အသင်းမှာဆက်လက်ပြီးတော့လေ့လာသင်ကြားနေစေဖြစ်တဲ့အနတ္တလက္ခဏာသုတ်တံကိုဆက်လက်သင်ကြားကြမှာဖြစ်ပါတယ်။ဒါကြောင့်အနတ္တလက္ခဏာသုတ်ရဲ့အနှစ်ဖြစ်တဲ့ခန္ဓာ၅ပါးဝိပဿနာ ရှုပုံလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။မြေရှိကာလမတိထပဲခဏဖြစ်လျက်ခဏဖြစ်၏ ဖြစ်ဖြစ်နတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြေကျော်မှနဲ့မပါဘူးပညာစေခုမျောထောက်ရှုသောသူသဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤငါလေးပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကာ ဝေဒနာမိခန္ဓာတိလေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏဖြစ်ဤဖြစ်ဖြစ်နတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလေးဘာတခုမြတ်မုတ်ကြသည်ဓမ္မတတဘာရကတင်ညာတွင်မြီခန္ဓာတိလေမြေရှိကာလမတိထပဲဖြစ်ဖြစ်နတံနေစတံဖြင့် တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှိသောဒုဝဝနေစာနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဟုတ်ကြသည်ဓမ္မတည်တဲ့ပါတကား ခါရမိခန္ဓာတိလဲမြေရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏပြည့်ဖြစ်ပြည့်နတံနေစေတံဖြင့်တရားမစဲလောစင်းရဲ့ဤခိုင်မြေကြောမှာနှစ်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသက်သက်ဘာတကားဝိညာဉ်၆မြည်ခန္ဓာသည်လည်းမြင့်ရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏဖြစ်ဖြစ်ပြည့်နှစ်တန်းနှိမ့်စေတရားမစဲလွန်စင်ရဲ့ဤခိုင်မြေကျော်မှာ နှစ်မပါဘူးပညာစက်ခုမျောထောက်ရှုသောဒုတဘာဝအနေဆာအနတ္တမန္လစွာဤနာငါဥစ္စာငါလက်ပြာတို့ဘာတကူမြမဟုတ်ကြသည်ဘာတကားသာတို့ စာမျက်နှာ55အောက်ပိုင်းနားလေးကယထာဘုဒ္ဓဉာဏ်ဆိုတာဘုရားတို့သူရဲ့မူရင်းပါဠိတော်ကိုကြည့်လိုက်မယ်ဆိုရင်တသမတိယဘိကဝေယံကိဉ္စီရူပံတိတာနာဂတပိစ္ဆုပန္နံအစ္ဆတံဝဗိဒံဝါဩလာတိကံဝါဒုက္ခမံဝါဟိနံဝါပဏိတံဝါယန္တုရေတန္တိကေဝါအဲ့လို နေတမမနေသောမသမိနမေသောအတ္တဆိုပြီးနောက်ဆုံးလေးမှာရှိတယ်ဧဝမေတံယထာဘူတယယထာဘူတံသမ္မပညာယဓတ္တပံဆိုတာလေအဲ့မှာယထာဘူတံဆိုတဲ့စကားလုံးလေးတစ်လုံးရှိတယ်ဟုတ်တိုင်းမှန်စွာတဲ့အတိပ္ပယ်ယထာဘူတဆိုတဲ့ဉာဏ်ယထာဘူတဆိုတဲ့စကားလုံးကတော့တော်တော်လေးယဉ်နှီးကျွမ်းဝင်နေလောက်ပါပြီဗမာပြည်မှာတော့နော်ဟုတ် ယထာဘူတကြတယ်ဆိုတာဓမ္မဋိဌံကြတယ်လို့ပြောမှာပေါ့ဒါတော့ဒီမှာဝိပဿနာမှာပြောတာကြတော့ယထာဘူတဆိုတာဖြစ်တာကို ဖြစ်တဲ့အတိုင်းလို့ပြောတာသူ့ဖြစ်တဲ့သဘာဝကိုသူ့ဖြစ်တဲ့အတိုင်းသိတာကိုယထာဘူတဉာဏ်လို့ခေါ်တယ်ဆိုတော့ဒီစာကိုဘာကြောင့်မလို့စာပြီးတော့ပြောရတယ်လဲဆိုရင်ဦးဇင်းတို့ခန္ဓာကိုယ်မှာဖြစ်ပြနေတဲ့သဘောသဘာဝတွေကိုဦးဇင်းတို့ တိနားလည်လိုက်တာကယထာဝုဒ္ဓမဖြစ်လို့ပြောတာဟုတ်တယ်မဟုတ်လားအတ္တကိုခြေခံပြီးတော့မှခန္ဓာကိုငါဖြစ်နေစဉ်းစားပြီးတော့ယူထားထုတ်ထားတဲ့အဖြစ်ဖြစ်တဲ့အခါကျတော့ခန္ဓာကပြတဲ့ပြတဲ့အတိုင်းမမှတ်ဖဲနဲ့ကိုယ့်ရဲ့ထင်မြင်ခြင်းနဲ့မှတ်တဲ့အမှတ်တွေဖြစ်တဲ့အတွက်ဒါယထာဘုဒ္ဓမဖြစ်ဘူးမဖြစ်တာဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီမှန်မှန်ကန်ကန်မှန်ဖြစ်တာကိုဖြစ်တဲ့အတိုင်းသိတဲ့ဉာဏ်ကိုမရှိသေးလို့ပဲ ဒါတော့ပရမဖြစ်တာကိုဖြစ်တဲ့အတိုင်းသူရှိတာကိုရှိတဲ့အတိုင်းဘာမှတွေးခေါ်ချက်စဉ်းစားချက်ကြံစည်ချက်မပါဘဲနဲ့ဒီတိုင်းလေးကိုဒီတိုင်းလေးပြတော့ဒီတိုင်းလေးပဲတဲ့တဲ့တီးလိုက်တာကိုယထာဘုဒ္ဓဉာဏ်အဲ့တော့အဲ့ဒီယထာဘုဒ္ဓဉာဏ်ကိုဒီနေရာမှာအပိုင်းနှစ်ပိုင်းခွဲပြီးတော့မှ ပြောထားတယ်အဲ့တော့အဲ့ဒီအလေးကိုဖတ်ကြည့်စမ်းပါယထာဘုဒ္ဓဉာဏ်ဟူသည်ဆိုပြီးတော့ကိုယ်တိုင်ဖတ်တော့ပို့မှတ်မိတာပေါ့ လန်းနာစွာတည်သောဝိပဿနာဉာဏ်ဖြင့်ဧကံကိုအာယုံပြုသောမဲ့ဉာဏ်တို့ကိုယထာဘုဒ္ဓဉာဏ်ဟုယူရကောင်းပြီဒါယထာဘုဒ္ဓလို့ပြောလိုက်တဲ့အခါမှာဦးဇင်းတို့ပါဠိတော်တွေမှာရှိတာကိုအထကထာဖွင့်ဆိုကြတယ်တချို့ကယထာဝုဒ္ဒဉာဏ်ကိုဝိပဿနာဉာဏ်တက်တက်ကိုဖွင့်တာလည်းရှိတယ်တချို့ကြတော့တချို့နေရာတွေမှာမဲ့ဉာဏ်ကိုဖွင့်သွားတာလည်းရှိတယ်တချို့ကြတော့ဝိပဿနာဉာဏ်ရော မဲ့ညာရောနှစ်ပိုင်းလုံးပါတယ်ဒါတော့ဒီနေရာမှာဘုဒ္ဓဖြစ်အောင်လို့ထည့်ထားတယ်နော်ပထမပိုင်းယုံ nant တရားများကိုအနိစ္စဒုက္ခအနတ္တလို့ဖြစ်ယုံ nant ရဲ့ဖြစ်တဲ့အတိုင်းအနိစ္စကိုအနိစ္စအတိုင်းဒုက္ခကိုဒုက္ခအတိုင်းအနတ္တကိုအနတ္တအတိုင်းလက္ခဏာ၃ပါးကိုတည်တည်ချာချာမိမိက တွေ့ပြီးသိပြီးမြင်ပြီးဆိုရင်တဲ့အဲဒီဝိပဿနာ ရှုခိုက်မှာတွေ့သိမြင်လိုက်တဲ့ဉာဏ်ကိုဝိပဿနာနဲ့ပတ်သက်တဲ့ယထာဘုဒ္ဓဉာဏ် နော်ဒါတော့ဝိပဿနာအခိုက်အတန့်မှာတဲ့တဲ့ပြောမယ်ဆိုရင်တော့ယုံနံတရားတို့ယုံနံနှစ်ပါးကိုအနိစ္စဒုက္ခအနတ္တလို့လက္ခဏာ၃ပါးနဲ့တွေ့ပြီဆိုရင်တဲ့အဲ့ဒါဘာညာဖြစ်ပြီလဲအဲဝိပဿနာပိုင်းမှာဖြစ်တဲ့ယထာဘုဒ္ဓညာဖြစ်ပြီလို့ဆိုလိုတယ်ဒါတခုနောက်ပြီးတော့တခုကတော့သူကအဲ့ဝိပဿနာဉာဏ်ကနေလွန်မြောက်ပြီးတော့မဲ့ဉာဏ်ဖြစ်သွားတဲ့အခါကျရင်တော့ဒါကတော့အတိအကျယထာဘုဒ္ဓဉာဏ်နော် အတိအကျယထာဘုဒ္ဓဉာဏ်ဘာဖြစ်လဲလဲဆိုလို့ရှိရင်မဉဏ်ကိုရောက်တဲ့အချိန်ခါမှာယုတ်နံနှစ်ခုကိုသိတဲ့နေရာမှာအထင်ရှားဆုံးသိတာနော်အပီပြင်းဆုံးသိတာအကြည်လင်ဆုံးသိတာဘယ်တော့မှမမေ့အောင်သိတာအဲ့ဒါမဲ့ခိုက်မှာဒါတော့ဝိပဿနာခိုက်ကြတော့အဲ့ဒါမမိသေးလို့ပေါ့ဟုတ်တော့မလားဝိပဿနာဆိုတာအမြဲတမ်းရှုမှတ်ပွားများနေတဲ့အချိန်ခါမှာတော့ကိုယ့်ရဲ့အားထုတ်မှုကြိုးစားမှုနဲ့ ကိုကတွေ့ကြုံတာလေးတွေကိုမှတ်မိတ်လို့တွေ့တဲ့အခါလေးတွေကတစ်ချက်တစ်ချက်ကွက်ခနဲ့ကွက်ခနဲ့တွေ့လာတာလေနော်ဒါပေမဲ့အမြဲတမ်းကြီးကိုကအာမထုတ်တာဖြစ်တဲ့အတွက်ကြားတော့ဘာဖြစ်တယ်လဲဆိုရင်ပြန်ပြီးတော့ဖြည်းဖြည်းဖြည်းဖြည်းမှိန်မှောင်သွားတာပေါ့နော်ဒါတော့ဟော်တော့ငါဖြစ်ခဲ့ဘူးတာလည်းပဲမလောက်တာကြာပြီဆိုရင်စိတ်ထဲအတောင်ပြန်စဉ်းစားလို့ပေါ်သေးလားမပေါ်တော့မေ့သွားပြီဟောအဲအရာတမကြအဲ့လိုမဟုတ်မြင်တာကလည်းပဲ तू က ယုံနာနှစ်ပါးကိုယုတ်ရဲ့သဘောရဲ့နာရဲ့သဘောရဲ့သူတို့ရဲ့လှုပ်ဆောင်จิตတွေနဲ့တကွာသဘာဝလက္ခဏာတွေနဲ့တကွာအကုန်လုံးသိသိချာချာမှတ်မိတယ်မှတ်ပြီးတဲ့အဲသိသိချာချာလည်းမြင်တယ်ကြည်ကြည်လင်လင်လည်းမြင်တယ်ပြက်ပြက်သားသားလည်းမြင်တယ်ဘယ်တော့မှမမေ့အောင်လဲသူကမှတ်မိနေတယ်ဆိုတော့ဒီမဉ္ဇဏ်နဲ့တွေ့ပြီးတဲ့အချိန်ကကြာလို့ရှိရင်တော့ဒီယုတ်ဒီနံနေရဲ့အနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးကိုဒီဘဝမဟုတ်ဘူးနောက်ဘဝရောက်လည်းမမေ့တော့အဲ့ဒါမျိုး ဒါဆိုတော့မဲ့ညာနဲ့တွေ့လိုက်ပြီဆိုရင်တော့ဒါတကက်ယထာဝတ္တညာအရှိကိုအရှိတိုင်းသိတဲ့ညာအဲကြောင့်တချို့ပြောတာရှိတယ်နော်တရားတွေဘာတွေအားထုတ်တဲ့ခါကျတော့ဘာဖြစ်တတ်တယ်လဲဆိုတော့တော်တော်လေးလက်ကြာကြပြီဆိုတော့ဗျာရက်ကြာမယ်နှစ်ကြာမယ်ဆိုလို့ရှိရင်ရက်ကြာတာကို အကြောင်းပြုပြီးတော့တမာရီကလည်းငြိမ်တဲ့လောက်တော့ငြိမ်တာပေါ့နော်ရတဲ့လောက်ရတယ်အားကောင်းတဲ့လောက်လည်းအားကောင်းတယ် အားကောင်းသလောက်အားကောင်းတယ်ဆိုတာကသူ့အတိုင်းတာလျောက်တော့ရှိမှာပေါ့ဒါတော့မိမိကအားထုတ်လာတာလည်းကြာပြီအားလည်းတမာရီလည်းတက်လာတယ်ဆိုတဲ့အခါကျတော့တခါတလေမှာဘာဖြစ်တတ်တယ်လဲဆိုရင် ရှူရင်းမှတ်ရင်းကနေပြီးတော့မှ तू ကရှူတဲ့စိတ်ရော ရှူတဲ့အာယုံရော तू ကပျောက်သွားတာမျိုးချုပ်သွားတာမျိုးရှိတယ်အဲဒီခါမှာ တခါတလေကြရင်သူတို့ကဘာပြောတတ်တယ်လဲဆိုလို့ရှိရင် तू တပည့်တော်တဲ့တရားအထုတ်ရင်းနဲ့တခါတလေမှအဲ့ဒီဟောမှတ်စေရောအာယုံရောချုပ်သွားတယ်အဲ့ဒါပြီးတော့တခါဘာဖြစ်တယ်လဲလို့မေးတော့ဘာမှမသိတော့ဘူးအဲ့ဒါပြီးတော့တခါနောက်တော်လေးနေကြမှာတခါပြန်ပြီးတော့သိတယ်တဲ့ဆိုတော့ तू ဆိုလိုချင်တာကတော့အဲ့ဒီအခိုက်အတန့်လေးဟာအဲ့အဲ့ဒီအခိုက်အတန့်နည်းနည်းလေးကြာကောင်းကြာမယ်ပေါ့လေအဲ့ဒီဖြစ်နေတဲ့ဟာလေးဟာ သူကမေးချင်တာကမက်ကြတာလားလို့မေးချင်တာနော်ဆိုတဲ့အခါကျတော့ခုနဦးဇင်းပြောပြီစောစောတုန်းကပြောခဲ့ကြတယ်သောတာပတ္တိမေကိုရောက်တော့မယ်ဆိုရင်နော်ဝိပဿနာမေဝိပဿနာရဲ့သဘောတည်းဟောဌာနာဂามနိဝိပဿနာဆိုမေကိုကတ်လာပြီဆိုတဲ့အခါကျလို့ရှိရင်ယုတ်နံနှစ်ပါးမှာတပါးပါနော် အနိစ္စဒုက္ခအနတ္တမှာလည်းပဲတပါးပါနော်ရုပ်ကိုရှုနေရင်နဲ့တော်လကောင်နာမ်ကို ရှုနေရင်နဲ့တော်လကောင်နော်တပါးနှစ်ပါးစုံကိုရှုနေနဲ့တော်လကောင်ဒါအခိုက်အတန့်ကဒါသူနဲ့ပဲဆိုင်တယ်လေရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်အဲ့ဒီမှာပဲအနိစ္စဒုက္ခအနတ္တမှာအနိစ္စရှုကြိုက်တော်လကောင်ဒုက္ခရှုကြိုက်တော်လကောင်အနတ္တရှုကြိုက်တော်လကောင်သူကသုံးပါလုံးမဟုတ်ဘူးနော်အဲ့ဒီအခိုက်အတန့်လေးအဲ့ဒီအခိုက်အတန့်လေးမှာ तू ကတခါတည်းဇက်တိုက်ဇက်တိုက်ဇက်တိုက်ပို့ပို့ပြီးတော့မှမြန်လာတယ် ပို့ပို့ပြီးတော့မြန်တဲ့အပြင်မှာပို့ပြီးတော့ထင်ရှားလာတယ်ပို့ပြီးတော့ထင်ထင်ရှားရှားယုံ nant ကွဲပြီးတော့အနိစ္စဒုက္ခအနတ္တကိုမြင်ပြီးကမှအဲ့ဒီကြမှာဂုတ္တရူပဖြစ်ပြီးတော့မက်ကိုကြားတဲ့ချင်းကြတော့အဲ့ဒီဂုတ္တရူပဖြစ်တာကိုလည်းသူသိတယ်နော်ဝိပဿနာဘက်ကနေပြီးတော့မှဝိတ္တုဘူလှည့်တဲ့ချိန်ကမှဝိပဿနာဒီယုံ nant ကိုအာယုံပြုနိစ္စဒုက္ခအနတ္တလို့အကြည်လင်ဆုံးနဲ့မြင်ပြီးပြီဒါနောက်ဆုံးမှ that's it ပဲပြီးတဲ့အခါကျတော့ အရှုခံအာယုံဘက်ကအရှုကဘာကိုရှုတယ်လဲဆိုတော့ငါကယုံနာကိုအနိစ္စဒုက္ခအနတ္တမြင်အောင်ရှုတာကနေရှုတဲ့ဟာကဘာရောက်သွားလဲဆိုရင်နိဗ္ဗာန်ဘက်ကိုမြင်သွားတယ်ယုံနာမဟုတ်တော့နိဗ္ဗာန်ကိုမြင်တဲ့အချိန်ကဒီမဲ့ကြတဲ့အချိန်ထားပါတော့ဂုတ္တရူဖြစ်ပြီးတော့မဲ့ကြတဲ့အချိန်အဲ့မဲ့ကြတာကိုလည်းပဲမဲ့ကြာမှန်းလည်းသိတယ်ကြာမှန်းသိပြီးတော့အဲ့ဒီမဲ့ကြပြီးပြန်ပြီးတော့မှဖိုးကြမယ်ပေါ့နော်ဖိုးစောကြဖိုးစောကြပြီးလို့ရှိရင်ငါအခုစောစောလေးတုန်းကဖြစ်သွားတာဟာ နော်ညာအားကောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဒါမကြတယ်ဆိုတော့ကိုကိုယ်တိုင်သိတယ်သိပြီးတဲ့ဖြစ်ကမှာငါဘယ်ကိလေသာတွေပယ်လိုက်တယ်လဲနော်ဘယ်ကိလေသာတွေပယ်ဖို့ကြံသေးတယ်လဲဒါမျိုးသူတို့ပိဿုကနာဆင်ကျင်တယ်နော်မက်ကံသူရောက်တဲ့မက်နော်ဖလန်းသူရောက်တဲ့ဖိုးရဲ့နိဗ္ဗာန်မက်ကံပလင်္စာနိဗ္ဗာန်ပိဿဝကတိဝါနဝါဒါဟိနေကိလေတေတေစာပိဿဝကတိဝါနဝါဆိုတာ ဘယ်မက်ကိုရောက်တယ်ဘယ်ဖို့ကိုရောက်တယ်နိဗ္ဗာန်ကိုအာရုံပြုတယ်ဆိုတာပစ္စုပ္ပကနာဉာဏ်နဲ့ဆင်ခြင်တယ်တေချာပေါ့ဒီသုံးခုကိုမလွယ်ဘူးဆင်ခြင်တယ်ဆိုတော့ဆင်ခြင်မိတယ်ဆိုတာကစောစောလေးတုန်းကငါမက်ကိုကြာပြီးတော့ဖို့ကိုလည်းရောက်တယ်ပြီးတော့အဲ့ဒီအခိုက်အတန့်ဒီနိဗ္ဗာန်ကိုလည်းတက်ရိုက်အာရုံပြုလို့ရနေတယ်ဆိုတာကိုသူကိုယ်တိုင်ဆင်ခြင်သောအဖြစ်လည်းသိတယ်တဲ့အဲပယ်ပြီးတဲ့ကိလေသာနဲ့မပယ်သေးတဲ့ကိလေသာနှစ်ပါးကတော့တချို့ဆင်ခြင်တဲ့ဘက်ကိုမရောက်ဘူးမသိလိုက်ဘူးတချို့တော့သိတယ် နော်အဲ့ဒါကတော့ဒီဟာကတော့ तू ကဟိုရင်ပေါ့နော် uncertain မသိကြဘူးဒီသုံးခုသိကြတယ်ဒါကြောင့်မလို့ तू ကိုယ်တိုင်သောတာပတ္တိမေကိုရောက်တယ်ဆိုတဲ့ဟာကနိဗ္ဗာန်ကိုအာယုံပြုသေသေးချာချာကြီးခံစားပြီးတော့ဒီချုပ်သွားတဲ့အခိုက်အတန့်လေးပြီးလို့ရှင်ပြန်ပြီးတော့ဆင်ခြင်တဲ့ပိဿဝကနာဝီထိလာတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်တရက်မတိဘဲနဲ့မှေးပြီးတော့အသားလေးညင်ကနေဖြစ်သွားတယ်ပြီးတော့မှတော်တော်လေးကြားမှပြန်ပေါ်တယ်ဆိုတော့တေချာတာကတော့အိပ်ပျော်သွားတာဖြစ်လောက်တယ် ဟုတ်တယ်မဟုတ်လားဘာဖြစ်လို့လဲဆိုရင်အိပ်ပျော်သွားတယ်ဆိုတာသိထူးဆန်းတယ်အိပ်ပျော်တယ်ဆိုတာဥစဉ်တော့တခါတည်းဟောက်ပြီးမအိပ်တာမဟုတ်ဘူးအရှုခံအာယုံဒီနော်မေးပြီးတော့တေးပြီးတော့ပေါ့ပြီးတွတ်သွားတဲ့အချိန်ကမှအဲ့ဒီတေးတဲ့လောက်ကိုလိုက်မြင်တဲ့ညံကမမိဘူးဆိုရင်ကြာတော့မျိုးလုံးကလေးပြီးတော့မှေးသွားတာအဲ့ဒီအိတ်ဓာကဟောက်ပြီးတော့အိတ်ဓာမျိုးမဟုတ်ဘူးသူကစိတ်ကလေးကတခုခုကြည်ပါများလာတဲ့ခါကျတော့တမာရီကလည်းနည်းနည်းများနေပြီ တမာရီကများလို့ရှိရင်တမာရီများပြီးတော့ဝီရိယပေါ့ရင်ထိုင်းလာတယ်နော်နည်းနည်းလေးစိတ်ကပြင်းလာတယ်ပြင်းတာဆိုပြင်းတွဲတွဲဖြစ်တာပြောတာအဲ့ဒါလိုလေးဖြစ်ပြီးတော့အဲ့ဒီအဲ့ဒီအိတ်ချင်တဲ့စိတ်ကလေးနဲ့တမာရီနေကိုယောဂီကမကွဲတော့မကွဲတော့မကွဲတော့အဲ့ဒီငြင်ငြင်ကလေးနေတာကို तू ထင်တာကတမာရီလို့ထင်တာမဟုတ်ဘူးနော်အာထုတ်တဲ့အလေကျင့်ကြာလာတဲ့အတွက်ထင်ရှားတဲ့သူ့ကိုပြက်လောက်တဲ့အာယုန်ကြီးတွေကမပေါ်ဘူး तू ရှုလိုက်တယ်ဆိုရင် तू ကပျောက်ပျောက်သွားတယ် ငြိမ်ငြိမ်သွားတယ်ဆိုတော့ဒါတော့ရှုစရာလေးကြံတာကိုနောက်ဆုံးရှုရင်းရှုရင်းကနေပြီးတော့အဲ့ဒီကလေးသေးသွားတဲ့ခါကျတော့ဟောသေးသွားတော့စိတ်ကလေးကလေးသွားတယ်မိုးလေးအေးတော့လူတွေဘာဖြစ်လာလဲထိုင်းလာတာဟုတ်တော့မလားအဲ့အဲ့ဒါမျိုးတဘာဝကအဲ့ဒီလိုဖြစ်ပြီးတော့မှဒါပေမဲ့အိတ်တယ်ဆိုတာခက်တာခေါင်းအုံးကြီးနဲ့ခေါင်းချအိတ်တယ်လို့မျိုးမဟုတ်ဘူးဥပမာဦးဇင်းတို့အကလေးသေးသေးကလေးနဲ့တခါတည်းချို့ရတဲ့အလေးတွေကြာကြာလေးဖြစ်ရင်ဘာဖြစ်လာလဲမျိုးလုံးနဲ့ကြိုက်မလာဘူးလား ကိုက်ပြီးတော့အခါတည်းနည်းနည်းလေးမှေးကျင်တယ်လို့လို့ဖြစ်လာတာအဲ့ဒီသဘောပဲအရှုခံအာယုံကတဖြည်းဖြည်းနဲ့သေးသေးသေးသေးပြီးတော့လိုက်ရသလောက်လိုက်လိုက်လိုက်လိုက်ရှုတဲ့အခါကျတော့အမတန်သေးတဲ့အရာလေးကိုရှုရတယ်လို့ဖြစ်တဲ့အခါကျအဲ့ဒီသေးတာကိုဉာဏ်ကမမေ့တာမမေ့တဲ့အခါကျတော့သူ့တမာတိကလည်းပဲငြိမ်နေတဲ့အခါကျတော့ तू ရှုနေတယ်ပဲထင်တာအဲ့ဒီတော့လေးလေးကလေးဖြစ်ပြီးတော့အခါကျတော့ပြုတ်ခနဲ့သေးလေးဆို तू ကအဲ तू က partially sleeping ဖြစ်သွားတာနော် deep sleeping မဟုတ်ဘူးဒါ partially sleeping ဖြစ်သွားတဲ့အခါကျတော့တော်လေးနေကြမှာတခါပြန်သိတော့ အမဲသူအဲ့ဒါကိုပြန်ထလာတော့မကြသလားမသိဘူးတဲ့အဲ့တော့ဒါတော့မကြတာနဲ့အိပ်ပျော်တာနော်လက္ခဏာမှတ်ထားပါအိပ်ပျော်တဲ့ပုဂ္ဂိုလ်ဒီမိမိအိပ်တော်မယ်ဆိုတဲ့အချိန်ခါမှာငါဘာဖြစ်ပြီလဲဆိုတဲ့နောက်ဆုံးစိတ်ဖြစ်တာလည်းမသိပါဘူးပြန်ပြီးတော့တိတဲ့ခါမှာအတွင်းထဲမှာဘာတွေဖြစ်ခဲ့တယ်လဲဆိုတာလည်းမသိပါဘူးနော်အဲ့ဒါတော့ဗလိန်ကြီးဖြစ်သွားတယ်လို့ပဲအောက်မေ့ပြီးတော့အဲ့ဒါလေးကိုမဲ့ကြတယ်လို့ထင်တတ်တာကိုကိုကိုထင်ကြီးတာနော် တကယ်မဲ့ကြတဲ့လူကအဲ့ဒီတကယ်မဲ့ကြတော့မဲ့ဆိုလေလေဝိပဿနာအရှိန်ပုံမြန်လေလေပို့ပြီးတော့ယုံ nant လက္ခဏာတွေထင်ရှားလေလေနော်အဲ့ဒီလိုထင်ရှားပြီးတော့အထင်ရှားတဲ့ကအထင်ရှားဆုံးဝိပဿနာရဲ့ခေါင်ဒိတ်ကြီးအထိနောက်ဆုံးကြီးကိုတခါတည်းပြည့်ပြည့်ထင်ထင်မျိုးလုံးနဲ့ကြည့်သလိုမျိုးမြင်ပြီးမှအဲ့ဒီမှာသူကရက်ထွက်သွားတယ်ရက်ပြီးမှဂုတ္တဘူရောက်နိဗ္ဗာန်ဘက်ကိုလှည့် object ကဒီလိုကွဲထွက်သွားပြီနော်နိဗ္ဗာန်ဘက်ကိုအာယုံပြု message ပေါ်အဲ့ဒီ message ပေါ်တဲ့အခါမှာအဲ့ message ကြတာကိုလည်းသိတယ် ပြီးတော့ဖိုးစောကြတာကိုလည်းသိတယ်နော်ပြီးတော့မှတခါအဲမေဇောဖိုးစောကြပြီးတဲ့အချိန်ကမှပြန်ပြီးတော့ဆင်ခြင်တဲ့ပိဿကနာဝီထိတွေဖြစ်တာကိုလည်း तू သိတယ်သိတဲ့အတွက်ကြောင့်မလို့နော်စာပေမတက်ပေမဲ့လို့အဲ့ဒီ तू ဖြစ်ခဲ့တဲ့အချင်းရာသဘောတဘာဝလက္ခဏာတွေကိုပြီးပြီးပြင်းပြင်းကုန်ပြောနိုင်တယ်မဖြစ်ခင်လည်းသိတယ်ဖြစ်ဖြစ်နေတဲ့အခိုက်လည်းသိတယ်နော်ဖြစ်ပြီးတဲ့အခါမှာသူသိပုံတွေကိုလည်းပြန်ပြီးတော့မှတ်မိတယ်ဆိုတဲ့အခါကျတော့အဲ့ပြောတဲ့သဘောလက္ခဏာနဲ့မဲ့တကယ်ကြတဲ့သဘောလက္ခဏာတူရဲ့လား အဝေးကြီးပဲဒါတော့ကိုယ့်ဘာသာကိုစမ်းစစ်ခြင်းလဲအဲ့ဒီနေ့နေတာစက်ပါဘုန်းကြီးတွေရှေ့လာလျှောက်မနေနဲ့တခါတည်းပဲဟလာလမ်းပေးလိုက်မယ်အဲ့တော့ကောင်းပြီအခုဒီနေရာမှာယထာဘူတဆိုတာလဲဒါလည်းပါတာပဲเนาะငါဟာစောစောဖြစ်တာเนาะအရှုကအာယုံမိမ့်မိန်ပြီးတော့မှငါဝိရိယတွေကျသွားလို့ဝိရိယကျရင်အဲတမာတိကျရင်ဝိရိယကနဲလာတဲ့ခါကျတမာတိကပြင်းလာတာလေเนาะဒါကြောင့်မလို့သူကဝိရိယနည်းနည်းလေးတင်ပေး တင်ပေးမှတမာရီကပြန်တွတ်သွားတယ်။ဒါကြောင့်ဝိရိယနဲ့တမာရီကိုညှိရတယ်တဲ့။တဏ္ဍာနဲ့ပညာကိုလည်းညှိပေးရတယ်။ကောင်းပြီဒီနေရာမှာပြောချင်တာကယထာဘူတညာနှစ်ပိုင်းသိအောင်လို့ပြောတယ်။ဝိပဿနာအခိုက်မှာကတော့ယုံ nant တရားများကိုတဲ့အနေစာဒုက္ခအနတ္တဟူ၍ဟုတ်တိုင်းမှန်စွာသိသောဝိပဿနာဉာဏ်ဒါဝိပဿနာနဲ့ပတ်သက်တဲ့ယထာဘူတဉာဏ်ယုံနာကိုအနိစ္စဒုက္ခအနတ္တကွဲပြီးတော့မြင်ပြီဆိုရင်ဒါယထာဘူတဉာဏ်လို့ခေါ်လို့ရတယ်။ပြီးတော့နိဗ္ဗာန် အာယုံပြုတဲ့မဲ့ညာတို့ကိုယထာဘုဒ္ဓညာလို့ခေါ်တယ်ယထာဘုဒ္ဓညာခေါ်နေတာနှစ်မျိုးရှိတယ်ဒါတော့တခါဝိပဿနာညာမှာယူတဲ့ဝိပဿနာအခိုက်မှာယူတဲ့ယထာဘုဒ္ဓညာကလည်းပဲသူကကြမ်းကန်နေမှာအမျိုးမျိုးရှိတယ်အောက်တပုတ်မှာနည်းနည်းလေးဖတ်ပြပေးမယ်နော်ယထာဘုဒ္ဓညာကိုတရုဏဝိပဿနာနိဗ္ဗိဒညာကိုဘလဝဝိပဿနာဟု၍ဒါနိဒာနတန်ယုတ်စာသထာဂရာတို့နဲ့ဆို၏တဲ့ တချို့နေရာတွေမှာအဖွင့်တွေကမတူဘူးမတူတဲ့ခါကျတော့အဲယထာဘူတဉာဏ်ကဒုရဏဥပဒနာတရုဏဆိုတာကနုနယ်သောလို့အဓိပ္ပာယ်ရှိတယ်နော်ဆိုလိုတာက ရှေ့ပိုင်းဝိပဿနာသည်နုနယ်သေးတဲ့အတွက်တရုဏဝိပဿနာလို့ခေါ်တယ်ပါဠိလိုအေးဥရိယပြညာနောက်ပိုင်းကစပြီးတော့မှ तू ကနည်းနည်းလေးရင့်ကျက်တည်ငြိမ်သွားလို့အဲ့ဒါကြတော့ဘလဝဝိပဿနာအာကောင်းပြီလို့ပြောတာနော်ဒါတော့ဝိပဿနာသည်ဥရိယပြညာရဲ့ရှေ့ပိုင်းတိုင်အောင် နော်နုနယ်သေးတယ်တည်ငြိမ်မှုအားနည်းသေးတာ ဖြစ်တဲ့အတွက်အဲ့ဒီဉာဏ်ကိုတရုဏဝိပဿနာဉာဏ်လို့စာပေတွေမှာ သုံးတတ်တယ်နော်နည်းနည်းလေးဒီစကလုံးလေးတွေကိုသိအောင်ရင်ပါအောင်နော်မှတ်ထားကြတရုဏဆိုတာနုနယ်သောအဲ့ဒီကနေဥရိယပြဉာဏ်ရဲ့နောက်ဆုံးအဆုံးပိုင်းရောက်တော့ငြိမ်သွားပြန်ပြီအဲ့ဒီကစာပြီးအထက်ကိုတက်တော့မယ်ဆိုရင်တော့တော်တော်ကြီးတည်တည်ငြိမ်ငြိမ်နဲ့တက်သွားတာဖြစ်တဲ့အတွက်တဲ့နော်ဖြစ်ဖြစ်တွေကိုကောင်းကောင်းကြီးလှန်လှန်ကြီးမြင်ပြီးသိပြီး နော်ယောဂီမှာနည်းနည်းတန်တရားဖြစ်တာနဲပိုးပူပူပူနဲလာတယ်နော်အဲ့ဒီအတွက်ကြောင့်မလို့အာထုံမှုဘက်ကသူကတော်တော်ကြီးကိုယုံနံကိုခိုင်ခိုင်မာမာကြီးအကျိန်များများတွေ့တာဖြစ်တဲ့အတွက်ဘလဝဝိပဿနာလို့ခေါ်ပါတယ်နော်ဒါဝိပဿနာတွေမှာအဲ့ဒီလိုတွေသုံးတတ်တယ်ဒါကြောင့်အဲ့ဒီအလိုတိုင်းဆိုရင်တဲ့အဲဝိပဿနာဉာဏ်သည်ယထာဘုဒ္ဓဉာဏ်ရဲ့နိဗ္ဗိဒဉာဏ်ရဲ့လို့အကျင့်နှမျိုးခွဲတတ်တယ် ဒါကြောင့်စာပေတွေမှာသုံးတဲ့ခါတွေမှာတချို့နေရာကြရင်အရှင်နီးနဲ့သုံးတယ်တချို့နေရာကြတော့နည်းနည်းမတူမရှင်နီးနဲ့သုံးတယ်တချို့နေရာကြတော့လဲခြုံပြီးတော့နယ်ပယ်ကြီးတစ်ခုကိုကန့်တက်ပြီးတော့ခြုံသုံးလိုက်တယ်ဒါကြောင့်ဝိပဿနာဉာဏ်အဲ10ပါးပဲရှိတယ်ပြောပြောပေါ့နော်16ပါးပဲပြောပြောမာစီဆရာတို့ရတဲ့သူ16ပါးနဲ့သူဝိသုရိမေအတိုင်းတွက်ပြတယ်တချို့နေရာစာပေမှာတော့တမ္ပတနာဉာဏ်ကစပြီးတော့10ပါးလို့တွက်ပါတယ်ထားပါတော့ဒီနေရာမှာပြောချင်တာကယထာဝိပဿနာဉာဏ်ကိုဒီနေရာမှာယထာဘုဒ္ဓဉာဏ်ရဲ့ နိဗ္ဗိဒဉာဏ်ရဲ့ဆိုပြီးတော့အကျဉ်းတွေ့ရင်တချို့နေရာမှာနှစ်ခုပဲတွေ့တာရှိတယ်။ရှေ့ကဟာကယထာဘုဒ္ဒဉာဏ်လို့ခေါ်ပြီးနောက်ဟာကိုနိဗ္ဗိဒဉာဏ်လို့လည်းဒီလိုခေါ်ကြသုံးကြပါတယ်တဲ့။ဒါကြောင့်နောက်တစ်ခါတရုဏဝိပဿနာဘလဝဝိပဿနာနှုသောဝိပဿနာနဲ့ယင်သောဝိပဿနာဆိုတာကတဲ့။နာမရူပပရိစေရဉာဏ်နာနဲ့ရုပ်ကို ပိုင်းခြားသိတဲ့ဉာဏ်ပစ္စယပရိကဟဉာဏ် အကြောင်းကိုသိသိတဲ့ဉာဏ်အကြောင်းကိုသေးသေးချာချာနော်ဂဂနနသိတဲ့ဉာဏ်တမတနာဉာဏ်ဆိုတာသုံးတတ်တဲ့ဉာဏ်ယုံနိုင်တွေကိုအနိစ္စဒုက္ခအနတ္တလို့သုံးတတ်တဲ့ဉာဏ်မေဃမေဃဝဝဋ္ဌာဏဉာဏ်မေဟုတ်တိမုတ်တိကိုပိုင်းပိုင်းခြားခြားသိတဲ့ဉာဏ်ဤဉာဏ်လေးပါးကိုမယင့်ကျက်သေးသောဝါနုသောဝိပဿနာဉာဏ်ဟုခေါ်၏တဲ့ဒါကဒါကတော့ဘုဒ္ဓတာဖြစ်ပါနော် ည်းနည်းလေးအဲစာတရားထိုင်တဲ့အခါတွေမှာဘုန်းကြီးတွေကစာသူတို့ကပါဠိတွေသင်တော့ပါဠိသုံးတွေကိုထက်ထက်သုံးတာအကျင့်ဖြစ်နေပြီအကျင့်ဖြစ်တော့ကိုယ်တွေကအခုမှသွားပြီးတော့တရားထိုင်မယ်ဆိုရင်အဲ့ဒီပါဠိတွေကြားရင်ဘာဒီမှမသိဘူးစကားလုံးတွေကိုအင်္ဂလိပ်စာမသိတဲ့လူကကြားထဲမှာအင်္ဂလိပ်စာလေးညှက်သုံးရင်သူကဒါကြီးကိုကြောကြောဖတ်နေရတော့အရသာပြက်တာပေါ့နော်ဘာပြောမှလည်းမသိတော့အဲ့ဒီလိုမျိုးပေါ့အဲ့တော့ကြားပါများရင်လည်းတော့သိအောင်လို့နားထောင်ပေးရတယ်ကြားပါများရင်သိလာတာပဲနော် အဲ့တော့နာမရူပပရိစ္ဆေရဉာဏ်နော်နာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်ပစ္စယဆိုတာအကြောင်းပရိက္ခဆိုတာကသိမ့်စီးတာသိမ့်စီးတော့ဆိုတာတည်တည်ချာချာနော်ရှင်းရှင်းလင်းလင်းဂါဂနနာသိတာတမ္မတနာဆိုတာ သုံးသက်တာဒါရုပ်နာတွေကိုအာတော့ဒါအနိစ္စပဲအာဒါဒုက္ခပဲအာဒါအနတ္တပဲလို့အဲ့ဒီလိုမျိုးသုံးသက်ပြီးတော့သိတဲ့ဉာဏ်ကိုတမ္မတနာဉာဏ်မေဃမေဃဝဝဋ္ဌာဏဉာဏ်ဒါမဲ့လမ်းမှန်တယ်ဒါလမ်းမှားတယ် လမ်းမှန်နဲ့လမ်းမနှစ်ခုကိုပိုင်းပိုင်းခြားခြားသိတဲ့ဉာဏ်အဲ့ဒီဉာဏ်အဆင့်အထိကိုမရင်ကျက်သေးလို့နှုတ်သေးလို့တရုဏဝိပဿနာဉာဏ်လို့ခေါ်ပါတယ်ပြီးတော့ဝိပဿနာဉာဏ်ညွှန်းကြောင့်ကိလေသာများမှလွတ်မြောက်ပြီတဲ့ဝိပဿနာဉာဏ်ညွှန်းကြောင့်ဆိုတာကအများဆုံးသိနေကြတဲ့အဲသိကြပြီးသားပါဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်တွေကတော့နော် ခန္ဓာကိုယ်ကနေအယောင်မျက်စိတွေကနေအယောင်လေးနဲ့တွေ့တာနော်နှစ်သက်စရာပီတိတွေဖြစ်တာဒါအေးငြဲမှုတွေဖြစ်တာနော်အာတခါတည်းမျိုးစုံမှာပဲရှိပါတယ်စပါတော့ကိုကိုမျိုးလောက်ရှိတယ်အဲ့ဒါတွေဖြစ်တဲ့အခါကျတော့ယောဂီတွေမှာတခါတလေတခါမှအဲ့လိုအတွေ့အထူးဟိုဒီဟိုမတွေ့ကြုံဘူးမတွေ့ဘူးတော့အဲ့မတွေ့ဘူးသေးတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုမဲ့များဖြစ်လေတော့မလားဆိုပြီးတော့မှထင်မှားတတ်တယ်နော်အဲ့တော့အဲ့ဒီလိုထင်မှားတတ်တဲ့အတွက်ကြောင့်မလို့ဒီနေရာလေးကဒါ ဘယ်ဟာကအမှန်ဘယ်ဟာအမှားဆိုတဲ့တေချာမသိသေးဘူးမသိသေးတော့အဲ့ဒီအဲအဲ့ဒီကနေပြီးတော့မှအဲ့ဒီအဆင့်တွေကိုလွန်သွားတဲ့အဆင့်တေသေးချာချာသိတဲ့အဆင့်လို့ဆိုလိုတယ်ဝိပဿနာဉာဏ်ညွှန်းကြောင်းဆိုတာကဝိပဿနာရဲ့အမှန်ကတော့သူ့ရဲ့တွေ့ရုပ်တွေ့စဉ်တမာရီအားကောင်းလာလို့တွေ့တာဒါပေမဲ့အဲ့ဒါကိုယောဂီကနေပြီးတော့နှလုံးသွင်းတာကဒါမဖြစ်လေတော့သလားဒါဇံများခေါ်မလားစသဖြင့်ဝိုးရဝါဒဝိုးရဝါဒတွေဖြစ်လာတဲ့ခါကျတော့တကယ်အထုံးမှု ဟိုရင်းကိုဆက်မသွားတော့ပဲအဲ့ဒီနေရာတင်တန့်သွားရင်ဒါတွေ့လိုက်တဲ့အတွေ့အကြုံကတော့မှန်ကောင်းလို့တွေ့တာဒါပေမဲ့ဒီနေရာလေးကိုကတ်ပြီးညှိပြီးသဘောကျသွားရင်ညှိကတ်သွားလို့အနှောက်ရှက်ဖြစ်လို့တနည်းကတ်ပြီးတော့ကိုယ့်ကိုအဖြုတ်ခံလိုက်ရလို့ဒါဝိပဿနုပကိလေသာလို့ခေါ်တယ်နော်တယောင်ယောင်တယောင်ယောင်ကလေးနဲ့ဖြုတ်တာဒီစကားနားလဲတယ်နော်တယောင်ယောင်ဆိုတာခွဲလို့ရရဲ့လားမရဘူးအဆက်လားအတုလားဆိုတာကိုခွဲဖို့တော်တော်ခက်တာ ဒါတော့ဒါကိုသေးသေးချာချာသိတဲ့နော်ရွှေနဲ့ရွှေအတုကိုမခွဲနိုင်တဲ့တာမန်ပုဂ္ဂိုလ်မသိသလိုပေါ့နော်ရွှေကြောင့်ကောင်းကောင်းသိတယ်လူကြမှာဟာဒါဘယ်လိုလုပ်ကြည့်မှတ်ကြောက်တင်ကြည့်လဲဘယ်လိုလုပ်ကြည့်လဲဆိုတော့သူတို့သိတာမဟုတ်လားကြောက်တယ်ဆိုလို့ရှင်လဲဟာတခါတည်းဒါချချက်ကြောက်အာဒါကြောက်ဆက်စသည်သူတို့ကတော့သူတို့ဘာသူတို့နော်စမ်းသပ်ဆရာတွေနဲ့ကြည့်လိုက်တာအတုအဆက်သိတယ်ဒါတာမန်ပုဂ္ဂိုလ်တွေကဒါဟာဘယ်အတုလဲဆိုတာကိုဘယ်ဟာအဆက်လဲဆိုတာကိုမသိဘူးဒယောင်ယောင်ဒယောင်ယောင်ဖြစ်တာဒါတော့ဒါဟုတ်လောက်တယ်ထင်တယ်ဆိုပြီးကိုယ့်ဘာသာကိုစွန့်ဖက်ချစ်ချလိုက်အမှားရော အဲ့တော့အဲ့လိုအတူလေးနဲ့အဆက်ကိုကတ်ပြီးတော့မှအစစ်တောင်မဟုတ်ပါဘူးထားပါတော့เนาะအစစ်ရဲ့လက္ခဏာတရားရောင်လေးနဲ့ဝင်လာတဲ့အခါကျတော့လောယောဂီကိုလာပြီးတော့ဒီဟာလေးကလာဖို့နှောက်ရှက်ဖို့ဖြစ်ဖို့လိုဖြစ်နေတဲ့အတွက်ကြောင့်ဒါဝိပဿနာအားထုတ်တဲ့ပုံကိုယ်တွေအတွက်အဲ့ဒီဟာတွေဝင်လာတာဒီအားထုတ်တာသူအားထုတ်မှုတကယ်တော့ကောင်းတယ်ဒါပေမဲ့အဲ့ဒီလက်အဲ့ဒီပေါ်လာတဲ့လက္ခဏာတွေအပေါ်မှာ အယောင်ထွက်တာတွေပေါ့တာတွေပါတာတွေနော်စိတ်ထဲကတိတ်ပြီးတော့မှတက်ကြွတာတွေမှတ်လို့ပိုကောင်းလာတာတွေကိုဒါကိုပဲဇန်လိုလိုမဲ့လိုလိုထင်ပြီးတော့ရှစ်ကိုဆက်မတက်ဘဲနဲ့ဒီနေရာတွေရက်သွားရင်တော့သူ့ရဲ့အာထုံမှုလမ်းမှားပြီလို့ဆိုလိုတယ်။ဒါကြောင့်လမ်းမှန်တဲ့လမ်းမကိုတည်တည်ချာချာခွဲခြားပြီးသိတဲ့အဆင့်ကျော်သွားတာကြမှာသူကရင့်ကျက်တဲ့အဆင့်ဘက်ကိုရောက်တယ်။ဒါကြောင့်ဝိပဿနာဉာဏ်ညူးကြောင့်ကိလေသာများမှလွတ်မြောက်ပြီးအာကောင်းသောဥရိယပြည့်ဉာဏ်ဆိုတာကဒုတိယအပိုင်းရင့်တဲ့အပိုင်းအာကောင်းသောဥရိယပြည့်ဉာဏ်ဖြစ်သည့် မှစ၍ဘလဝဝိပဿနာ အာကောင်းသောဝါရင့်ကျက်သောနော်ဝိပဿနာ ဖြစ်သည်ဟု ဆိုရ၏တဲ့ဒါယောဂီတွေမှာလည်းပဲအ ਨੇ ဆုံးတော့အကြမြင်အကြဘုဒ္ဓတာလေးလေးလာသင်ကြားမှုလေးတော့ရှိသက်ပါတယ်ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့တရားကြီးရှင်းထိုင်တဲ့အခါတွေမှာကြာရင်အများကြီးအများကြီးတွေ့တယ်နော်အဲတခါတလေစာပေ လူတွေကိုတော့အပြစ်မတင်ပါဘူးဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုစာပေကျမ်းဂန်တွေဒီမှာဖတ်ကြည့်ဦးဇင်းတို့ကိုယ်နဲ့လက်တန်တရားဖြစ်တာတွေအများကြီးရှိတယ်အဲဒါစာပေကျမ်းဂန်တွေကြည့်လိုက်တော့လဲဇန်တွေရပြီးတဲ့အခါကျတော့ဇန်စွမ်းအားကြောင့်ကိလေသာတွေငြိမ်ပြီးတော့နေတော့မပေါ်တဲ့လောက်ကိုငြိမ်တာသူတို့ရဲ့ဇန်ရဲ့စွမ်းအားတွေကြောင့်မပေါ်တဲ့လောက်ငြိမ်တဲ့အခါကျတော့အဲ့ဒီမှာသူတို့ကိုသူတို့ရန်တာဖြစ်ပြီလို့ထင်တဲ့ဇန်ရမထေကြီးတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒါကြောင့်မလို့အဆက်မြင့်လေးလေးပို့ပြီးတော့တယောင်ယောင်တွေကပို့ပေါ်လေးလေးပဲဒါကြောင့်ဇန်ကြောင့်ငြိမ်တဲ့ အငြိမ်သည်သူကဒါအမြင့်ပြတ်တာမဟုတ်ဘူးသူ့ဘာသာသူနော်တဘာဝနဲ့အနာရှိတဲ့တဘာဝကအညော်နဲ့ထိရင်ဘာဖြစ်လဲချက်ချင်းတက်လာတာ ပေါ်လာတာချက်ချင်းပေါ်လာတာအဲ့ဒါမျိုးဒါတော့ဇန်တဘာဝကကိလေသာကိုမကြုံနိုင်သေးဘူးနိဝရဏကိလေသာတစ်ခုခုဝင်လာပြီဆိုရင် तू ကချက်ချင်းပေါ်လာတယ်နော်အဲ့ဒါမျိုးမဲ့ကြတာဒါပေါ်ရုပ်ထုံးတာမရှိဘူးဒါကြောင့်ယောဂီနော်အတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာတန်တရားအဲ့လိုလေးတွေဖြစ်တယ်ဆိုတာ ဒါဖြစ်ထိုက်ပါတယ်သို့တော်လည်းပဲမိမိတို့ကသိထားတယ်ဆိုလို့ရှိရင်တော့ကိုတကယ်ဖြစ်တဲ့အခါကြရင်နော်တော်တော်လေးဆင်ခြင်နိုင်တယ်မေးလို့ရှိရင်လည်းပဲဆရာသမားတွေကိုတည်တည်ချာချာနော်ကိုကိုကိုကိုပြောပြီးမှမေးတတ်တယ်သို့မဟုတ်ဆိုရင်တော့ခုနပြောသလိုပေါ့ကိုကိုကိုတခါလေးသိပြီးတော့အထင်ကြီးတတ်တယ်ဒါကြောင့်ကောင်းပြီယထာဘုဒ္ဓဆိုတာလေးကိုဒီလောက်ပဲထားပါနော်ပြောစရာတွေကယထာဘုဒ္ဓနဲ့ပတ်သက်ပြောမယ်ဆိုအများကြီးပဲရှိတယ်အခုကဘုဒ္ဓဖြစ်ရုံလောက်ဝိဇ္ဇနာတုတ်တန်လေ့လာတာဆိုတော့အော်ယထာဘုဒ္ဓဒီလိုရှိတယ်အကြမ်းမြတ်မှတ်ထားပေါ့ ဝိပဿနာနဲ့ပတ်သက်တဲ့ယထာဘုဒ္ဓဉာဏ်မဲ့နဲ့ပတ်သက်တဲ့ယထာဘုဒ္ဓဉာဏ်လို့နှမျိုးသုံးတာရှိတယ်လို့အဲ့ဒါလောက်မှတ်မိရင်မဆိုးပါဘူးဝိပဿနာအခိုက်မှာကြတော့ယုတ်နံတွေကိုအနိစ္စဒုက္ခအနတ္တလို့သိရင်ဒါဘာဉာဏ်ခေါ်မလဲယထာဘုဒ္ဓဉာဏ်ဟောမဲ့ကြတော့တခါတည်းမဲ့ကြနိဗ္ဗာန်ကိုအာယုံပြုမဲ့ကြသွားပြီဆိုတော့ဒါလည်းယထာဘုဒ္ဓဉာဏ်ဒါတော့အပီးစီးပေါ့နော်ဒါကြောင့်ဝိပဿနာအခိုက်မှာဖြစ်တဲ့ယထာဘုဒ္ဓဉာဏ်မဲ့ကြတဲ့အခိုက်မှာဖြစ်တဲ့ယထာဘုဒ္ဓဉာဏ်လို့အထက်ပိုင်းအောက်ပိုင်းခွဲတာရှိတယ်လို့ဒီလိုမှတ်ထားပါ အဲဒါတော့ဦးဇင်းတို့ဟောဒီနေရာလေးရောက်အောင်ဗာပြီးသွားတယ်လဲဆိုတော့ရူပက်ခန္ဓာနဲ့ပတ်သက်လို့အတိတ်စတဲ့အချင်းအရာ17ပါးနဲ့ရှုပုံကိုဦးဇင်းတို့တတ်နိုင်သမျှတော်တော်လေးကြည်ကြည်ပြတ်ပြတ်ပြောခဲ့တယ်တော်တော်လေးဘုဒ္ဓတာဖြစ်လောက်ပါပြီเนาะဒါတော့ကြံတဲ့ခန္ဓာ၅ပါးကြတော့ဦးဇင်းတို့ကအတိတ်ပဲဟောတိတ်ပြီးတော့များများမရှိတော့ဘူးသို့တော့ဒီသူ့ရဲ့ခန္ဓာတွေကိုတပါးချင်းရှင်းပြထားတာ ဖြစ်တဲ့အတွက်ဒါတွေကိုမကြော်ဘဲနဲ့ဦးဇင်းတို့ကဖတ်အကုန်လုံးဖတ်မယ်အတိတ်ပဲရှင်းတဲ့နေနေရာကြရင်ဦးဇင်းတို့ရှင်းသွားမယ်နော် ဒါကြောင့်ကောင်းပြီရုပ်ဘက်ခန္ဓာပြီးတော့ဝေဒနာခန္ဓာကိုဝေဒနာကိုရှုဆင်ခြင်းပုံ ပါဠိလေးကို အလုံးပြန်တူဖတ်ကြည့်အောင်ပြီးတော့မြန်မာပြန်ယာကာစီဝေဒနာအတိတာနာဂတပစ္စုပန္နာဣဇတံဝါပဟိတဝါဟောလာရိကဝါဒုက္ခမဝါဟိနာဝါပဏိတာဝါယာဒုရေတန္တိကေဝါ တဗ္ဗဝေဒနာနေတံမမနေသောဟာမသမိနမေသောအတ္တာတိဧဝမေတံယထာဘူတံသမ္မပညာယဓထဗံမြန်မာပြန်ဖတ်ကြည့်ပါဦး ကောင်းပြီဒါကအပေါ်ကပါဠိတော်ရိုးရိုးအတိုင်းလေးပဲဖြောင်းဖြောင်းလေးပဲပေါ့နော်ဒါမြန်မာပြန်နာပြီးတော့ဇက်တဲ့အောက်ကဒီဝေဒနာကိုဒီအလေးကိုပြောပြပါမယ် ဒီဝေဒနာကို ရှုတဲ့အခါမှာအချင်းရာ7မျိုးအတိတ်ဖြစ်စေဆိုတာအတိတ်ကဝေဒနာ ဖြစ်စေလို့ဒီလိုပေါင်းပြီးတော့နားလည်ပေါ့နော်အတိတ်ဖြစ်စေအနာဂတ်ဖြစ်စေပစ္စုပန်ဖြစ်စေကိုယ်တွင်းကဖြစ်စေကိုယ်ဘကဖြစ်စေအကြံဖြစ်စေအနုဖြစ်စေအယုတ်အညံ့ဖြစ်စေအကောင်းအမြတ်ဖြစ်စေအဝေးဖြစ်စေအနီးဖြစ်စေဝေဒနာဟုသမျှကိုတဲ့အလုံးဒီ ဒီ7မျိုးတဲကဘယ်ဝေဒနာမျိုးမဆိုဒါခြုံပြီးတော့အလုံးပြောတော့မယ်ငါဟာမဟုတ်ဒါရှုပုံနော်ငါဟာမဟုတ်ဆိုတာလောဘနဲ့မစွဲရဘူးလို့ဆိုလိုတယ်ငါမဟုတ်နော်ငါအတ္တမဟုတ်ဒါတဏမာနဒိဋ္ဌိ၃မျိုးနဲ့နော်ဒီလိုမစွဲဘဲနဲ့ငါငါအတ္တမဟုတ်ဝိပဿနာပညာနောက်ပြီးတော့မဲ့ပညာဥစဉ်ဘယ်နှပါးယူလဲ အေးအဲ့ဒီနှစ်ပါးလုံးဒီထဲမှာထည့်ထည့်ထားတာစောစောပြောခဲ့ရတာဒါပဲနော်ဝိပဿနာပညာဒါဝိပဿနာ ရှုခိုက်မဲ့ပညာမဲ့ကြခိုက်အဲနှစ်ခုလုံးကိုသူကယထာဘုဒ္ဓဉာဏ်ယူထားတယ်ဒါကြောင့်ဝိပဿနာပညာမဲ့ပညာဖြင့်အမှန်အတိုင်းသိမြင်နိုင်အောင်ဒါယထာဘုဒ္ဓနော်ရှုရအာထုတ်ရမည်ဒါတော့အဲ့ဒီဝေဒနာကအရှုခံနော်အဲ့ဒီဝေဒနာကို ရှုရမယ်တဲ့ရှုရအာထုတ်ရမယ် ဒါတော့ကောင်းပြီအဲ့ဒီမှာအတိတ်အနာဂတ်ပစ္စုပန်ကာလ၃ပါးနဲ့ဘယ်လိုမျိုးအထောက်အမလဲဆိုတာရုပ်မှာတော့ကရှုသလိုပဲเนาะမိမိတို့အဲ့ဒါလေးကိုအောက်ကဝေဒနာ၃ပါးအကာလ၃ပါးဖြင့်ဝေဒနာရှုဆင်ခြင်ပုံလေးကိုအလုံးစုပေါင်းဖတ်ကြည့်အောင်၁နဲ့၃အတိတ်ဘဝ၌ဖြစ်သော ရဏ၃ပါးကိုရှုတော့မယ်ဆိုလို့ရှိရင်ဒါဒီဟာကတော့ပြောရမယ်ဆိုရင်တမတနာဉာဏ်အဆင့်ကိုရောက်တဲ့အခါကျတော့သဘောတူရာကိုခြုံပြီးတော့ရှုတာမျိုးเนาะအသေးစိတ်ရှုတဲ့ဟာမဟုတ်ဘူးဒါကသဘောတူရာတူရာကိုခြုံပြီးတော့ရှုလိုက်တာဒါအဲ့ဒီခါမှာဒီအတိတ်ဘဝ၌ဖြစ်သောဝေဒနာသည် အတိတ်ဘဝ၌ပင်ကုံဆုံးခဲ့၏ ပစ္စုပန်ဘဝသို့မရောက်ဤသို့ကုံဆုံးပစ္စည်းတတ်သောကြောင့်မမြဲမမြဲသောကြောင့်နှစ်သက်အားကိုးပွဲမဟုတ်ကြောက်ဖွယ်ကောင်းသောဆင်းရဲတာဒီအစိုးမရအနှစ်သာရမရှိသောကြောင့်အနတ္တပြောချင်တာကအတိတ်တုန်းကဖြစ်ခဲ့တဲ့ဝေဒနာမှန်ရင်ဘယ်ဝေဒနာမဆိုဒီတိုင်းပဲလို့ပြောတာဆိုတော့အဲ့ဒီဟာကြတော့အကုန်လုံးခြုံပြီးတော့မှ तू ကဆင်ခြင်လိုက်တာပဲအဲ့ဒါတမတနာညာမှာအဲ့ဒါလို့ဆင်ခြင်တာစောစောကပြောခဲ့တယ်အတိတ်မှာဖြစ်စေအနာဂတ်မှာဖြစ်စေ ကိုနဲ့တိုက်ရိုက်မတွေ့ရသေးတဲ့ဟာကိုရှုတော့မယ်ဆိုရင် ပစ္စုပန်အားကောင်းမှာပစ္စုပန်ကိုရှုခဲ့မှရတယ်ပစ္စုပန်တိုက်ရိုက်တွေ့တဲ့ဝေဒနာတွေကိုကိုကမရှုသေးဘဲနဲ့အတိတ်ကဟုတ်ဆိုတော့အတိတ်တုန်းကဘလို့ခံစားရတယ်လို့ဘလို့လို့မှန်းလို့ရမလဲနော်ဒါကြောင့်ပစ္စုပန်မှာကိုလောလောဆယ်ဖြစ်နေတဲ့တွေ့ထိခံစားမှုပစ္စုပန်အာယုံမှန်သမျှကိုတည်တည်ချာချာမြင်အောင်လှိုင်လှန်ကြီးမြင်အောင်သိအောင်အိဋ္ဌဒုက္ခအနတ္တလက္ခဏာတွေထင်ထင်ရှားရှားကြီးတွေ့အောင်ကိုကရှု ရှုပြီးတဲ့ပစ္စုပန်သဘောတဘာဝတွေကိုသိပြီဆိုတဲ့ခါကျတော့ဟုတ်ပြီအဲ့ဒီခါကျတော့အတိတ်တုန်းကဟာတွေကလည်းဤကဲ့သို့ဖြစ်တယ်ဆိုတာက तू ကမှန်းပြီးတော့เนาะအနုမာနာနည်းနဲ့မှန်းဆရှုလို့ရပြီအဲ့ဒါကျတော့ခြုံလိုက်ပြီးအကုန်လုံးစုပေါင်းလိုက်တယ်ပစ္စုပန်ရှုတဲ့ခါကျတော့တစ်ခုချင်းတစ်ခုချင်း individually ရှုရတယ်ကြော်လို့မရအောင်အဲ့ဒါလိုရှုပြီးတော့နော်အတိတ်နဲ့ပတ်သက်တဲ့ဟာကျတော့အဲ့ဒါလိုမျိုးမဟုတ်တော့ဘူးဘာဖြစ်လို့လဲဆိုအတိတ်မှာရှိခဲ့တဲ့မြဝေဒနာအလုံးကိုပေါင်းပြီးတော့ ။အော်အတိတ်တုန်းကဖြစ်ခဲ့တဲ့ဝေဒနာတွေဆိုတာလဲအတိတ်ဘဝမှာကုံဆုံးခဲ့ပြီးပြီတဲ့။သူ့ဟာနဲ့သူဖြစ်ပြီးပြစ်ခဲ့ပြီးပြီပိဿုပံဘဝသူမရောက်။အဲ့ဒါတော့အဲ့ဒီလိုဖြစ်ပြီးကုံဆုံးပြီးပြစ်သွားတဲ့အတွက်ကြောင့်မလို့ဒါမမြဲတဲ့သဘော။မမြဲတဲ့အတွက်ကြောင့်မလို့လည်းပဲနှစ်သက်အာဟုဘမဟုတ်ဆိုတော့ဒီနေရာမှာနည်းနည်းလေးစဉ်းစား။နော်။တတ္တဝါတွေတတ္တဝါဆိုတာလူတွေမဟုတ်ဘူးအကောင်လုံးပဲအကြိုက်ကဘာကိုကြိုက်တယ်လဲဆိုရင်မြဲတာကိုကြိုက်တယ်နော်မြဲတာကိုကြိုက်တယ် အခုဘဝကြီးမှာနော်အယုတ်ဆိုးတဲ့သူ မပြည့်စုံတဲ့သူနော်အများကြီးမရှိဘူးလားအေးဆင်းရဲဒုက္ခရောက်နေတဲ့သူရှိတယ်ဒါပေမဲ့မင်းကွာအယုတ်ဆိုးတယ်ဟာမင်းပညာမတတ်ဘူးဆင်းရဲတယ်နှိမ့်ကြတယ်ယောဂများတယ်မင်းသေပါတော့လားဆိုပြီးတော့သေခြင်းနဲ့လူရှိရလားမရှိဘူးမရှိဘူးမရှိဘူးဆိုတော့ तू မသေးခြင်းဘာဖြစ်တယ်လဲမြဲတာကြိုက်သလားမမြဲတာကြိုက်လားမြဲတာကြိုက်တယ် မြဲတာကြိုက်တယ်ဒါပေမဲ့တကယ့်သဘာဝကြတော့မမြဲဘူးမမြဲဘူးအတိတ်ကလည်းမမြဲဘူးအခုလက်ရှိရထားတာလည်းမမြဲဘူးနောင်ရမယ့်ဟာတွေလည်းပဲမမြဲဘူးလို့ပြောတာအဲ့ဒါလို့ခြုံသိနိုင်ဖို့ကကိုယ်ပိုင်ဓာတ်ရိုက် knowledge အမတန်အရေးကြီးတယ်ဓာတ်ရိုက် knowledge ဆိုတာကိုယ်တိုင်ထိတွေ့ခံစားပြီးမှသိထားတဲ့အသိဉာဏ်တခုမရှိရင်ကျန်တာတွေကိုမှန်းဆသိဖို့ဆင်ခြင်ဖို့တော်တော်လေးခက်တယ်တော်တော်လေးခက်တယ် ဒါကြောင့်ကိုတွေ့သိပြီးသားဉာဏ်သည်ပိုင်ပိုင်နိုင်နိုင်သိရင်အခြားပုဂ္ဂိုလ်ဖြစ်တာအခြားကာလတွေမှာဖြစ်တာအဲ့ဒါကြတော့မှန်းဆလို့ရပြီเนาะဒါတွေဦးဇင်းတို့စောစောတော်တော်တော်တော်ကြီးကိုပြောခဲ့ပြီးပါပြီဒါကြောင့်ဝေဒနာဟာလည်းပဲအဲ့ဒီလိုပဲတဲ့เนาะမမြဲတဲ့အတွက်ကြောင့်နှစ်သက်အာကိုပဲမဟုတ်ဆိုတာကကိုကအာကိုချင်တာဒီဘွားကြီးကိုခိုင်ချင်တာမြဲချင်တာเนาะဒီမှာရှိနေတဲ့လက်ရှိခန္ဓာဒါတော့မမြဲဘူးဆိုတဲ့အခါကျတော့ သူ့အချိန်ကျရင်ဘလိုကြီးဖြစ်တော့မှာဟာ online ဘလိုပြောင်းမှာဘလိုပြောင်းမှာတဲ့အမျိုးမျိုးဖုံဖုံပြောင်းလာမဲ့လူတွေကပြောင်းလာတယ်ဆိုတာကရစ်တွေရှိကိုတိုးသွားတိုးသွားဒီနေ့အများကိုငကိုတော့ကရှိပြီးသားအယုတ်အကြီးအရွယ်အဆင့်စဉ်းစားဉာဏ်အသိဉာဏ်နဲ့တဖြည်းဖြည်းကိုယ့်ဘက်ကရှုံးသွားတာမဟုတ်လားဟိုဘက်ကို ရောက်လေလေနော်ငါငကိုနဲ့မတူအခုဆိုမေ့လိုက်တာဟောဒါပါပြောလေရှင်းနေတော့မတူတော့ဘူးလေဆိုလိုတာဟောတော့ကတော့တွတ်တွတ်လေးလေးသိတယ်တောင်းတမမေ့ဘူးလို့ပြောတာနော် အခုကျတော့ငါစဉ်းစားရင်မပေါ်ဘူးလူမျက်နှာကြည့်ဟာလာလူကိုသိတဲ့နာမည်ဖော်လို့မရဘူးဦးစင်းဖြစ်တာပြောတာသူများပြောကဲဟုတ်တယ်မဟုတ်လားအဲ့ဒီတော့အဲ့ဒါဒီပင်လင်ဒါလက္ခဏာတခုဖြစ်နေတာနော်အဲ့ဒါဒီပင်လင်လက္ခဏာတခုဖြစ်တာအဲ့တော့အဲ့ဒါတွေဟာရှေ့ကိုရောက်ရောက်သွားတည်နေအမြကိုယ့်ဘက်ကရှုံရှုံရှုံရှုံသွားတာအဲ့ဒီတော့စဉ်းစားကြည့်လေရှေ့ကိုရောက်ပြီးအိုးအိုလာတဲ့အခါကြီးမှာဒါကြီးကပို့ပို့ပြီးတော့ကိုလိုချင်တဲ့သဘာဝနဲ့ သူကပိုးပိုးဝေးဝေးသွားတဲ့ခါကျတော့နှစ်သက်စရာလားမနှစ်သက်စရာလားကဲမနှစ်သက်စရာဖြစ်သွားပြီနှစ်သက်တာကနုပြိုခြင်းမြဲခြင်းလှခြင်းပါခြင်းခိုင်မြဲခြင်းကိုကြိုက်တယ်ဟိုကမနုပြိုဘူးတဖြည်းဖြည်းအိုးတယ်တဖြည်းဖြည်းယိုယွင်းလာတယ်အသိဉာဏ်ထိုက်ထိုင်းမိုင်းလာတယ်နော်အဲဆိုင်မတ်တွေဖြစ်တယ်ဟုတ်တော့မလားအလူတွေဖြစ်ဖြစ်လာတာအမျိုးမျိုးဖြစ်လာကြတာနောက်ဆုံးကြတော့ဘာမှမသိကိုစားတာလားမစားဘူးလားနော်အဝဲဝက်တာလားမွေးတာလားတော့မသိဘူးကဲအကုန်လုံးအကြည့်ချင်းချင်းငယ်သွားတာလာတာစားလို့ကိုဘာဖြစ်မှန်းတော့မသိတော့ အဲ့လိုအရှိကြောက်တော့မရှိတော့ပြီးတာပဲဒါစဉ်းစားကြည့်အဲ့ဒီလိုနေရာမျိုးကြလို့ရှင်လူတွေကမသွားကျင်တော့နော်ကိုင်းကောင်းပြီကိုယ်တိုင်ဖြစ်ဖို့မပြောနဲ့ဖြစ်နေတဲ့နေရာတော့မကြည့်ချင်ဘူးနှစ်သက်အကုတ်ပဲမဟုတ်ကြောက်ဖွယ်ကောင်းတယ်ဆိုတာကဒီနေရာမှာကစဉ်းစားပြီးတော့ကြည့်မယ်ဆိုလို့ချင်းတကယ်ဖြစ်နေတဲ့သူကိုကြည်စမ်းပါဝင်ဝင်ကြည်စမ်းပါတကယ်ဖြစ်နေတဲ့လူကြည်စမ်းမဖြစ်ချင်ဘူးเนาะဒါတော့စဉ်းစားကြည့်တဲ့အခါကျတော့ကိုကကောလွတ်ပါတယ်လား အိုမယ်ဆိုရင်ပြောတာပေါ့လေအိုအောင်နေရင်အိုရင်းဒဏ်ကခန်းကိုခံရမှာပဲဒါတော့အဲ့ဒါတွေကိုသေးသေးချာချာဆင်ခြင်ပြီးတော့ကြည့်တဲ့အခါကျတော့အော်ကြောက်စရာကောင်းတာပဲတဲ့ဒီဒဏ်တွေကိုခံနေရတာကြံတာတွေကထွတ်ပြေးလို့ရသေးတယ်ဒါကဘဲမှပြေးလို့မရဘူးခန္ဓာရှိရင်ခံစရာရှိရင်ခံရတော့မှာပဲเนาะဒါဆင်းရဲဒုက္ခဒါတော့ကိုယ့်ရဲ့เนาะအဲလိုချင်တဲ့ဆန္ဒကိုယ့်ရဲ့အမိန့်ကိုယ့်ရဲ့ဩဇာနဲ့ဘလို့မှပေးလို့ဆူတောင်းလို့မရဘဲနဲ့သူ့တဘာဝစီကြောင်းကြီးတဲ့မှာအတိုင်းပါသွားတယ်ဆိုတော့ ဒါအနတ္တတရားတက်တက်ပဲလို့အဲ့ဒါဆင်ခြင်တာနော်ဒါကြောင့်ယခုဘဝမှာရှိတဲ့ဝေဒနာတွေကလည်းယခုဘဝမှာပဲကုံဆုံးပစ္စည်းမယ်နောက်ဘဝသူမပါနောက်ဘဝမှာဖြစ်မဲ့ဝေဒနာတွေကလည်းဟောဒီနောက်ဖြစ်မဲ့ဘဝမှာပဲကုံဆုံးပစ္စည်းမယ်နောက်တစ်ဘဝကိုကြော်ပြီးတော့မပါဘူးတဲ့မမြဲတဲ့သဘောဆင်းရဲတဲ့အဲဆင်းရဲတဲ့သဘောအဆိုးမရတဲ့အနတ္တသဘောတွေပဲလို့အဲ့ဒီလိုမျိုးဆင်ခြင်တာကိုဝေဒနာနဲ့ပတ်သက်ပြီးတော့ကာလသုံးပါးမှာဆင်ခြင်တယ်လို့ခေါ်ပါတယ် ။ gain နောက်ပြီးတော့အတွင်းအပြင်ဝေဒနာများတဲ့ကဲဆင်ခြင်ပုံလေးကိုအဲအဓိပ္ပာယ်လေးဖတ်ကြည့်ပါဦး။ ignite ဝေဒနာကကုသဝါဒံတော်တော်မဟုတ်သဘာဝ အဲ့လောက်ဆိုတော့ပါပြီဒါကအတိတ်ပဲเนาะနည်းနည်းသိသိလို့ကိုယ်တိုင်ဖာခိုင်းတာအတွဲအပြင်ဆိုတာကတချို့လူတွေတာမန်ကကိုကိုဘက်ကနေသူများရှီရောက်သွားတယ်သူများဘက်ကဟာကကိုရှီကိုရောက်လာတယ်လို့အဲ့ဒီလိုမျိုးထင်တတ်တယ်ဒီနေရာမှာကအတွဲအာယုံအပြန်ဝေဒနာဆိုတာကဒီနေရာမှာအာယုံကခန္ဓာကိုယ်အတွင်းဘက်ကိုစိုက်ပြီးဖြစ်ပေါ်လာတဲ့အာယုံဖြစ်ပေါ်လာတဲ့ဝေဒနာရှိတယ်အပြင်ဘက်အာယုံကိုစိုက်ပြီးတော့မှဖြစ်လို့ နော်ဖြစ်လာတဲ့ဝေဒနာရှိတယ်ဒါတော့အာယုံပြုတ်မှုကွဲတယ်ကိုယ်ခန္ဓာကိုယ်ရဲ့ကိုကိုယ်စိတ်ကိုယ်ရုပ်ထဲကိုအာယုံပြုတ်ဖြစ်တဲ့အချိန်ဒီဒါအတွင်းမှာဖြစ်တဲ့ဝေဒနာလို့ပြောကြပါစို့နော်ကိုယ်ခန္ဓာကိုယ်ထဲမှာဖြစ်တယ်ကိုယ်စိတ်ထဲမှာဖြစ်တယ်စိတ်မှာဖြစ်စေရုပ်မှာဖြစ်စေအာယုံပြုတ် ဖြစ်ပြီးတော့ကိုယ်ကဝေဒနာဖြစ်ပြီးခံစားမှုဖြစ်ပြီးကောင်းခြင်းကောင်းမယ်မကောင်းခြင်းမကောင်းဘူးဒါတော့မိမိရဲ့ခန္ဓာကိုယ်အတွင်းမှာအာယုံပြုတ်ပြီးဖြစ်တဲ့ဝေဒနာဖြစ်လို့အတွင်းမှာဖြစ်တဲ့ဝေဒနာပြီးတော့စိတ်ကအာယုံကအပြင်ကိုလည်းမယူဘူးလား ယူတယ်လေဒါတော့အပြင်အာယုံယူအပြင်အာယုံယူပြီးတော့အဲ့ဒီအပြင်အာယုံကထားပါတော့ဗျာယူခင်းလေးသာသာရမြစ်ခင်းလေးသိင်းဆိုဆိုနဲ့ရေဒီကုံလေးလေးတက်ပင်လေးတွေနဲ့ပန်းနေနေဆိုစိတ်ထရကျင်းတတ်မသွားဘူးလားအေးအပြင်ပေကလေးကိုကြည့်ပြီးတော့ကျင်းတတ်မှုနှစ်သိမ့်မှုသောမနတဝေဒနာတွေဖြစ်မလာဘူးလားဒုက္ခဝေဒနာအဲ့ဒါကြတော့အပြင်ခေါ်တယ်နော် အပြင်အာယုံကိုကြည့်တာ အပြင်အာယုံကိုခံစားပြီးတော့ဆက်သွယ်ဖြစ်ပြီးတော့မှဝေဒနာဖြစ်လာတာဝေဒနာဆိုတာဘယ်စိတ်ဖြစ်ဖြစ်အကုန်ဝေဒနာရှိတယ် ထင်ရှားတာနဲ့မထင်ရှားတာပဲကွာခြင်းကွာလိမ့်မယ်။ဒါကြောင့်တာမန်လူများ၌ကိုယ်ထဲမှာအာယုံကိုအကြောင်းပြုပြီးခံစားမှုများဖြစ်နေစဉ်အပြင်အာယုံကိုမိပြီးခံစားမှုများဖြစ်လာတော့ကအတွင်းခံစားမှုကဘယ်လျင်အပြင်ခံစားမှုဖြစ်သွားသည်ကိုထင်တတ်ကြ၏။တာမန်ပြောမယ်ဆိုရင်တော့အတွင်းကနေအာယုံခံစားတော့အပြင်ကိုရောက်သွားတော့အပြင်ကိုအတွင်းကနေအပြင်ကိုကူးသွားတယ်လို့ထင်တာအဲ့ဒါလို့တောင်မစင်စားမိဘူးတဲ့တဲ့ပြောရင်။နော်။တိုက်ရက်ကူးနေတယ်ပဲထင်တာ။ ဟောဘက်ဒီဘက်ကုနေတယ်ပဲတဲ့ကုနေတယ်ပဲထင်တာစောစောလေးတော့ခန္ဓာကိုယ်ရုပ်တော်၎င်းနာမ်တော်ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်တာလို့စဉ်းစားပြီးတော့နေအပြင်ဘက်ကိုကြည့်လိုက်အပြင်ဘက်ကိုချင်းကြည့်လိုက်တာနဲ့တပြိုင်နဲ့မြင်သိတာနဲ့တပြိုင်နဲ့တပြိုင်ကောင်းကောင်းဆိုးဆိုးတယ်ဆိုတာဝေဒနာမပါဘူးလားပါသွားတဲ့ခါကျတော့အဲ့ဒီနဲ့ဟိုဘက်ကနေဒဇတ်တည်းဖြစ်နေတယ်လို့ထင်တာတန်တတိလေဟိုဘက်နဲ့ဒီဘက်ကူးပြီးအပြင်ဝေဒနာအတွင်းဝေဒနာဖြစ်တယ်ဆိုတာကဒီမှာသင်ပြလို့တာသိရတာအာယုံမတူရင်ဝေဒနာကွဲတယ်အတွင်းမှာအာယုံပြုပြီးတော့ဖြစ်တဲ့ဝေဒနာသည် အတွင်းအာယုံကိုပြုပြီးဖြစ်တဲ့ဝေဒနာဒီအတွင်းထဲမှာပဲသူ့အာယုံနဲ့သူဖြစ်ပြီးချုပ်သွားပြီးပြီအပြင်းနဲ့မဆက်ဘူးမဆိုင်ဘူးလို့ဆိုလိုတယ်အပြင်ဘက်ကအာယုံကိုပြုတ်လက်တဲ့အချိန်ကမှအဲ့ဒီဝေဒနာအပြင်ဘက်အာယုံကိုပြုတ်လို့ဖြစ်လာတဲ့ဒီဝေဒနာဒီအပြင်အာယုံကိုပြုတ်ပြီးတဲ့ဖြစ်တဲ့ဝေဒနာဒါအပြင်ဝေဒနာလို့ခေါ်လို့ရတယ်တာမန်ကြည့်မယ်ဆိုရင်ကိုကြည့်လိုက်တာတွေကခန္ဓာကိုယ်ဘက်နဲ့ပဲဆိုင်ဆိုင်အပြင်ဘက်နဲ့ပဲဆိုင်ဆိုင်ဒဇက်ထက်ကိုမပြတ်ဘူးလို့ကိုထင်နေတာပဲအခုကတော့အော်မတူပါလားကိုယ်ခန္ဓာကိုယ်ထဲမှာရှိတဲ့ရုပ်နဲ့ နာမ်တွေကိုအာယုံပြုဖြစ်ရင်အတွင်းဝေဒနာ လို့ခေါ်တယ်တဲ့အပြင်ဘက်အာယုံတစ်ခုခုကိုအာယုံပြုပြီးဝေဒနာဖြစ်ရင်အပြင်ဝေဒနာလို့ခေါ်တယ်တဲ့ဆိုတာဒီကစာပြောလို့တာသိရတာကဲဒါတော့အဲတခုရှိနိုင်တာကတော့ဝိပဿနာရှုပြီဆိုတဲ့အခါကျတော့မိမိခန္ဓာကိုယ်ထဲမှာဖြစ်နေသည်မြကောင်းကောင်းဆုဆုကောင်းဆုလက်ပါဝေဒနာမှန်စွာရှုရမည်ဆိုတာမရှိဘူးလား ရှိတယ်လေခန္ဓာကိုယ်ထဲမှာဖြစ်နေတာကိုအကောင်းလဲကောင်းတဲ့အလျောက်ဆိုးလဲဆိုးတဲ့အလျောက်ဒုက္ခဝေဒနာနော်အလတ်ဆိုတာဥပေက္ခဝေဒနာပေါ့နော်ဒါတော့ကောင်းဆွလက်ပါဝေဒနာမှန်စွာရှုရမည်ဆိုတော့အဲ့ဒါတွေကိုရှုပြီးတော့သိတဲ့အခါကျတော့သူကြတော့ဘာဖြစ်လို့ဒီလိုခွဲနိုင်တယ်လဲဆိုတော့သူကပစ္စုပန်တဲ့တဲ့သွားနေတာလေးကိုမိမိကတမာတိနဲ့လိုက်နေတာဟုတ်တမာတိနဲ့လိုက်ပြီးတော့ရှုရှုရှုရှုရှုနေတဲ့အခါကျတော့ အော်စောစောလေးတော့ငါအတွင်းခန္ဓာကိုယ်ထဲမှာဖြစ်နေတာနဲ့ပတ်သက်ပြီးတော့မှပူတာရှိတယ်တောက်တာရှိတယ်အောင့်တာရှိတယ်နာတာရှိတယ်ပေါ့တာရှိတယ်ပါတာရှိတယ်ဟုတ်တယ်မဟုတ်လားဒါလေးတွေရှုနေရင်ကနေပြီးတော့မှအပြင်းအတန်ကြားလိုက်ပါပြီတဲ့ခိုင်အပြင်းအတန်ကြားလိုက်တယ်ဆိုတဲ့အခါကျတော့အပြင်းအတန်လေးကကိုကမကြိုက်ဘူးပဲထားဒီအတန်ကြီးကိုကိုမကြိုက်ဘူးတနည်းအဲ့ဒီအတန်ကျဲကျဲကြီးနဲ့ငါတို့ဒီတရားအထုတ်တဲ့နားမှာလာပြီးတော့အလိုက်မသိလာဒေါင်းဒေါင်းတင်းတင်းလောက်ရမလားလို့ဆိုလို့ရှိရင်အတန်ကအတွင်းလာပြင်လားအပြင်း အဲ့ဒီအပြင်အာယုံကိုကြားလိုက်တာနဲ့အဲ့ဒီကြားစိတ်ထဲမှာဖတ်တာဝေဒနာတွေမပါသွားဘူးလားပါသွားပြီပြီဆက်သွယ်ပြီးပြီခံစားလိုက်ပြီးပြီမကျင်နာဘူးမကြိုက်ဘူးအဲ့ဒီတော့စိတ်ထဲကဒုက္ခဖြစ်မလားဒုက္ခဖြစ်မလားဒုက္ခဖြစ်မယ်ဒေါသဖြစ်သွားပြီဒုက္ခဒေါမနတတွေလေတန့်ဖြစ်သွားပြီဒါတော့စောစောကခန္ဓာကိုယ်တို့နဲ့မှရှုပြီးတော့မှတ်နေတဲ့အချိန်ကမှကောင်းမကောင်းဝေဒနာတွေကိုမှတ်နေရင်ကနေဒေါင်းဝင်တဲ့အတန်အာယုံနဲ့အပြင်လက်ကြားလက်ရောအပြင်အာယုံကိုချက်ချင်းစက်ကရောက်သွားတယ် အဲ့ဒီအပြင်းအာယုံကိုကြားသိစိတ်တွေထဲမှာဝေဒနာပါပြီးပြီဝေဒနာပါတဲ့အတွက်အဲ့ဒီဝေဒနာကြီးကိုခံစားရတဲ့အခါမှာအတန်ရိုက်တိုက်ရိုက်ရိုက်ခတ်တဲ့ဟာကပထမဆုံးငြိမ့်နေတဲ့အချိန်လေးမှာဒိန်ငနဲ့ကြားလိုက်ရရင်နားတွေကိုတခါတည်းဝူးကနေဆိုကိုအတန်ကလူတောင်ဒီလိုจิตတိထသလိုဖြန့်ကနေဖြစ်သွားတာဖြန့်ကနေဖြစ်သွားတာဒါတော့အတန်နဲ့နားရဲ့တိုက်ခတ်မှုနှုန်းဟာတိတ်တဲ့အချိန်ကြမှသိတယ်ဘလောက်ပြင်းတယ်လဲဆိုတာ တာမန်စူညံနေတဲ့အချိန်ကျတော့အတန်ပြေးတာသိရလားမသိဘူးစိတ်ရောကိုယ်ရောပတ်ဝန်းကျင်ရော သုံးခုလုံးငြိမ်ပြီးတော့မှတခါတည်းအဲ့လိုဖြစ်ပြီးဆိုတဲ့အချိန်ကျတော့အတန်လေးသေးသေးလေးကတော်တော်သိတာတော်တော်သိတာနော်နာယီမြည်တဲ့အတန်လေးတောင်မှကြာရင်တက်တက်တက်တက်ကတော်တော်ဆူးလာတာအဲ့ဒီလိုမျိုးအဲ့တော့အဲ့ဒီအတန်ကိုကြားလိုက်တဲ့အချိန်ကမှကိုကမကြိုက်တော့ဘူးဒေါင်းကနေပြီးတော့ဖြင်းကနေဖြစ်သွားပြီး ဒီနာဒီလောက်အတန်ဆူတာကြီးဖြစ်ရမလားဆိုစိတ်တွေကလည်းမကျင်းမနဲ့ဒေါသလေးဖြစ်ဒေါမနတာလေးလည်းဖြစ်သွားပြီဆိုတော့အဲ့ဒီအတန်ကြောင့်ဖြစ်တဲ့ဝေဒနာသည်အဲ့ဒါအပြင်ဝေဒနာပဲအတန်နဲ့ကနေပတ်ပြီးတော့ပါလာလိုက်တာဟုတ်တော့မလားဒေါသဖြစ်မယ်ဒေါမနတာဖြစ်မယ်ဒီဝေဒနာတွေကတနည်းဒုက္ခဖြစ်မယ်အဲ့ဒီဝေဒနာတွေဖြစ်တယ်အဲ့ဒါဒီအပြင်အာယုံပဲအဲ့ဒါကောင်းပြီအဲ့အဲ့ဒါတော့ယောဂီကတော့ဒါပေမဲ့အခုနပြောပြီလေအပြင်အာယုံမှာစောစောလေးတုန်းကကြားတာကိုကြားတဲ့တိုင်ရှုရမယ်လို့ အရှုဉာဏ်တဲ့ပုဂ္ဂိုလ်ကြတော့ဒါစောစောလေးတုန်းကကြားလိုက်တဲ့ဟာကိုပဲဖြင်းကနေနဲ့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ရဲ့ခံစားမှုရောအတန်းကြားတဲ့ဟာတွေရောကိုမှတ်လိုက်တယ်မှတ်လိုက်တဲ့အခါမှာအဲ့ဒီစောစောကဖြင်းကနေခံစားမှုဝေဒနာတွေကိုမှတ်လိုက်လို့ရှိရင်အဲ့ဒါအပြင်အာယုံနဲ့ပတ်သက်ပြီးတော့မှတ်တဲ့ဝေဒနာလို့ခေါ်တယ်နော်သူကြတော့မှတ်နေတာဖြစ်တဲ့အတွက်ပေါ့နော်အဲ့လိုသိတယ်တာမန်ပုဂ္ဂိုလ်တွေအနေနဲ့ကတော့အပြင်အာယုံအတွင်းအာယုံအတွင်းတဲ့ကိုအာယုံပြုနေတာအပြင်ကိုအာယုံပြုနေတာဒါတော့မသိဘူးတောက်လျှောက်စက်တိုက် သိနေတယ်ခံစားနေတယ်ဒီလိုပဲထင်တာနော်အဲ့တော့ယောဂီများမှာဆင်ခြင်မဲ့ဆိုရင်တဲ့ကိုယ်တွင်းမှခံစားမှုဝေဒနာသည်အပြင်သို့မရောက်အပြင်မှခံစားမှုဝေဒနာကလည်းအတွင်းသို့မရောက်ထိုးထိုးအာယုံထိုးထိုးဖြစ်ခိုက်မှာပဲကုံဆုံးပျက်စီးသွားသောကြောင့်အနိစ္စဒုက္ခအနတ္တသဘောတရားမြတ်တာဒီနော်ဝေဒနာတွေဟာလည်းပဲအကြာကြီးတည်မနေဘူးလို့ပြောတာဖြစ်တဲ့အချိန်မှာပဲဖြစ်တဲ့နေရာမှာပဲကုံဆုံးပျက်စီးသွားတဲ့အတွက်ကြောင့်အနိစ္စဒုက္ခအနတ္တဒါဒီလိုဆင်ခြင်တယ် နောက်တစ်ခုအကျမ်းအနုဒါလေးလည်းဖတ်ကြည့်ပါဦးကောင်းပြီ အကျမ်းအနုဆိုတာကဒီနေရာမှာ ကျမ်းတယ်ဆိုတာက ထင်ရှားတာပြောတာနော်ထင်ရှားတဲ့သဘောဝေဒနာဟာကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေမိမိရဲ့ထင်အာယုန်ထဲမှာထင်ထင်ရှားရှားရှိတာကိုပြောတာနော်အဲ့တော့ဒီအာယုန်မထင်ရှားလို့ရှင်ဖတ်တာမထင်ရှားဘူးနော်ဖတ်တာမထင်ရှားရင် content လောက်တာမပြီးပြင်းတော့ဘူးအဲ့လို second နဲ့ကောင်းကောင်းမမိသလိုပဲဒါကြောင့်ထင်ထင်ရှားရှားကြီး ပေါ်တယ်ဆိုတာကဖတ်တာကောင်းကောင်းကြီးထိတွေ့ဆက်သွယ်ပေးနိုင်လို့ဒီဝေဒနာလည်းဒီလိုပေါ်တာဖတ်တာအာယုံထင်ရှားမှဖတ်တာကလည်းဟိုဘက်ဒီဘက်ကိုဒီလိုဆွဲပြီးတော့အော်ဆက်သွယ်ပေးမှု contact ကနော်တည်တည်ချာချာဖြစ်တယ်အဲ့ဒါလိုဖြစ်မှလည်းပဲနော်ဝေဒနာကခံစားလို့ရတယ်ဒါတော့ကောင်းပြီဒီနေရာမှာဝေဒနာဆိုတာဘာလဲဆိုရင်အာယုံနဲ့ဓွာရတိုက်ဆိုင်တဲ့အခါမှာ သေးသေးချာချာထိတွေ့မှုအားကောင်းရင်ကြမ်းကြမ်းတမ်းတမ်းထင်ထင်ရှားရှားလို့ဆိုလိုတယ်။ကြိုင်တဲ့ဟာမျိုးမဟုတ်ဘူး။နော်။ထင်ထင်ရှားရှားဖြစ်ခြင်းပြီးပြီးပြင်းပြင်းဖြစ်ခြင်း။ကံကောင်းပြီဥပမာပြောမယ်။တန်ချောင်းတစ်ချက်ဆူတာနဲ့နော်။အင်ပတန်သေးသေးဖျွက်ကလေးတွေမှာကတ်တဲ့ဆူလေးဆူတာနော်။ခြေထောက်နဲ့နင်းကြည့်လေ။ ဖရွက်သေးသေးလေးတွေမှာပါတဲ့ဖရွက်ကလေးတွေမှာဆူးလေးတွေတချို့ရှိတယ်မဟုတ်လားသေးသေးနုနုကလေးတွေရှီမန်းတော့မသိဘူးဒါပေမဲ့ဦးဇင်းတို့ဒီလိုရိုးရိုးအသားနဲ့ထိရင်တော့ထစ်ထစ်ထစ်ထစ်နဲ့သူအန်ဒီရှီမန်းသိတယ်ဒါပေမဲ့ခြေထောက်အသားကြမ်းကြမ်းကြီးနဲ့ထိလိုက်တော့ဆူးရှီမန်းသိလားမသိဘူးဘာဖြစ်လဲမထင်ရှားလို့ဟုတ်တယ်ဟောဘက်ကနေပြီးတော့မှကိုယ်လာထိတဲ့အခါမှာဒီ6ရောက်မှာရှိနေတဲ့6ရောက်ကအရေးထူကြီးအရေးထူကြီးဆိုတော့သူ့ရဲ့ဖတ်တာရဲ့ဒီဆက်သွယ်မှုကအာမကောင်းမှုမကောင်းတော့ဆူရှိမှမသိဘူး အေးတန်ချောင်းချွန်ချွန်ကလေးကိုနင်းကြည့်လိုက်ပါလားလို့တိတ်မဟုတ်ပါဘူးဟိုကတမ်နေဆိုတဲ့မှာဓာတ်ပုံတွေပါထိုးရလေးကိုပစ်လက်ကလေးလန်နေတယ်လို့ခြေထောက်နဲ့သွားပြီးတော့နင်းကြည့်ပါလားလို့စိတ်ထဲကခမရခဏလောက်ခံစားကြည့်စမ်းဖနောင်ကြီးတွေကိုကြာရနာတာအမေနဲ့မတက်လို့အဖေနဲ့မတက်လို့ကိုလိုချင်တာမရလို့စိတ်ဆူးပြီးတော့ဖနောင်ပေါက်တာပေါက်လိုက်တဲ့အောက်ကအဲ့ဒီတန်ချောင်းရှိတယ်ဆိုကြပါစို့ဒါမှနည်းနည်းလေးပေါ်အောင်လို့ဟာတခါတည်းချစ်ချင်းကိုဟုတ်တော့မလားတန်ချောင်းဆူးတာတခါတည်းတန်စစ်ကတက်တာပေါင်ရင်တောင်ချစ်ချင်းရောက်လာတာအဲ့ဒါလောက်ခံစားအဲ့ဒါဘာဖြစ်လို့လဲ ထင်ရှားတယ်ဟုတ်တယ်ထင်ရှားတယ်ထိတွေ့မှုကအဲ့ဒါကိုထင်ရှားသောကြံတန်သောလို့ခေါ်တယ်နော်ဒါကြောင့်မိမိတို့ခန္ဓာကိုယ်ပဲဖြစ်မျက်လုံးပဲဖြစ်ဖြစ်မြင်ရတဲ့အာယုံကမတင်ရှားရင်ဒီဟိုတဲ့နေကဖတ်တာမတင်ရှားဘူးဖတ်တာမတင်ရှားတဲ့တို့ဝေဒနာလည်းမတင်ရှားတော့ဘူးအဲ့ဒါတော့ထင်ရှားအောင်လို့ဦးဇုံတော်တစ်ခါတလေကြလို့ရှင်မျက်လုံးနဲ့တာမန်ကြည့်လို့မရရင်မျက်မှန်တက်ကြည့်မျက်မှန်တက်ကြည့်လို့မြင်လို့မရဘူးဆိုလို့ရှင်အဝေးဆိုရင်တယ်လီစကုပ်တွေနဲ့ကြည့်ဟုတ်တော့မဟုတ်လား အေးအဲ့ဒါဘာထင်ရှားလို့ဆိုတော့ဒီ object ကိုထင်ရှားအောင်လို့မျက်လုံးနဲ့တခါဖတ်တာကဂျားကန်နဲ့လုပ်ပေးရတာလေသူ့ရဲ့ဘာခေါ်မလဲမျက်လုံးသုံးတဲ့ gear တွေအဲ့ဒီတိုက်ပေးရတာပေါ့ဟုတ်တယ်မလားကဲနားကကောင်းကောင်းအတန်မကြတော့ဘာလုပ်ရလဲနှကြက်တက်တာအတန်အာယုံကိုမကြလို့ဒါတော့နှကြက်တက်လိုက်တော့ဘာဖြစ်လဲတေးချအတန်ကြပြီအတန်လာတာကိုသိတော့ဟောဖတ်တာကောင်းကောင်းဖြစ်သွားပြီဖတ်တာကောင်းကောင်းဖြစ်ဆက်သွယ်ကောင်းကောင်းရရင်ဝေဒနာကလည်းကောင်းကောင်းဖြစ်တယ်အဲ့ဒါပဲဒါတော့အဲ့ဒီလိုမျိုး ထင်ထင်ရှားရှားဖြစ်တာကိုကြမ်းတယ်လို့မှတ်ပါနော်ဒီပညာကြီးတခါတည်းလက်နဲ့ကင်လို့ရတဲ့ကြမ်းတာမျိုးမဟုတ်ပါဘူးဆက်သွယ်ရေးမှာတေးသေးချာချာဆက်နဲ့မိချင်းမမိချင်းပြောတာဒါကြောင့်မလို့ကြမ်းတမ်းသောနာကျင်မှုဆိုတာကတကယ့်ကိုနော်ကိုကိုလာထိတဲ့နေရာတွေကနာနာကျင်ကျင်ထိပြီဆိုရင်အဲ့ဒီလိုမျိုးခံစားနေရတဲ့ဝေဒနာတွေတိတ်ပြင်းထန်တဲ့ဝေဒနာထင်ရှားတဲ့ဝေဒနာကြီးတွေဒီတဖြည်းဖြည်းနဲ့နူးညံ့သွားတဲ့ဘက်ကိုပြောင်းတာမဟုတ်ဘူးတဲ့ကြမ်းတမ်းတဲ့ဝေဒနာတွေဖြစ်ခိုင်မှာ ဖြစ်လိုက်ပြောက်လိုက်ဖြစ်လိုက်ပြောက်လိုက်နော်ကျန်တတ်တဲ့ဝေဒနာ1 2 3 4 5အဲ့လိုလိုတဖြည်းဖြည်းကနေပြီးတော့မှတခုပြီးချုပ်တခုပြတခုချုပ်တခုဖြစ်အဲ့လိုဒီလိုဆင်ခဲဆင်ခဲလာတာဆင်ခဲဆင်ခဲလာတဲ့အခါကျတော့ကြမ်းတမ်းတဲ့ဝေဒနာတွေတခုချင်းတခုချင်းဖြစ်ပြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ချုပ်ပြီးခါကျမှနုညံ့တာဖြစ်တယ်ဆိုတော့ထားပါတော့ကြမ်းတမ်းတာကနေယော့လာတယ်ယော့ပြီးတော့မှပျော့သွားတယ်ပျော့တဲ့သဘောကတော့ဦးဇင်းတို့သိတယ်ဒီဂရီရဲ့သွားပုံကနော်ဒီ အမတန်ပြင်းတဲ့10 to 1ပြန်ဆင်းသွားပြီဆိုကြပါစို့ဆင်းတဲ့အခါမှာဟိုးတော့ကကြမ်းတမ်းလိုက်ကြတဖြည်းဖြည်းနဲ့ပျော့ပျော့ပြီးတော့နံပါတ်1ကိုရောက်လာတာလားဒါကိုပြောတာမဟုတ်ဘူးတဲ့နော်နံပါတ်10တုန်းကဖြစ်ထားခဲ့တဲ့ဝေဒနာဒီနံပါတ်10တုန်းကဖြစ်ပြီးရပြီးခဲ့ပြီဒီ10မှာဖြစ်တဲ့အရာဒီ10ကိုနံပါတ်1ကိုရောက်တာမဟုတ်ဘူးသူ့အခက်လေးမှာသူဖြစ်ပြီးတော့ပြတ်သွားတယ်ဆိုတော့ပြောချင်တာကကြမ်းကြမ်းတန်တန်ထင်ထင်ရှားရှားကြီးဖြစ်တုန်းကဝေဒနာဒီ နုနုညံ့ညံ့ချောချောမှုမှုဝေဒနာကိုရောက်လာသည်မဟုတ်သူအခါနဲ့သူပြစ်ခတ်ပြီးပြောတာနုညံ့သောနာကျင်မှုစသည်တို့ကလည်းကြမ်းတမ်းသောနာကျင်မှုမဖြစ်ဆိုလိုတာကနုညံ့တဲ့ခံစားနေတဲ့အချိန်ကမှအဲ့ဒါသူအခက်ကလေးမှသူတခုချင်းတခုချင်းကပြီးခဲ့ပြီးပြီနော်အမတန်သေးမွားနေတဲ့အမတန်သေးတဲ့အပိုင်းကလေးတွေကဒီစိတ်ကိုမပြောနဲ့ရုပ်တောင်မှအမတန်သေးရင်မကွဲတော့ဘူးဟုတ်တော့မလားစဉ်းစားကြည့်လေအမတန်နှုညံ့တဲ့ဂျုံမုံလေးတွေကိုဦးဇင်းတို့ ဂျုံမုံတွေကိုထည့်ထားတဲ့အခါမှာထည့်ထားတဲ့ plastic ဆိုရင် plastic အထုတ်လိုက်မြင်သလားတမုံချင်းမြင်သလားအထုတ်လိုက်ပဲမြင်တယ်သကောကြီးတဲ့ထည့်သကောပဲမြင်တယ်ခိုင်ဟုတ်တော့မဟုတ်လားအမုံတွေလို့ပဲပြောလို့ရတယ်ဘယ်နှမုံရှိလဲလို့ပြောနိုင်လားဒါတောင်မှဒါတကယ်တမ်းရေးမယ်ဆိုရင်ရေးလို့ရတယ်ဓာတ်ထက်အစာပေါင်းများစွာမြန်တဲ့စိတ်ဘယ်လိုလုပ်ခွဲမလဲဘယ်လိုမှမခွဲနိုင်ဘူးဒါကြောင့်နတိတောတောဝိယဒီပဇာလာဝိရတယ်ဒီမိတွေလာနေတာအမှန်ကတော့ဒါတပြက်ချင်းလာတာဒါပေမဲ့တခါတည်း စက်တိုက်လဲနေတယ်လို့စက်ကမထင်ဘူးလားဟေးအဲ့ဒီလိုပဲမြေရေတွေသွားလိုက်ပြီးလို့ရှင်ဒါမနေ့ကတော့လာတော့ကလည်းဒီရေပဲဒီနေ့လာကြည့်တော့လည်းဒီရေပဲဆိုတော့ထင်တာကတော့ဒီရေဒီရေပဲလို့ထင်တာမဟုတ်ဘူးမနေ့ကအောက်ပါသွားပြီစိတ်တွေကလည်းဒီတိုင်းပဲဒါကိုပြောတာကောင်းပြီဒါကြောင့်ထိုးထိုးဖြစ်ခိုက်မှာပင်ကုံဆုံးပျက်စီးသွားသောကြောင့်ပါတယ်လေအနိစ္စဒုက္ခအနတ္တအဲ့ဒါကိုပြောတာဒါဆင်ခြင်ပုံနေနောက်ထပ်တစ်ခုသွားမယ်အယုတ်အမြတ်အဝေဒနာဖတ်ကြစို့ ဒါဝေဒနာကိုသူကဟိနံဝါပဏိတံဝါလို့ပါဠိလိုသုံးတယ်ဟိနဆိုတာယုတ်နှိမ့်တာမကောင်းတာပဏိတဆိုတာမြင့်မြတ်တာကောင်းမွန်တာအဲ့တော့ဝေဒနာကြတော့ဘလို့ခွဲမလဲတဲ့ကိုယ်ထဲမှာနာကျင်ကြိုက်ခဲသောဝေဒနာများသည်ဒါကနာတယ်ကျင်တယ်ဆိုကြတဲ့ကတည်းလို့ဒါကိုကမလို့ကျင်တော့ဘူးမလို့ကျင်တဲ့အတွက်အဆိုးဆိုးတဲ့အတွက်ဒါမျိုးကိုညံ့သောမကောင်းသောဝေဒနာဒုက္ခဝေဒနာခေါ်တာမဟုတ်လားကောင်းပြီဒါဒါအဲ့ဒါမျိုးကြတော့ဟိနမကောင်းတဲ့ဝေဒနာလို့ထည့်တယ် အတွေ့အထိကောင်းများသည်နော်ဝေဒနာအကောင်းအမြတ်နော်အင်ကြီးလေးတွေအထယ်လေးတွေချောချောမွမွကလေးဝဲရတယ်ဆိုလို့ရှင်ကိုကချောချောမွမွကလေးဆိုတော့နေရထိုင်ရတာကောင်းတယ်မို့လားနော်တခါကျကျန်းကျန်းရှာရှာကြီးနဲ့တင်းတင်းကြပ်ကြပ်ကြီးဆိုလို့ရှင်နေရထိုင်ရတာ comfortable ဖြစ်ရလားမဖြစ်ဘူးဒါကြီးလည်းကြမ်းလိုက်တာထိုင်ရတာလည်းဘလို့ဖြစ်တယ်ညာလို့ဖြစ်တယ်ဝဲရတာလည်းမကောင်းဘူးနဲ့အဲ့ဒီဝဲရတာကြီးကိုစိတ်ကဇနိုးဇနောင်ဖြစ်ရနေတာအဲ့ဒီလိုမျိုးနော်ထိတွေ့ရတဲ့ထိတွေ့မှုအပြင်ကြမ်းတမ်းတယ်ဆိုရင်ဒါကိုယ်စိတ်ထဲကမကောင်းရင်မကြိုက်ရင်ဒါ အညံ့ပဲနော်ကောင်းပြီဒါတော့ကောင်းမြတ်တယ်နှုညံ့တယ်နော်စိတ်ထဲလေးကသူ့ကိုဝက်နေရတယ်လို့ကိုကြည်ကျင်တတ်တဲ့ကလေးဖြစ်တယ်ဆိုရင်စိတ်ကကျင်တတ်မှုပီတိသောမနတာလေးမဖြစ်ဘူးလားဖြစ်တော့ဒီအဝက်ထဲလေးကကိုယ့်ကိုယ်ဒါသောမနတာဖြစ်စေတယ်အဲ့ဒီတော့အဲ့ဒီကျင်တတ်မှုကလေးကိုကောင်းတဲ့ဝေဒနာကောင်းမြတ်တဲ့ဝေဒနာလို့ဆိုရမယ်ထို့အတူပင်စိတ်ထဲ၌နှလုံးမသားရမှုစိတ်ညစ်မှုစိတ်ပြည့်မှုဝမ်းနည်းမှုဝမ်းနည်းမှုတို့သည်ဝေဒနာအယုတ်အညံ့ စိတ်ညစ်တဲ့အခါစိတ်ပြစ်တဲ့အခါဝမ်းနည်းတဲ့အခါသောကဖြစ်တဲ့အခါတွေမှာဖြစ်တဲ့ဝေဒနာတွေကြတော့ဒါမကောင်းတဲ့အညံ့ဟုတ်တယ်ရှင်လန်းဝမ်းသာမှုဝေဒနာစိတ်စိတ်ပျော်စရာလေးတွေပေါ့နော်တရင်ကောင်းလေးတွေကြားရတယ်နော် ကြားရသိရမြင်ရတွေ့ရတာလေးတွေကဂျင်းတ်စရာနှစ်သက်စရာလေးတွေဆိုရင်အဲ့ဒီလိုမျိုးမြင်ရကြားရသိရလို့ဖြစ်တဲ့ဝေဒနာသည်ကိုကြိုက်တဲ့ဟာဆိုရင်တော့ဝေဒနာအကောင်းအမြတ်လို့ဆိုရတယ်သို့သောတခါဘာသာရေးဘက်ကကြတော့ အာယုံကောင်းတိုင်းသူကဝေဒနာကောင်းလို့မဆိုနိုင်သေးဘူးဒီမှာလာတယ်ကြည့်ဤ၌လည်းပဲတဲ့တတ်မဲ့နှစ်သက်လျက်ဝမ်းသာလျင်ဝေဒနာအယုတ်အညံ့ဟောတခါတတ်မဲ့နှစ်သက်လျက်ဆိုတာဥပမာထားကြပါစို့ shopping center သွားတယ်ဟာအဝတ်ထည်တွေရောလက်ဝတ်ရတနာတွေရောပစ္စည်းတွေရောကိုလိုချင်တာတွေတွေ့ပြီဆိုတဲ့ခါကျတော့ဒီဟာလေးတွေကလှလှပပလေးတွေပြင်ဆင်ထားတာ ကိုကြိုက်စရာလေးတွေရောင်းတဲ့သူတွေကလည်းပဲရောင်းအစေးမလေးတွေလည်းလှလို့ပလို့ဆိုဟောကြည့်ရတဲ့ပတ်ဝန်းကျင်တစ်ခုလုံးကကျဉ်တ်မနေဘူးလားကျဉ်တ်နေတာပဲနှစ်သက်နေတာပဲဒါမဲ့ကြည့်တာကဗာမျက်စိနဲ့ကြည့်တဏှာမျက်စိလိုချင်တယ်လေဒါလေးကိုရချင်တာ哦ဆိုတဲ့အခါကျတော့ခံစားသူကောင်းတော်လည်းပဲအမျိုးအစားကြတော့လောဘနဲ့ရှင်လို့ဗာဖြစ်သွားလဲညံ့သွားပြန်ပြီတဲ့ကဲအဲ့ဒါလည်းကြည်အောင်ဗျအဲ့ဒါတစ်မျိုးเนาะနောက်တစ်ခုကတော့ဒါဘုရားအာယုန်နဲ့ပတ်သက်တယ်ဆိုတာ နော်ဘာသာရေးနဲ့ပတ်သက်လို့ကြီးညိုစရာလေးစားစရာနော်အားထားစရာနော်အဲ့ဒါမိုးလေးတွေကိုတွေ့ပြီဆိုလို့ရှိရင်တော့တဲ့ဒါစိတ်ထဲမှာကြီးညိုဝမ်းသာမှုတွေဖြစ်တဲ့အခါကျအဲ့ဒါတွေကြတော့သရာတရားနဲ့သူတော်ကောင်းတရားတွေနဲ့ရှင်ပြီးတော့မှဖြစ်တဲ့ပီတိသောမနတာဝေဒနာလေးတွေဖြစ်လို့အဲ့ဒါကြတော့အကောင်းအမြတ်ထဲမှာထည့်တယ်နော်ဒါကြောင့်ခြုံပြောမယ်ဆိုလို့ရှိရင်တော့တွေ့လိုက်တဲ့ခံစားတဲ့ဝေဒနာဒီဆိုးတယ်ဆိုရင်ဒါကိုယ့်အတွက်ဒါမကောင်းတဲ့ဟိနာထဲမှာထည့်တယ်အနိုင်အညံ့စားအယုတ်စားအဲကောင်းတာဆိုလို့ရှိရင်တော့တာမန်အဖြစ်တော့ဒါ ကိုအတွက်အမျက်စားတဲ့ထဲတယ်သို့တော့ဘာသာရေးမျက်စိကကြည့်မယ်ဆိုရင်တော့အာယုံကလှပတာယာကောင်းပုံပေမဲ့တဏှာဖြစ်ရင်ဟိနာကောင်းမဲ့တဲ့သူတော်ကောင်းတရားတွေနဲ့ကောင်းမဲ့တဲ့စိတ်တွေတရားတွေအာလှုပ်ချင်စရာ၊ကဲချင်စရာ၊ကူညီချင်စရာတွေပေါ်ပေါက်ဖွားပေးမယ်ဆိုရင်ပေါ့နော်အဲအဲ့ဒါတွေကြတော့ဗါတယ်လေပဏိတအမျက်ထဲကိုထည့်တယ်အာကိုယ့်ဘာသာကိုစက်လို့ရတာပေါ့နော်ကို့အပြုံဘာပြုံလဲဆိုတာအခုသိတော့မဟုတ်လား ကိုဘာသာကိုမှန်နဲ့ကြည့်ပြီးတော့ဒါဆုံးဖြတ်ပြီးတော့ဒါကြောင့်မလို့ဆင်ကျင်တဲ့အခါကျတော့နာကျင်မှုစားသောဝေဒနာအညံ့သည်ဝမ်းသာမှုစားသောဝေဒနာကောင်းဖြစ်လာသည်မဟုတ်ဝေဒနာကောင်းများသည်လည်းဝေဒနာညံ့ဖြစ်လာသည်မဟုတ်ထိုတို့ဖြစ်ကြမှာပင်ကုံဆုံးပြည့်စည်သွားသောကြောင့်အနိစ္စဒုက္ခအနတ္တပဲတဲ့နော်ဒါကိုင်နောက်ဆုံးတစ်ခုလေးအနည်းအဝေးလေးပါဆိုကြည့်လိုက်ပါအောင် ဒါကတော့အာယုံအားအနီးအဝေးနဲ့ပတ်သက်ပြီးတော့မှခံစားမှုဝေဒနာစောစောပြောခဲ့တာနဲ့အတူတူပါပဲเนาะအနီးအဝေးအာယုံဆိုတာအနီးမှာမြင်တွေ့ရာတိနေရလို့ဖြစ်တဲ့အခါဝေဒနာနဲ့အဝေးကိုကြည့်ပြီးတော့ဖြစ်တဲ့ဝေဒနာကသူ့ရဲ့အာယုံကပြောင်းသွားတာဖြစ်တဲ့အတွက်ကြောင့်စိတ်တွေလည်းပြောင်းသွားပြီစောစောလေးတုန်းကဖြစ်တဲ့ဝေဒနာသည်အနီးမှာဖြစ်တဲ့ဝေဒနာသည်အဝေးကိုရောက်တဲ့ချိန်ကျတော့ပါသေးရဲ့လားမပါတော့ဘူးတဲ့ဒါဒါကတော့ ဟိုတာမန်အားဖြင့်စဉ်းစားရင်တော့ဘယ်လိုလုံးမှမပေါ်နိုင်ပါဘူးဝိပဿနာအတွေ့အကြုံလေးရှိပြီးမှဒါကနည်းနည်းလေးအရသာခံလို့ကောင်းတယ်နော်။အော်သဘောတဘာဝလေးတွေတပိုင်းချင်းတစ်ပြက်ချင်းတစ်ပြက်ချင်းဒီလိုရှိပါလားလို့မှန်းဆပြီးတော့သိရတယ်။ဒီတိုင်းကတော့ဒါစာဖတ်တာကြီးနဲ့တူနေတော့တိတ်ပြီးတော့ဘုသူဒ္ဓဖြစ်အောင်လောက်တော့ရတာပေါ့နော်။အရသာခံလို့မရဘူး။ဒါတော့တိတ်လဲနဲ့လို့မဖြစ်ဘူးတော့ကြာဟိုတန်းဖြစ်သွားလိမ့်မယ်။ဟောចောင်းသားတွေပြောသလိုဟိုဦးဇင်းဟိုတော့က ကိုရန်ဆယ်တန်းကျောင်းသားတွေယဉ်ကျေးမှုသင်တဲ့အခါကျတချို့အားလေးတွေကအပိဓမ္မာရောက်နည်းနည်းလေးနှစ်တောင်ရှင်ပြရတဲ့ရှင်ပြ class ကအခုကဘာမီတွန် class ဖြစ်လာပြီတဲ့လားဟာတော့ကဘာမီတွန် class ဆိုတာအိတ်ရှင်တယ်ဗျာတဲ့တော့ကြာကိုလည်းအဲ့လိုပြောခံနေရလဲတော့ကြာဘာမီတွန် class ဖြစ်နေလိမ့်မယ်နော်ဒါတော့ဘုတချို့နေရာကျတော့ဘုသူဒ္ဓဖြစ်အောင်လောက်ပဲထားတာကောင်းတယ်အဲဒါတော့ကောင်းပြီနော်ဒါကဝေဒနာနဲ့ပတ်သက်လို့ဒါတော့ဆင်ခြင်ပုံတွေကတော့ခန္ဓာပြောင်းသွားပြီမယ်ဒီတိုင်းပဲလာမယ်ဒါတော့တင်ညာကိုဆက်ပြီးတော့သွားကြမယ်နော် အားလုံးပါဠိကိုရွတ်ဖတ်ပြီးတော့ပူဇော်ရအောင် Yeah. တိတ်ဖြစ်စေ ရှုရဲ့သဘောကတော့အတူတူပါပဲငါဟာမဟုတ်ငါမဟုတ်ငါအတ္တမဟုတ်လို့ဒီလိုပဲရှုရမှာเนาะကောင်းပြီဒါတော့ဘာအောက်ကအတိပ္ပယ်ကပို့ပြီးတော့မှသိဖို့အရေးကြီးတယ်အဲ့တော့အဲ့ဒီအောက်ကတင်ညာသဘောဆိုတာကိုဆက်ပြီးတော့ဖတ်ရအောင်အဲ့ဒါကတင်ညာရဲ့ရှင်းလင်းချက်เนาะအတ္တဆိုရင် တချောင်းနဲ့ကိုတင်ညာသဘောပေါက်လောက်ဖို့ကောင်းတယ်ဟမ်တင်ညာမမြဲပုံကတော့ကိုအခုစာကြည့်တယ်လေဒါတော်လေးတချောင်းဟောမေ့သွားပြန်ပြီကဲတင်ညာအိဋ္ဌာကတော့ပို့ပြီးတော့မှပို့ပြီးတော့ထင်ရှားတယ်ဟုတ်လားဒါတွေကလူတိုင်းတွေ့ဘူးတယ်နော်ဘုန်းကြီးတွေကဘုန်းကြီးတွေကပို့ပြီးတော့မှတွေ့တာပေါ့တရားဟောဖို့ဟောစာမရှိတဲ့ဘုန်းကြီးတွေကတရားပွဲတစ်ခုရှိပြီဆိုရင်တခါတည်း2လ3လ ကျိုးပြီးတော့မှစာချစ်ကြတာဦးဇင်းတို့ကိုရင်တို့ကမန္တလေးမှာဟောစာချဘုန်းကြီးတို့ကစာချနေတာပဲဆိုတော့တရားဟောလေရမရှိဘူးဒါတော့ဒီလာမဲ့ဝါတွင်းမှာအရှင်ဘုရားဘယ်ဥပုံမှာအရှင်ဘုရားဘယ်တမောင်မှာတရားဟောမယ်ဆိုတော့အဲ့တော့ဝါတွင်းမရောက်ခင်နေုံလာတဲ့စာကြည့်ထားဝါကောင်လာမှာဟောရမှာသူတရားတော်တော်လေးကြည်အောင်စာကိုရင်လေးတွေစာပြန်တယ်လို့ကြက်ထားတာဒါတော့သူလဲဟောဖို့နောက်တစ်ပတ်ဥပုံမှာသူကြက်တဲ့တရားကိုအဲ့ဒီအရင်တစ်ပတ်ဥပုကကိုတော့ဟောသွားလိုက်တော့ဟာဒုက္ခပဲရောက် ငါဟောမဲ့တရားဒီဘုန်းကြီးဟောသွားပြီကွာဒုက္ခပဲတပတ်ပဲကျွန်တော်ငါမလွတ်ဘုန်းကြီးဒုက္ခလွယ်တာမဟုတ်ဘူးခမရတော့အမလေးအပြင်းကြီးတော့အေးအေးလေးနော်အတွင်းကြီးတော့ဘူးတာပြောအခုမှထားကြည့်လို့တော့ငါတော့ဘယ်တော့မှရမှာမဟုတ်ဘူးဟောဖို့ဟောတာမရှိတော့လူရှိထွက်ရမှာကိုကြောက်တာနော်အဲ့တော့ဦးဇင်းတို့ငငါတို့ဆိုငါးပတ်တိလက်လေးချုပ်ပေးတာလေးပါးတည်းနဲ့ဆုံးလို့နှစ်ခါပြန်ချယူနော်အဲ့ဒါမျိုး အဲ့တော့တင်ညာဘယ်လောက်လဲဆိုတာလူတွေ့လို့ရှိရင်ရှိန်ဖိန်ပြီးတော့အကုန်ပျောက်သွားတာနော်ရှိန်ဖိန်ပြီးတော့ပျောက်သွားတာအဲ့တော့ကောင်းပြီအမ်ဟိုရင်ဆိုလို့ပဲဗမောက္ခတယောက်ကသူကသူတိတ်တော့ဗမောက္ခကြီးဖြစ်တော့သူတို့ညစာစားပွဲလာမသိပါဘူးဗမောက္ခကြီးဆိုတော့မပြောချင်လဲသူကစကားပြောရတော့တာဟုတ်မဖြစ်တော့ဘူးဆိုတော့သူကသူအဖက်ကလေးဆယ်ပြီးတော့မှနော်ခါမှင်သေးသေးလေးနဲ့ចောင်းသားတွေရောဒီပြင်ဆရာတွေရောရှေ့မှာပြောတာပေါ့လေဒါတော့သူကသူထိမ့်ပြီးတော့စကားမမအောင်ပြောတာတဲ့အကုန်လုံးပြောပြီးလို့ နောက်ဆုံးကြမှာကျွန်တော်ဒီနေရာမှာညီကျုံးခုတ်ပါတယ်ခမညာလို့ပြောလိုက်အောက်ကလူကဝိုင်းထားဘာလို့ယူရလဲကို့ဘာသာကိုတော့မှန်းနေတာဘာမှလဲဆရာတဲ့ဆရာပြောတာညီကုန်းချုပ်တယ်မပြောဘဲနဲ့ညီကျုံးခုတ်ပါတယ်ခမညာလို့ပြောတော့ရည်တာပေါ့ကြောက်လားကြီးတော့နော်တခါတည်းစကလုံးတွေပြောင်းပြောင်းရံနေဖြစ်တာလည်းမသိဘူးအဲ့ဒါတင်ညာပြဿနာပဲကဲတင်ညာပြဿနာအဲ့တော့တင်ညာဆိုတာကဒီလို တင်ညာသည်လည်းနံတရားဖြစ်တဲ့အတွက်အခြားအခြားသောနံတရားများလို့ဖြစ်ပြီးရင်သူလည်းဘာဖြစ်သွားလဲပြတ်သွားတယ်ဒါပေမဲ့သူတတ်တည်တော့ကြံခဲ့တယ်ဒါတော့မှတ်ထားနော်စေရနာများလို့ပေါ့နော်စေရနာလည်းပဲနံတရားဖြစ်တဲ့အတွက်ဒါလေးဖြစ်ပြီးရင်သူကပြီးဖြစ်ပြပြီးသွားရောဖြုတ်ချုပ်သွားတယ်ဒါပေမဲ့စေရနာမှာနော်စစ်ဆိုရတဲ့စိတ်နဲ့ကံသုံးပါးတစ်ပါးပါလှုပ်ရင်အဲ့ဒီပြုလုပ်ခြင်းကြောင့်ဖြစ်တဲ့ကံရဲ့အကျိုးတရားကိုအကျိုးမပေးဘူးလား အေးအဲ့ဒီလိုအကျိုးပေးမဲ့တတ္တိကလေးကစေတနာကထားရခဲ့တယ်အကြောင်းတိုက်ဆိုင်လို့အကြောင်းပြည့်စုံလို့လိုအပ်တဲ့ conditions တွေပြည့်စုံရင်ဟောဒီလောက်ခဲ့တဲ့ကံဒီအကျိုးထပ်ပေးတယ်ဒါတော့တတ္တိချမ်းတယ်လို့ပဲတင်ညာမှာလဲနော်ချုပ်တော့ချုပ်တယ်နော်ဒါပေမဲ့သူတင်ညာရဲ့သဘာဝရဲ့တတ္တိသဘောမျိုးကလေးကကြံခဲ့လို့ဒါလည်းရင်ရှေ့ရှေ့တင်ညာများသည်နောက်နောက်တင်ညာကိုအထောက်ပံ့ပေးလို့ဦးဇင်းတို့အခုစာလေးတွေပြောလို့ကြည့်လို့ရတာ တကယ်လို့ဒါသူ့ရဲ့နန္တရားသဘောလက္ခဏာတိုင်းတစ်ခါတိတစ်ခါပြောက်တစ်ခါတိတစ်ခါပြောက်ဆိုရင်တော့တရန်းကကိုတက်မှာမဟုတ်ဘူးအဲ့ဒါဟုတ်တယ်လေသိပြီပြောဒါတော့ရှေ့ရှေ့ကလုတ်ခဲ့တဲ့မှတ်ခဲ့တဲ့ကြစ်ခဲ့တဲ့ဇာတွေတတ္တိရှိလို့အဲ့ဒီကနေတစ်ဆက်အကျိုးပြုလို့ဘွဲတွေပါတယ်ရသည်ဒီဖြစ်တာမဟုတ်လားအေးဟိုတော့ကလုတ်ခဲ့တဲ့ဒါကြောင့်မှတ်မိတယ်အဲ့ဒီမှတ်မိနေသေးလို့ဦးဇင်းတော့လူလူသူသူသုံးရတာအခုနပြောသလိုကိုဘာလုတ်တယ်မှန်းကိုဘာမှမမှတ်မိတော့ဘူးခေလို့ဆိုတာနဲ့တပြိုင်တည်းဦးဇင်းတော့ဘာဖြစ်သွားလဲ အတန်းဝိုင်းအပြင်ရောက်သွားပြီထဲ့သုံးမနေနဲ့ဘာမှကိုပြောလို့မရဘာမှကိုမမှတ်မိဘူးဆိုတော့ဖြစ်တာလေဟုတ်တော့မလားလို့လူထဲကိုဝင်လို့မရတော့ဘူးကဲအလိုလိုနေနဲ့အပြင်ထုတ်ခံရတာနော်အသက်ကြီးလာပြီဆိုဒါပိုသိတာတခြားမပြောနဲ့လေဟောရေဂင်ရဲ့မိမနန်စီရေဂင်အမပရိသတ်ကိုပြောနေနေသူ့ယောက်ျားနာမမေ့နေလို့ငါသူ့မေ့နေတယ်သူ့သူ့သူ့တဲ့သူ့ယောက်ျားနာမှထဲလို့ရေးတယ်နန်စီလေမေ့တာကိုယ်နဲ့ပေါင်းနေတယ်ကိုယောက်ျားနာမမေ့တယ်ဆိုမှတော့ပြီးရောအဲ့ဒါဒုက္ခတွေဖြစ်တာလေ အဲ့ဒါလိုဖြစ်တယ်ဒါတော့ကောင်းပြီအဲ့ဒီတော့အဲ့ဒီတင်ညာအမှတ်ကောင်းတဲ့သူတွေကနော်တင်ညာကိုဘလို့ထင်တယ်လဲဆိုတော့အတ္တဇွဲအာကြီးသောသူများဆိုတာအတ္တပဲဆိုကြပါစို့ဗျာတင်ညာအတ္တရှိတယ်လို့မှတ်ထားတဲ့သူကသို့မဟုတ်တာမန်လူတွေအနေနဲ့ကတော့ရှေးဘဝနဲ့မှတ်ခဲ့အဲရှေးဘဝနဲ့မှတ်ခဲ့ဒီကလည်းပဲငါပဲနော်ဒီဘဝမှာမှတ်တာလည်းပဲငါပဲဆိုပြီးတော့ရှေးကမှတ်တဲ့တင်ညာတွေရောအခုမှတ်တဲ့တင်ညာတွေရောမှတ်သားမှုမှန်သမျှကိုတယောက်တည်းအနေနဲ့ဆွဲလိုက်တယ် ဆိုတော့ဗာဒိဋ္ဌိဖြစ်နေတယ်တက္ကရာဒိဋ္ဌိလည်းဟုတ်တယ်တတ္တရာဒိဋ္ဌိလည်းဟုတ်တယ်ဟုတ်တယ်မဟုတ်လားသူတို့ကဘာလဲဆိုရင်အတ္တရှိတယ်လို့လက်ခံထားပြီးရင်ဟောဒီအတ္တနဲ့အတူအခုနကလူတယောက်မှလိုအပ်တဲ့ quality အကုန်လုံးဟောဘက်ကိုပါသွားတယ်လို့ယူဆတဲ့သဘောရှိတယ်ဟုတ်တယ်မဟုတ်လားလူရဲ့ quality လေဒါတော့ဒီအသည့်တွေဒီတွေးခေါ်မှုတွေဟာ အပ်တာကလေးသေးသေးကလေးကတတ်လို့လည်းသေးတာမဟုတ်ဘူးလူသေးတဲ့ခါကျမှထွက်သွားတယ်ဆိုရင်အဲ့ဒီလိုအပ်တဲ့လူတယောက်မှလိုအပ်တဲ့ quality မှန်သမျှဒီအပ်တာကောင်းလေးနဲ့အပိအစီဟိုဘက်ကိုရွှေ့သွားတာဟိုဘက်အမိတ်ဘက်ထဲဝင်သွားတာဆိုပြီးတော့ယူလိုက်တော့ဟိုဘက်ကဟာနဲ့ဒီနေ့နောက်ဟာနဲ့ဘာဖြစ်သွားပြီလဲတစ်စစ်တည်းတယောက်တည်းဖြစ်မသွားဘူးလားတစ်စစ်တည်းတယောက်တည်းဖြစ်သွားတယ်အဲ့တော့စောစောကပြီးခဲ့တဲ့ဘုရားမှတ်တာလဲငါပဲဒီဘုရားမှတ်တာလဲငါပဲဆိုပြီးတော့ तू ကအတ္တကနေတည်ယူလာတာကိုတယောက်တည်းလို့ထင်မှတ်တတ်တယ် အခုခေတ်ပြောမယ်ဆိုရင်တော့ငယ်ရွယ်စဉ်ကမှတ်ခဲ့တာလဲငါပဲနော်မကြသမီးကမှတ်တာလဲငါပဲအခုမှတ်နေတာလဲငါပဲရေလို့တယောက်တည်းအနေနဲ့ဒီလိုထင်တတ်တယ်တဲ့ဒါကြောင့်အမြဲမပြတ်ရှုမှတ်နေတဲ့ယောဂီတွေမှာတော့နော်ယောဂီပဲပြောလို့ဖြစ်မှာလားအတိတ်ဘဝကတင်ညာများသည့်ထိုထိုအခိုက်ဘဝ၌ပင်ကုံဆုံးခဲ့ပြီးဒါကတော့တာမန်ဆင်ခြင်တာနဲ့ကိုသဘောပေါက်လောက်ပါတယ်ယခုဘဝငယ်စဉ်ကတင်ညာများသည့်လည်းထိုထိုအရွယ်အချိန်မှာပင်ပြည့်စည်ခဲ့ပြီးပစ္စုပန်သို့မရောက် နော်သူဖြစ်ရအခိုက်အတန့်နဲ့ပင်ချုပ်ပြောက်ချုပ်ပြောက်သွားကြဤဟုသိမြင်သဘောပေါက်ကြ၏ဒါတော့ဒီနေရာမှာစောစောကပြောခဲ့ပြီနော်ဒီယုတ်နံတို့ရဲ့သဘာဝအရာဘယ်နေရာမဆိုးမြင်နိုင်ကြတိုင်းနားနိုင်စားတိုင်းမှာတင်ညာဟာလက်လိုက်ပြီးတော့မှမှတ်တယ်ဆိုတာမှတ်ထားပါနော်ကိုမြင်တာဒီအသက်အဆမှန်တယ်အကုန်မှတ်တယ် သူ့ကိုဥပမာပေးထားတာကလက်သမားနဲ့တူတယ်လေလက်သမားတယောက်ကအိမ်ဆောက်တော့မယ်ဆိုရင်တက်သားလေးတွေမှာဟိုကဖြတ်ဒီကဖြတ်ဒီလိုလုပ်တော့မဟုတ်လားသင်္ကေတလေးတွေပြအဲ့ဒီပြတဲ့နေရာတိုင်းပဲသူကဖြတ်ရတယ်တောက်ရတယ်ဆက်ရတယ်ပြီးတော့မှအဲ့ဒါပယ်တဲ့နေရာပဲဖြတ်တဲ့နေရာဖြတ်ရတယ်မဟုတ်လားလို့အဲ့ဒီလိုပဲတင်ညာရဲ့လုပ်ငန်းဒီတွေ့သမျှကိုနော်မြင်သမျှကြားသမျှနာသမျှရှာကအရသာသိသမျှခန္ဓာကိုယ်နဲ့တွေ့ထိတဲ့အခါမှာထိသမျှ စိတ်နဲ့တွေးလို့ရသမျှအကုန်လုံးအကုန်လိုက်ပြီးတော့ mark လုပ်ထားတာ mark လုပ်ထားတာဒါတော့ပြောမယ်ဆိုလို့ရှိရင်ဦးဇင်းတို့မြင်မြင်တိုင်းကြားတဲ့နာနေစားတိုင်းထီတိုင်းတီတိုင်းဘာပါနေလဲတင်ညာပါတယ်တင်ညာတင်ညာပါတယ်အဲ့ဒီတင်ညာကလေးကနေတခါတလေကြားလို့ရှိရင်စဉ်းစားကြည့်လေတခါတလေမှာဦးဇင်းတို့ကပြောကြပါစို့လမ်းမှာရုတ်တရက်ဒိုင်းကနေဆိုတခုတွေ့လိုက်တယ်မှတ်သားစရာလေးခဲတံထုတ်စရာအချိန်မရှိဘူးเนาะ ဇလုံးလေးတွေ့တယ်ဆိုလို့ရှိရင်ဘာလဲမြန်မြန်ကြည့်လိုက်တယ်ဒီဇလုံးကွဲအောင်ကြည့်တာခေါင်းထဲကချက်ချင်းမမှတ်ဘူးလားမှတ်ရတယ်လေခဲတံထုတ်ချိန်မရှိဘူးဒီမှာဓာတ်ပုံလည်းရိုက်လို့မရဘူးဆိုတော့အများဆုံးမှပြီးကကြမှာခေါင်းထဲမှာပြီးမှခေါင်းထဲကမပြောက်သေးခင်ဘာလို့ ਆ လဲလိုက်ရေးချတာဒါတော့ဒီကအမှတ်ပြောက်မှာဆိုလို့ဒီမှာပြန်မှတ်ရတယ်ဟောဒါတော့ဦးဇင်းတို့ကကိုယ့်ရဲ့အမှတ်ကိုမသေးကြဘူးမေ့နိုင်တယ်မေ့နေတာဖြစ်တဲ့အတွက်ကြောင့်မလို့လောလောဆယ်နော်ဓာတ်ပုံရင်လည်းရိုက်ဓာတ်ပုံမရိုက်လို့ရှိရင်လည်းပဲချက်ချင်းတခါတည်း စာရွက်ပေါ်မှာရေးထားဆိုတော့ဒါလည်းအမှတ်ပဲမဟုတ်လားအေးဒီအမှတ်ကနေဒီကိုပြောင်းရွှေ့ထားတာဒီမှာပြန်ပြီးတော့စုရတာပဲဒါတော့အဲ့ဒါလေးကိုမမေ့အောင်ကလည်းတခါပြန်ပြီးတော့မကြည့်ရဘူးလားလို့အဲကြည့်ရတယ်ကြည့်ပြီးတော့လည်းတခါမေးပြီးရာပြီးလို့ရှိရင်တခါဘာဖြစ်ပြန်မလဲမေးပြန်တော့ပြန်ကြည့်ရတယ်ဒါကြောင့်မလို့ကောင်းပြီဦးဇင်းတို့ဟာမမေ့အောင်လို့ဒီအရာတစ်ခုကိုမကြမကြတွေ့ထိပေးမှဆက်သွယ်ပေးမှမြင်ပေးမှပြန်ပြီးတော့တတိယရတယ်ဆိုတော့အေး မြင်ပံများရင်ဘာဖြစ်တယ်လဲသိတယ်သိပံများတော့နားလေတယ်ဟောဒါကြောင့်မလို့ဦးဇင်းတို့ဟာဝိပဿနာစရှုခါစမှာရှုတာတွေဟာတင်ညာတွေပါပညာမဟုတ်သေးဘူးဟုတ်တယ်မလားမှတ်ရတော့မှရှိသေးတယ်ဟာရုပ်တယ်ဟောနံတယ်ဟာရုပ်ကယုံနာနှစ်ပါးလို့ပြောတဲ့ခန္ဓာ၅ပါးရုပ်တစ်ပါးနံ၄ပါးတဲ့ဆိုတော့ခင်ဗျားတို့ကြားသမျှတွေမမှတ်ဘူးလားဘုန်းကြီးတွေပြောသမျှတွေလည်းမမှတ်ဘူးလားမှတ်တာပဲရှိသေးတယ် ဟိုလိုထဲရမယ်ဒီလိုထဲရမယ်ဟာကောင်းဆွလက်ပါဝေဒနာသုံးပေါ်ရရှုရမည်ဆိုတော့ဟာမှတ်ရပြန်ပြီဟောကြားရတယ်မှတ်ပြန်ရောဆိုတော့အဲ့ဒီအစာပိုင်းနေမှာလုံနေတာတွေဟာအကုန်လုံးဒီမြင်နာကြတာနန္ဒာစတာထိတာတိတာအကုန်လုံးကိုကမှတ်နေရတာဒါပါဒါပဲဒါပဲဒါပဲလို့အဲ့ဒါကြောင့်မလို့မာစီဆရာတော်ဘုရားကြီးကမှတ်မှတ်မှတ်မှတ်ဆိုပြီးတော့ပြောတာဒါကြောင့်မလို့တင်ညာများများမှတ်ပေးမှနောက်မှပြန်မှတ်မိတယ်တင်ညာများမှပညာပွားတယ်တဲ့ဗျာခိုင်တော့ပါပြီလား ဒါဆိုတော့ခင်ဗျားတို့မမှတ်ရင်မှတ်မိပါမလားမမှတ်မိဘူးမမှတ်မိဘူးနောက်တစ်ခုဒီရှုရမှတ်တဲ့အခါမှာနာမည်လေးတွေနဲ့ကိုကစိတ်အဆိုခေါ်တာပေါ့နော်နာမည်လေးတွေနဲ့မှတ်တာရှိသေးတယ်ရှိတယ်လေမဟာမဟာကြီးဆရာဘုရားကြီးနီးရဆိုရင်ဟာမြင်တယ်ဆိုလို့ရှိရင်မြင်တယ်မြင်တယ်ကြားရင်ကြားတယ်ကြားတယ်ကြားတယ်စိတ်ကလေးနဲ့ပေါ့နော်ဒီစိတ်အဆိုလေးထည့်ရတယ်အဲ့ဒါကလည်းသိတဲ့အတိုင်းစိတ်ဆိုတာကစီလိုရေလိုအပေါက်ရှာပြီးထွက်ချင်နေတာ တွေ့ချင်နေတဲ့အခါကျတော့ဟောဒီအာယုံကလေး object ကလေးကိုကိုယ်အထက်ကမပြောက်သေးခင်မှာနော်စစ်တက်စစ်တက်စိတ်ကိုအပြင်ကိုထွက်ခွင့်မပေးဘဲနဲ့အတင်း engage လုပ်ခိုင်းတာဒီမမဒီမမဆိုပြီးတော့အတင်းကိုစိတ်ကိုအတင်းလက်ညှိုးထိုးခိုင်းတာလက်ညှိုးထိုးတော့သွားသွားမှတ်မှတ်မှတ်ဆိုအဲ့ဒါခိုင်းတာအဲ့ဒါလို့စိတ်နေဆိုတာတောင်စိတ်ကထွက်ထွက်သွားသေးတာမထွက်ဘူးလားအဲ့လိုယူသားမှာပေါ့ကိုတယောက်တည်းဖြစ်နေမှာထွက်တယ်အဲ့ဒီလိုထွက်တာ အထွတ်ပံများတော့အဲ့ဒါတော့မှတ်ပံများတဲ့အခါကျတော့စိတ်ကတဖြည်းဖြည်းလိမ်မာလာတယ်အဲ့ဒီကျတော့နော်တိတ်ပြဝေးဝေးမထွက်တော့ဘူးကြာကြာမထွက်တော့ဘူးဟောတဖြည်းဖြည်းကိုထားတဲ့နေရာမှာနေလာပြီဆိုတော့ကတော်တော်လေးကြာပြီဆိုတော့ကကျတော့စိတ်အဆိုမလိုတော့ဘဲနဲ့ထီတာနဲ့မှတ်ပြီးသားကြည်တာနဲ့မှတ်ပြီးသားစားတာနဲ့မှတ်ပြီးသားမြောက်တာနဲ့မှတ်ပြီးသားနော်တဘာဝအရာကိုလှုပ်လိုက်တာနဲ့ तू မှတ်ရမယ်ဆိုတဲ့အတီလေးကပါသွားပြီအဲ့ဒီခါကျတော့ तू ကဘာဖြစ်လဲလို့ဘာဖြစ်လို့အဲ့ဒီဖြစ်ဖြစ်ချင်းသူ့ရဲ့ response ကဘာကြောင့်မြန်တာလဲဆိုရင်ဟော်တော့က မှတ်ခဲ့တဲ့အလေးအကျက်ကြောင့်ဒါကြောင့်တင်ညာများမှပွားမယ်တဖြည်းဖြည်းနဲ့အာယုံလေးကိုစိတ်နဲ့ကတ်လာပြီကတ်လာပြီတိလာပြီเนาะကြာကြာကြည့်တော့တိတိတော့နားလည်လာပြီဆိုတော့အဲ့ဒါကျမှနားလည်မှဘာဖြစ်လဲပညာဖြစ်တာဗောအနေဒါဟာယုတ်ပဲဒါဟာနာမ်ပဲနာကမမြဲဘူးဟဲ့အာဒါကအနတ္တပဲလို့အဲ့ဒီကျတော့သေချာချဲ့ကားပြီးတော့သိမသွားဘူးလားအေးချဲ့ကားပြီးတော့များများသိလို့အဲ့ဒါပညာပကအမျိုးမျိုးအဖုံဖုံစုံစုံလဲလဲ ညာကတိတာဒါရပနဲ့ညာနဲ့ပေါင်းတော့အေးတော်သေးတယ်ပညာလို့တော့မဖန်နဲ့ပါဠိမှာတလုံးချင်းဆိုတာပကအတိပ္ပယ်တလုံးညာကအတိပ္ပယ်တစ်ခုနော်ပဆိုတာကသူ့ရဲ့တိစရာတွေကိုရှုဖို့ရှုထောင်ပေါင်းစုံပေါ့နော်အပြားအဖြစ်လို့ပါဠိလိုသွားပြောရင်ဘာတော့အပြားဆိုတာအလုံးမဟုတ်တာလားလို့ရှင်းနေလိမ့်မယ်နှက်နှက်ဆက်ဆက်ပြည့်ပြည့်စုံစုံတိတိကျကျတောင်းစုံလို့ပြောတာအဲ့တိစရာမှန်သမျှကိုအကုန်လုံးစုံစုံလင်လင်ညာကတိတာပနဲ့ညာနဲ့နှစ်ခုပေါင်းပြီးပညာလို့ခေါ်တယ်ဒါတော့ပညာဘယ်ကနေဖြစ်လဲဆိုရင် တင်ညာကနေဖြစ်တာတင်ညာကနေเนาะကောင်းပြီအဲ့ဒီတော့ဒီမှတ်တဲ့မှတ်တဲ့အရာအလုံးဒီတင်ညာဒီပရမတ်သဘောတို့ရဲ့ပရမတ်ထသဘောတရားရဲ့လက္ခဏာအတိုင်းပဲဖြစ်ပြီးရင်ပြည့်တော်လည်းပဲတတ္တိသဘောရှိတယ်ကြံခဲ့တယ်လို့မှတ်ထားအဲ့ဒီတတ္တိသဘောလေးတွေကြံလို့ရှေးရှေးတုန်းကမှတ်ခဲ့တဲ့အမှတ်ကလေးတွေဟာနောက်မှပြန်ပြီးတော့သတိရတာရှိသမျှတွေဒါအကုန်လုံး ဟိုပြက်သွားမယ်ဆိုဦးဇင်းတို့ဘလို့လို့ပါမှတ်မိပါမလဲเนาะဒါကြောင့်စေတနာသဘောနဲ့ခတ်ဆင်စဉ်လို့အဲ့ဒါလေးတော့နည်းနည်းလေးဖြည့်စွက်ပြီးတော့မှတ်ခဲ့ပါကောင်းပြီဒါကာလာ၃ပါးကတော့သဘောချင်းတူလို့ဦးဇင်းပဲဖတ်ပြလိုက်ပါမယ်เนาะအဲ့ဒါတာမန်ချုံလိုက်ကြပါစို့အတိတ်ဘဝမှာဖြစ်တဲ့တင်ညာသည်အတိတ်ဘဝမှာပင်ကုံဆုံးခဲ့ပြီတဲ့ဘဲဆုတ်ပံဘဝကိုမရောက်ဘူးเนาะဘဲဆုတ်ပံဘဝမှာဖြစ်တဲ့ဟာကလည်းယခုဖြစ်စေတင်ညာသည်ဖြစ်စေဖြစ်ခိုက်နိုင်ပဲချုပ်ချုပ်ပြီးတော့ပြည့်စည်သွားတဲ့သဘောရှိတယ်နောက်အနာဂတ်ကိုမပြောင်းဘူး နောက်အနာဂတ်မှာဖြစ်ပေါ်လာမဲ့အမှတ်တင်ညာတွေဒီလည်းပဲဖြစ်ဖြစ်မဲ့ဘဝမှာပဲကုန်ဆုံးသွားပြီးနောက်တစ်ဘဝကျော်ပြီးတော့မပါဘူးအဲ့ဒီလိုမပါတဲ့အတွက်ကြောင့်မလို့ဒီတင်ညာသဘောတရားတွေလည်းပဲအနေစာဒုက္ခအနတ္တနော်ကောင်းပြီအတွင်းပြင်တင်ညာဆိုတာလေးကိုမှတ်ပါအောင်အတွင်းပြင်ကိုယ်တည်း ကောင်းပြီကိုယ်ထဲမှာအာယုံကိုမှတ်သားမှုတင်ညာသည်အပြင်အာယုံမှတ်သားမှုတင်ညာသို့မရောက်အပြင်အာယုံမှတ်သားမှုကလည်းကိုယ်ထဲကမှတ်တဲ့တင်ညာကိုမရောက်ဒါစောစောလေးတုန်းကဝေဒနာနဲ့အတူတူပါပဲเนาะသဘောချင်းကဒါတော့ဒီဝေဒနာခံစားရတဲ့အခါမှာခံစားတာကတော့ဝေဒနာဒါပေမဲ့ဘယ်ပုံဘယ်လိုလဲဆိုတဲ့ဟာကိုမှတ်တာကြတင်ညာမှတ်တာ နော်တင်ညာကမှတ်တာအဲ့တော့ဝေဒနာနဲ့တွဲပြီးတော့မှပဲတင်ညာပြောကြပါစို့ဗျာဥပမာလူတွေမှာတခါတလေနာတဲ့အခါကြလို့ရှင်သူများတော့မသိဘူးဦးဇင်းဟောဒီပခုံးအချက်ထဲကအယုတ်နှစ်ခုကြွန့်ကြားနေပြီးတော့နာတဲ့ဟာကိုဆီယာမကိုနားလည်အောင် ပြောရတာတော်တော်ကိုခက်တယ်ဒီအရင်ဂျိုးကြတဲ့အဲ့ရန်နေနော်အယုတ်နှစ်ခုအဆက်ကြားတဲ့နေအေးပြီးတော့ကြိုက်တော့လက်နဲ့ကုတ်လို့လည်းမရအထက်ဖြုတ်ပြီးတော့မှဒလိုလည်းကုတ်လို့မရနော်အေးပြီးတော့ကြိုက်နေတဲ့ဟာရေခဲတုံးလေးထည့်ထားသလို အဲ့ဒါဟာငါကတော့မခံစားဘူးကငါမသိဘူးနော်လူကြီးတွေပြောတယ်ငါအယိုးရတဲ့အေးပြီးတော့ကက်လိုက်တာဆိုဘလို့လို့ကက်တယ်ရေခဲတော့မှမရှိပဲနဲ့လို့ကိုကရည်စရာတော့ပြောဘူးတော့ကိုလည်းတကယ်ဖြစ်တော့အဟုတ်ပဲနော်ဆိုလိုတာကဟောဒီမှာအတွင်းမှာဒီဦးဇင်းတို့ခံစားစရာတွေဟိုးအတွင်းနဲ့နဲ့ရှိုင်းရှိုင်းဟိုးရင်ကြိုက်နေဘိုက်သေးအယိုးတဲ့တွေမှာဖြစ်တဲ့ဝေဒနာကိုတေးသေးမွားမွားလေးကစစူးလာပြီဆိုမသိဘူးလားသိတယ်အဲ့ဒီလိုဖြစ်တဲ့ဝေဒနာကိုဝေဒနာကခံစားတယ် ခံစားပြီးရင်ဒါဘလို့ပဲခေးဆိုတာမှတ်တာကဘာသူမှတ်လဲတင်ညာမှတ်တယ်ဘာမှမကြောက်မှတ်တာခန္ဓာကိုယ်အတွင်းနဲ့ပတ်သက်ပြီးတော့နော်အကုန်မှတ်တာဟောဒီဆဗန်ဆဗန်လေးတွေကစပြီးတော့နော်ထိတိမှုလေးတွေအကုန်ဆံပြားဆက်ခြေပြားဆော့အကုန်လုံးမှတ်ထားတာဒါအတွင်းနော်ဒါတော့ခန္ဓာကိုယ်ထဲမှာတခုဖြစ်ပြီးခေဆိုလို့ရှိရင်ဟောဒီခန္ဓာကိုယ်ထဲမှာဖြစ်ပြမှုနဲ့ပတ်သက်ပြီးတော့မှဖြစ်တာတွေမှန်သမျှတွေကိုအကုန်လုံးမှတ်ထားတာကအတွင်းအာယုန်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့တင်ညာလို့မှတ်ပါ နော်အပြင်ဘက်တွေမှာတွေ့ကြုံခံစားရတဲ့အာယုန်တွေနဲ့ပတ်သက်ပြီးတော့အပြင်အာယုန်တွေကိုမှတ်ထားတယ်မှန်သမျှသည်အပြင်တင်ညာလို့ဒီလိုမှတ်ပါအာယုန်ကအပြင်မှာရှိလို့နော်ဒါကြောင့်အတွင်းအာယုန်ကမှတ်တာအတွင်းတင်ညာအပြင်အာယုန်ကမှတ်တာကြတော့အပြင်တင်ညာလို့ဒီလိုမှတ်ပေးပါဝေဒနာနဲ့အတူတူပါပဲကောင်းပြီအချမ်းအနုသွားကြစို့ စောစောကဝေဒနာနဲ့အတူတူပါပဲဆိုတော့အာယုန်နဲ့ဒွါရဆက်သွယ်မှု ကောင်းကောင်းကြီးဖတ်တာကဆက်သွယ်ပေးလို့ရရင်ဒါထင်ရှားတဲ့ကြမ်းတမ်းတဲ့တင်ညာလို့ခေါ်ရမှာပဲเนาะဒါတော့ဝေဒနာဖြစ်ပြီးတာနဲ့တင်ညာနောက်ကမှတ်မှတ်တာတန်းပါသွားတာ哦เนาะသူတို့သဘောတွေအတူတူပဲဒါကြောင့်ဒီ အာယုန်နဲ့ဓာတာဆက်သွယ်တာမထင်ရှားရင်ဖတ်တာကောင်းကောင်းမဖြစ်ရင် contact မဖြစ်ဘူးဆိုလို့ရှိရင်ဝေဒနာလည်းကောင်းကောင်းမဖြစ်ဘူးတင်ညာလည်းကောင်းကောင်းမဖြစ်ဘူးအဲ့ဒါဘာမှမသေးခွဲဘူးမှတ်လို့မရဘူးဟုတ်တော့မလားဦးဇင်းတို့မြန်မာနေပါတယ်သွားလို့တဲ့အခါကျတော့ပထမတစ်စလုံးကကြည်တယ်နောက်တော့တီးတီးတီးတီးတီးတီးလေးလေးမှော်မှော်လေးလေးရောက်ကွဲသေးလားမကွဲတော့အဲ့ဒါတော့ဘာဖြစ်လဲဆိုဟိုးကဒီကနေကြည်ရတာကဥမာကိုကသေးသေးချာကိုယ်သေးသေးကိုကိုမမြင်တော့အဲ့ဒီဟာကိုမှတ်ဖို့တွေဘာလို့မှတ်မလဲပါဇောက်လားနော်ဝါလားဂငယ်လားဆိုတာမသိတော့အဲ့ဒီလိုမျိုး ဒါတော့ဒါကိုဘာလို့တဲတဲမှတ်ဖို့အတွက်ဒီဘာခေါ်မလဲဦးဇင်းတို့ဟိုဆုံးဖြတ်ချက်ချလို့ရရင်လားမရဘူးเนาะဒွါရနဲ့ဒီကအာယုံကထိတွေ့မှုကသူကတော်တော်လေးကိုမှဟိုဆက်သွယ်မှုအားနည်းသွားပြီလို့ဆိုလိုတယ်။နော်ကောင်းပြီဒါတော့ဒီနေရာမှာကြမ်းတမ်းတယ်ဆိုတာထင်ရှားတာလို့ပြောမှတ်ပါနော်။မျက်စိနဲ့ကြည့်ရမယ်ဆိုရင်မျက်စိနဲ့မြင်ရမယ့်အရာဒီထင်ထင်ရှားရှားကြီးအခုမြင်ရရင်အဲဦးဇင်းတို့အခုဒီတဏ္ဍာရီနဲ့ဦးဇင်းတို့ အချင်းချင်းကြည့်တယ်လို့မျိုးမြင်ရတယ်ဆိုရင်ဒါထင်ရှားတယ်ကြမ်းတမ်းတယ်လို့ခေါ်တယ်ဒါပေမဲ့ခလန်လန်ဟိုးအဝေးကြီးပါလားဆိုတော့ဘသူလဲပါလဲဆိုတော့နည်းနည်းလေးဒီလိုလှုပ်လှုပ်ပြီးတော့မကြည့်ရဘူးလားအဲ့ဒါကြတော့မထင်ရှားဘူးနည်းနည်းလေးတပြေးပြေးနဲ့တော့ဝေးလာတော့နှုတ်လာနှုတ်လာတာနှုတ်တယ်ဆိုတာမထင်ရှားတော့တာပြောတာဒါမှတ်လို့ခက်လာဘသူလဲဘာလဲလို့မှတ်မှာအဲ့လိုမျိုးဒါကြောင့်ကြမ်းထင်ရှားကြမ်းတမ်းသည့်အာယုံများကိုမှတ်သားသည့်တင်ညာများသည်နုညံ့သိမ်မွေသော အာယုံများသို့မှတ်သားသည့်တင်ညာခိုက်သို့မရောက်သူ့ခိုက်လေးနဲ့သူမှာပဲတခါတည်း အပိုင်းလိုက်ပိုင်းလိုက်ပြက်ပြက်ပြီးတော့နော်ချုပ်ဆုံးချုပ်ဆုံးသွားပြီသိမ်နုညံသိမ်မွေ့သည့်အာယုများကိုမှတ်သားသည့်တင်ညာသည်လည်းထင်ရှားကြမ်းတမ်းသည့်အာယုများကိုမှတ်သားသည့်တင်ညာအခိုက်သို့မရောက်သူ့ခိုက်မှာပဲသူကုံဆုံးပြည့်စည်သွားလို့ဒါတွေလည်းပဲအနိစ္စဒုက္ခအနတ္တနော်ပြန်ကောင်းပြီနောက်တစ်ခုသွားကြမယ်အယုတ်နဲ့အမြတ် ဝေဒနာနဲ့ခတ်ဆင်ဆင်မဲ့နော်ဒါတော့မှတ်သားတဲ့နေရာမှာကိုယ်စိတ်ထဲမှာအမှတ်တင်ညာဟာအမ်တခါတလေကြလို့ရှင်မကောင်းတာတွေနဲ့တွဲပြီးတော့မှတ်မိတာနော်ဒါတော့မကောင်းတာတွေနဲ့တွဲပြီးတော့မှတ်မိတာတွေကတဏှာရာကဖြစ်เสียအာယုန်နေဆိုလို့ရှင်ဒီလိုအမှတ်မျိုးကဒါမကောင်းဘူးလို့ဆိုလိုတယ်ဒေါသအညိုတေးတွေနဲ့ဖြစ်เสียတွေကိုမှတ်မိရင်လည်းဒါမကောင်းတဲ့ဟာတွေနော်မကောင်းတဲ့အာယုန်နေသူတို့ဘာတွေဒုက္ခရောက်မှနေပတ်သက်တဲ့အမျိုး ဒါကြောင့်လိုချင်မမောပြီးမှတ်သားတတ်သည့်တင်ညာစိတ်ဆိုးပြမာပြီးမှတ်သားတတ်သည့်တင်ညာဘဝင်မြင်ပြီးမှတ်သားတတ်သည့်တင်ညာအယူမှားပြီးမှတ်သားတတ်သည့်တင်ညာစသော အကုသိုလ်တင်ညာများသည်ရုပ်နှိမ်သောတင်ညာများဖြစ်ကြ၏ကြီးညိုဝေယဘုရားကုံစသည်တို့ကိုမှတ်သားတတ်သည့်တင်ညာတရားနာယူလေ့လာမှတ်သားတတ်သည့်တင်ညာဆရာမိဘတို့၏ကောင်းမြတ်သည့်အဆုံးအမများကိုမှတ်သားတတ်သည့်တင်ညာဒါတော့ကောင်းတဲ့ဘက်ကဖြစ်လို့ဒီအမြတ်တင်ညာလို့ကောင်းမြတ်တဲ့တင်ညာလို့ခေါ်ရမှာပေါ့ ဒါတော့ကောင်းပြီတခါတော့ကလူတယောက်တခါတယောက်ကဟောမေးတယ်ပေါ့လေအမ်ဆရာတော်တစ်ပါးကတရားတွေဘာတွေပြနေတယ်တရားတွေဘာတွေပြပြီးတော့အမ်အသက်ကြီးလာတဲ့ခါကျတော့သူ့ရဲ့ခန္ဓာကိုယ်တဖြည်းဖြည်းနဲ့ယောဂရယောဂနဲ့နှစ်ချီပြီးတော့ကြာပြီးတော့နောက်တော့တဖြည်းဖြည်းသူဘာဖြစ်လာလဲဆိုလို့ရှိရင် အဲ့ဒီဆရာတော်မှာသူဖြစ်တာက မေ့လာတယ်မေ့လာတယ်ဒါတော့ဒီမေ့တဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ကဘာပြောတယ်လဲဆိုရင်အရှင်ဘုရားတဲ့အရှင်ဘုရားဝိပဿနာလုပ်တဲ့ပုဂ္ဂိုလ် meditation လုပ်တဲ့ပုဂ္ဂိုလ်တွေကအော်အာယုန်တွေကြည်လင်ပြီးတော့မှတ်သားသမျှတွေကြည်ကြည်လင်လင်ပြတ်မှတ်မိတယ်ဆိုပြီးတော့ပြောတယ်မဟုတ်လားတဲ့အရှင်ဘုရားတို့ဟိုဟိုတယ်ပြောတယ်မဟုတ်လားပေါ့လေဒါတော့အခုဒီဆရာတော်ကသူကိုယ်တိုင်လည်းဥပဒနာလုပ်တယ်နှိရှိလာများလုပ်တယ် ဒါပေမဲ့သူတေခါနေ့မှာအခုအဲ့ဒီဟိုတဲ့နေရာအခုမမှတ်မိဘူးတဲ့ဗါးထဲမှာမမှတ်မိတော့ဒါတော့ဒီအရှင်ဘုရားတို့ပြောတဲ့ဝိပဿနာလုပ်လို့ရှိရင်ဒီအာယုန်နေကြီးကြီးလင်းလင်းနဲ့အာယုန်တွေကိုမှတ်မိတယ်ဆိုတာဟုတ်သလားသူကဒီလိုစောရကတက်တယ်အမှန်ကတော့ဒါတွေကဘုန်းကြီးတွေကတော့အဲ့ဒီလိုတော့မပြောပါဘူးအနောက်တိုင်းက research လုပ်တဲ့လူတွေက meditation နဲ့ဒီတင်ညာဆက်သွယ်မှုကိုသူတို့နဲ့သူတို့သူတေသနာလုပ်ကြတဲ့စကားလုံးတွေပါဒါတော့ဥစ္စာဘာပြောလိုက်လဲဆိုရင် အာတချို့ကြတော့မမေ့ဘူးပေါ့လေအာတေချာချာကိုမှတ်မိတယ်နော်ဘယ်ဟာတွေမှတ်မိတယ်နာတွေမှတ်မိတယ်စသည်ဖြင့်အဲ့တော့ဒီနေရာမှာစဉ်းစားမှာကဦးဇင်းတို့ရဲ့စိတ်သည်ဘယ်မှာအခြေခံတယ်လဲဆိုရုပ်မှာအခြေခံတယ်ဘယ်မှာအခြေခံလဲရုပ်မှာအခြေခံတယ်အုံနောက်ပဲပြောပြောနှလုံးပဲပြောပြောနှစ်ခုလုံးကပထဝီဓာတ်သဘောကြီးပဲနော်နှလုံးဒီလည်းပထဝီဓာတ်ထဲမှာပါတယ်အုံနောက်ကလည်းပထဝီဓာတ်ပဲပါပါတယ်ကြိုက်တဲ့နေရာမှာဒီဓာတ်ပထဝီဓာတ်ပဲဓာတ်အဖြစ်ပြောရင်ပထဝီဓာတ်ထဲမှာရှိနေတဲ့အခါကျတော့ဟောဒီ စိတ်ရဲ့တရားနော်သူ့ရဲ့ base လုံးမဲ့သူ base လုံးမဲ့ရုပ်တွေဟာချွေယွင်းလာပြီးပြည့်စည်လာပြီးဆိုရင်ထိုအပေါ်မှာအမိပြုတည်မဲ့စိတ်သည်တည်ငြိမ်မအောင်မလားမတည်ငြိမ်ဘူးလူတွေပြောတာကစိတ်ထောင်းရင်ကိုကြည်ဟုတ်တော့မလားစိတ်ထောင်းတဲ့ခါကျတော့ကိုကညှိုးနွမ်းလာတယ်လို့ပြောတယ်အေးဒီအတိုင်းပဲရုပ်ထောင်းတော့လေစိတ်ကြည်ဒါကိုပြန်မှတ်ထားရုပ်ထောင်းရင်လည်း စိတ်ကြည်တယ်ကဲကောင်းပြီရုပ်ထောင်းရင်စိတ်ကြည်တယ်ဆိုတာဟောဒီရုပ်ခန္ဓာကြီးဟာအဖက်ဖက်ကနေချွေရွံ့လာပြီချွေရွံ့လာပြီဆိုလို့ရှိရင်နောက်ဆုံးပြောကြပါစို့နော်ဒီခန္ဓာကိုယ်ထဲမှာရှိနေတဲ့သွေးသားလဲပတ်မှုတွေနှလုံးခုန်တွေဗားရညာတွေအုံနောက်တွေရောသွေးဟောအကုန်လုံးကသူ့ရဲ့ function တွေဟာကျလာပြီမမှန်တော့ဘူးဘာဖြစ်တယ်ညာဖြစ်တယ်နဲ့သူ့ရဲ့တခါတည်းဟိုကောင်းကောင်းမလုပ်တော့ဘူးဆိုကြပါစို့နော်မလုပ်တော့ဘူးဆိုတာနဲ့တပြိုင်နက်ဟောဒီပေါ်မှာအမိပြုပြီးတော့အခြေချထားတဲ့စိတ်ကရောတည်ငြိမ်မအောင်လား မတင်ငိမ့်တော့ဘူးကောင်းကောင်းအလုံးမလုံးတော့ဘူးလို့ဆိုလိုတယ်အဲ့ဒီခါကျတော့ဘာတွေဖြစ်တယ်လဲဆိုရင်ကြောင်၆ချားတွေဖြစ်မယ်မေ့ရော့တာတွေဖြစ်မယ်နော်ပြီးတော့မှကြောက်စိတ်တွေပေါ်တာမျိုးဖြစ်မယ်ဒါဖြစ်တာပဲနော်ဒါဖြစ်သေးတာပဲဘာဖြစ်လို့လဲဆိုရင်သူကဒါကဒီရုပ်ကြီးရဲ့ကြဆင်းသွားတဲ့သူ့ရဲ့အဲယောဂဘယအကြောင်းမလို့ကြဆင်းသွားတဲ့ခါကျတော့ စိတ်ကလည်းပဲမဖြစ်လာလဲမေ့တာဖြစ်လာမယ်နော်ခုနပြောလို့ပေါ့တတိမြတာတွေဖြစ်လာမယ်ဒါကသဘာဝပဲနော်အဲတချို့ကျတော့အိုရသားနေဘာကြောင့်မလို့မှတ်မိတာလဲဆိုတော့အေးအဲ့ဒီမှတ်မိတာကျတော့တခြားမဟုတ်ဘူးဗျာတချို့ကပစ္စည်းတစ်ခုလူတစ်ယောက်ကိုကြည့်တဲ့အခါမှာဥပါဒဏ်နဲ့ကြည့်ဥပါဒဏ်နဲ့မှတ်ထားရင်အေးအဲ့ဒါကျတော့တော်တော်မှတ်မိတာအဲ့ဒါတရားမထုတ်ဝင်နေလည်းမှတ်မိတယ်နော်တရားမထုတ်ဝင်နေလည်းမှတ်မိတာရှိတယ်ဒါကြောင့်တချို့ဟာတွေမှာအိုပေမဲ့မှတ်မိတယ်ဆိုတာက တချို့ကဥပါဒံကောင်းကောင်းနဲ့မှတ်ထားလို့ရှိရင်အဲ့ဒါတင်ညာတော်တော်မှတ်မိတာအဲ့ဒါတွေကြတော့တဏှာတို့ဒိဋ္ဌိတို့နဲ့တွဲပြီးတော့မှတ်တဲ့တင်ညာမျိုးတင်ညာမျိုးเนาะဒါတော့ meditation မဲ့လှုပ်လက်ကစားပေါ့เนาะ meditation မဲ့လှုပ်လက်ကစားတချို့ဟာတွေမှာကရုပ်ရဲ့အဲဒီလူတွေရုပ်တရားကြဆင့်တဲ့ပစ္စည်းတွေဆိုတာကเนาะတဘာဝထိမ့်သိမ့်မှုမိမိတို့ရဲ့အစားအသောက်အနေထိုင် မဆင်ခြင်းလို့ဖြစ်တဲ့ယောဂါကလည်းရှိသေးတယ်အဲဒီပြင်ကန္နာဝိညာဉ်ကြောင့်ဖြစ်တဲ့ယောဂါကလည်းရှိတတ်တယ်အဲကန္နာဝိညာဉ်ကြောင့်ဖြစ်တဲ့ယောဂါကြောင့်ဖြစ်ပြီဆိုလို့ရှိရင်တော့ तू ကမရဘူးယောဂပစ္စည်းမှာပဲရုပ်ပစ္စည်းရဲ့ရုပ်ပေါ်မှာမိတဲ့စိတ်ကလည်းပဲအခုနပြောတော့ကြောင်၆ချားပြစ်တာတွေမိတာတွေဘာတွေရှိကိုရှိမှာပဲဒါအဲ့ဒါမျိုးနော်အဲ့တော့အခုနကစောစောဦးဇင်းဗုဒ္ဓနှုံးကအခြေခံဗုဒ္ဓဘာသာသင်တုံးကနော်ပြောလိုက်တယ် အာနန္ဒာဟာရှင်သာရိပုတ္တရာမထေရမြတ်ကြီးသူ့ရဲ့မွေးရဇာနေဖြစ်တဲ့เนาะရွာကိုပြန်ပြီးတော့မှသူ့မိမိခင်အဲဖွာရတက်ခမ်းမှာပြန်တော့ပြိဋိဘံဆန်တဲ့ခါကျတော့ဒါကိုညီတော်စုံတာကနေပြီးတော့မှဒီပြိဋိဘံဆန်ပြီးလို့တင်းကြိုတဲ့အယိုးတွေကိုဓာတ်တော်တွေကိုဒီတာဝတိကိုယူလာတယ်ယူလာတော့ကြောင်းထဲမှာအာနန္ဒာနဲ့တွေ့တယ်အာနန္ဒာဟာသူသူအမတန်ကြည်ညိုတာဖရာပြီးရင်ပြောရမယ်ဆိုတော့ရှင်သာရိပုတ္တရာပဲ အဲ့တော့အမတန်ကြည်ညိုတော့မြတ်စွာဘုရားကလည်းပရိနိဗ္ဗာန်ပြုဖို့ကရှင်းနောက်ကလေးပဲလိုတော့တယ်ဆိုမြတ်စွာဘုရားခန္ဓာကိုယ်လည်းအိုမင်းနေပြီးခြားခြားတော့ရန်တာတယ်လည်းတခါတည်းရန်တာကြီးတွေကပြန်ပရိနိဗ္ဗာန်စံကုန်ပြီဆိုတော့ဟိုကတခါတည်းမြတ်စွာဘုရားပရိနိဗ္ဗာန်မစံခင်မှာမထေရကြီးတွေကရန်တာကြီးတွေပြန်တော်မူပြီဆိုတော့ဟိုကဟိုကပျောက်သွားတရားပျောက်သွားနေဒါတော့မြတ်စွာဘုရားနာမှာနေဒီဒီရှိတဲ့လေဝဲလန်လက်ရရနှစ်ပါးလည်းပရိနိဗ္ဗာန်စံပြီရှင်သာရိပုတ္တရာကပရိနိဗ္ဗာန်စံပြီဆိုတဲ့အခါကျတော့ ဘုရားနာမှာရန်တာကြီးတွေထီထီမမနဲ့မရှိတော့ဘူးမရှိတော့တဲ့အခါမှာရှင်သရေဒီရှင်အနန္ဒာကတန်တရားသာသနာအရေးရှေ့ရေးသူ့အရေးတွေးပြီးတော့စိတ်တွေပူပြီးတော့နေတာအဲ့ဒါလိုပူနေတဲ့အချိန်ခါမှာမှတခါရှင်စုံဒကသူ့ရဲ့နောင်တော်ဖြစ်တဲ့ရှင်သာရိပုတ္တရာဓာတ်တော်တွေရောက်လာတပိတ်နေထည့်ယူလာတဲ့ခါကျတော့ဂိုင်းဒါဟာနောင်တော်ကြီးရှင်သာရိပုတ္တရာဓာတ်တော်တွေပဲလို့ပြောတဲ့ခါကျတော့တောကတွေကငကွားမအခန့်ရှိတဲ့ခါကျတော့အဲ့ဒီဟာကိုကြားလိုက်တဲ့အချိန်ခါမှာ ဒီတာပိနပက်ခါယံဒီအယက်မျက်နာတွေတောင်တောင်မြောက်ဘယ်မှမသိကွဲတောင်မတော့မကွဲတော့ဘူးတဲ့ဝေထွက်သွားတာသောတာပန်အဲ့ဒါသောတာပန်နော်ရှင်အနန္ဒာသည်တတိကောင်းတဲ့နေရာမှာမှတ်ဉဏ်ကောင်းတဲ့နေရာမှာဒိတ်ဆုံးကဒါကြောင့်မလို့သူအေးတဲ့ငါးတန်ဘွေတုခံထားတာသို့တော်လည်းအဲ့ဒီအတန်ကိုကြားလိုက်တဲ့အချိန်ခါမှာတိထားကြက်ထားလေ့လာထားတဲ့စာတွေပျောက်သွားတယ်တဲ့ကဲထိုခိုက်မှာအမောင်ကျသွားတာ ဒါအရိယာတို့မှာတောင်မှသောတာပန်ဖြစ်ပြီးသားအရိယာမှာတောင်သောကသည်အဲ့ဒါလောက်ထိနှောက်ရှက်လို့ရသေးတယ်ဆိုတော့တာမန်ဦးဇင်းတို့သူလိုကိုလိုဝိပဿနာကိုအထောက်ထားတဲ့ပုထုဇဉ်တရားဖို့ကမဖြစ်နိုင်စရာမရှိဘူးဖြစ်မှာပေါ့ဘာဖြစ်လဲအိုချင်းတန်ကိုခံရပြီဆိုရင်ဒီတန်ရဲ့နှိမ့်စစ်မှုဇရာရဲ့နှိမ့်စစ်မှုဒီနန္တရားကိုကောင်းကောင်းကြီး effect ဖြစ်တယ်နော်ဒါကြောင့်ဝိပဿနာအထုတ်တာအလကားတော့ဖြစ်တယ်လို့မထင်နဲ့နော်ဝိပဿနာကသူ့အကျိုးသူကတော့ပေးမှာပဲသို့တော့ရုပ်တရားတွေကြာဆင်းလို့ဖြစ်တဲ့ဟာကို ဝိပဿနာကမကယ်ရကောင်းလားလို့အဲ့ဒါလောက်ကြီးခင်ဗျားတို့တန်တရားဖြစ်မှာစိုးလို့နော်သူအခိုက်သူဟာနဲ့သူကိုယ်သူဟာသူရှိတယ်သို့တော့ယုတ်တရားကမတရားကြဆင်းပစ္စည်းရင်တော့နော်ရှုမှတ်နေတဲ့စိတ်တွေကလည်းဒီလိုပဲခုနပြောသလိုနော်ဘာခေါ်မလဲဟိုမေ့စရာရှိမေ့မှာပဲပေါ့ဒါကိုပြောတာအေးတချို့အမှတ်ကောင်းတယ်ဆိုတာကတင်ညာကောင်းလို့မဟုတ်ဘူးဥပါဒံဇွဲပြင်းလို့မှတ်မိတာလည်းရှိတယ်ဒါကြောင့်အမှတ်ကောင်းတိုင်းတင်ညာကောင်းတယ်လို့လည်းမထင်နဲ့ဥပါဒံဇွဲကြည့်ရင်မေ့ကိုမမေ့ဘူးဟုတ်တော့မို့လားလူတယောက်ကိုခါခါတီးတီးမုန်းပြီးတဲ့ တသက်လုံးကိုတွေးတွေးရတဲ့ချင်းဒါမဆိုင်ဆိုရင်အဲ့ဒီလူဘယ်တော့မေ့လဲမမေ့ဘူးဘာဖြစ်လို့မမေ့လဲမုန်းတာဟုတ်ချစ်တဲ့သူလည်းဒီတိုင်းပေါ့ဗျာဒါအပြန်သိပေါ်လားအာယုံကတိတ်ထင်ရှားတယ်လေနော်ဒါကြောင့်မမေ့ဘူးတောင်းတန်းကောင်းပြီအဲ့ဒါတော့ထားကြပါစို့ဗျာတင်ညာမှာလည်းဝေဒနာလို့ပြောချင်တာကနော်ဆိုးတဲ့နေရာမှာမှတ်မိတာတွေကိုဒါကအယုတ်ပိုင်းဆိုင်ရာတင်ညာလို့မှတ်ပါကောင်းမြတ်တဲ့ဘုရားဆက်တဲ့အာယုံတွေဆရာသမားတင် जा မှုတွေတရားဘာဝနာနဲ့ပတ်သက်တာတွေကိုမှတ်မိတယ်ဆိုရင်တော့ ကောင်းမြတ်တဲ့ပဏိတတင်ညာလို့ဒီလိုမှတ်ပါဒါကြောင့်မလို့ယုံညံ့တဲ့တင်ညာကလည်းကောင်းမြတ်တဲ့အတင်ညာခိုက်တော့မရောက်ဘူးကောင်းမြတ်တဲ့တင်ညာလည်းယုံညံ့တဲ့တင်ညာခိုက်တော့မရောက်ဘူးသူဖြစ်ရာအခိုက်ခိုက်နဲ့ဒါလည်းချုပ်ပြစ်ပျက်စီးသွားကြောင်းသွားကြတော့ကြောင်းအနိစ္စဒုက္ခအနတ္တသဘောတို့ပါပဲတဲ့။ gain အနီးအဝေးဆိုတာကိုသွားကြပါစို့။ ပြီဒါလောက်ပဲထားပါတော့เนาะဒီမှာအနီးအဝေးတိမ်မွေ့ခက်ခဲသည့်အာယုံဒါလေးကိုမှတ်ထားเนาะဝေးကွာသည့်မှာဝေးဆန်နှလုံးပေါက်ကပိုးနေတယ်ဝေးကွာဖြစ်နေဝေးကွာသည့်အာယုံများကိုကြံတွေးပြီးမှတ်သားသည့်တင်ညာများကိုအဝေးတင်ညာဟုခေါ်၏ထင်ရှားကြမ်းတမ်းသည့်အာယုံအနီးအာယုံကိုယ်ထဲမှာအာယုံများကိုမှတ်သားသည့်တင်ညာကြတော့အနီးအာယုံလို့ဒီလိုခေါ်ပါတယ်တဲ့ဒါတော့အနီးနဲ့အဝေးကိုနည်းနည်းလေးပြောခြင်းနဲ့ တိမ်မွေ့ခက်ခဲတဲ့အာယုံတွေတစ်ခါတလေမှာဦးဇင်းတို့စာပေသဘောအရာဆိုကြပါစို့ဗျာကိုဒါလူတိုင်းကကြောင်းတက်ခဲ့ဘူးတာကြီးပဲเนาะကိုနားလဲဖို့သဘောကိုအတွက်ခက်တယ်ဆိုကြပါစို့ကျန်တဲ့လူကြတော့လွယ်တယ်ဒါပေမဲ့ထိုင်းတဲ့လူကြတော့ညံသွက်တဲ့လူမှီးရလားဒါပေမဲ့သူ average နဲ့တွက်မယ်ဆိုလို့ရှိရင် average လူတွေတိတာတက်ကိုတိတ်ပြီးတော့ဟိုတိုင်းကသူ့ရဲ့ IQ ကတိတ်ကျနေတယ်ဆိုကြပါစို့ ဆိုတော့ကျန်တဲ့ចောင်းသားတွေရှိသမျှကတရားလုံးကတည်ပြီးဆရာမလည်းတင်လဲရတာရှာထွက်တော့မယ်ဆိုလို့ရှိရင်နင်းတော်တော်ကိုမှဘာဝေးတာလဲဒုံဝေးအတိညာဝေးတယ်ဒုံဝေးတယ်တဲ့ခဲသဘောပေါက်ပြီမို့လားတိဖို့ခရင်ဝေးတယ်နဲ့တင်စားသုံးတယ်ဟိုးအဝေးကြီးကိုကြည့်ရတာကလည်းမသေးကြဘူးပေါ့နော်သိဝေးသွားပြီဆိုမှတ်ဖို့ဆုံးဖြတ်ဖို့ခက်တာမျိုးလို့မှတ်ဖို့ခက်တာမျိုးလို့တကယ်နားလေဖို့ခက်တဲ့အရာမှန်လို့ရှိရင်လည်း သိဖို့ခက်တယ်ဆိုတဲ့ဟာကအဝေးနဲ့သုံးတယ်ဒါကြောင့်နင်တော်တော်နားဝေးတာပဲနင်တော်တော်ညံဝေးတာပဲဆိုတာတကယ်တော့ဟိုလူအတွက်ကတိတ်ခက်နေတယ်ခက်တော့ကြံတဲ့လူတွေစိတ်မရှိတော့ဘူးဒါတော့သူ့ကိုညံထိုင်းတယ်ညံတုံးတယ်ဆိုရင်နားဝေးတာတယ်မသုံးဘူးလားသူ့အတွက်ကခက်နေတာဒါကြောင့်ဝေးတယ်လို့သုံးတာနော်အဲ့ဒါတော့ဒါလေးတွေကိုမှတ်ခဲ့ဒါတော့ကောင်းပြီတိမ်မွေ့ခက်ခဲတယ်ဆိုတဲ့အာယုံဆိုတာ တိမ်မွေ့ခက်ခဲတဲ့အာယုံတခုတိမ်မွေ့တဲ့နားလဲဖို့ခက်ခဲတဲ့ဆိုရင်ကိုယ့်အတွက်ကဒါနော်ဒူရလို့ခေါ်မယ်ကိုယ့်အတွက်ကတော်ုံတိုင်ုံနဲ့တာမန်ရှင်းပြလို့နားမလို့ဟာအထအထောက်ခောက်ခောက်ခါခါရှင်းရမယ်လေအဲကြည့်ရအောင်မယ်မှတ်ရအောင်မယ်နော်ဆောင်းထားအောင်မယ်ဒါတွေကိုဒါကိုယ့်အတွက်ကဒူရလို့ခေါ်တယ်ငါအတွက်ကတော့သိက်ခက်တယ်ပြောတာဒါတော့ကောင်းပြီဝိကွာတိအာယုံများကိုကြံတွေးပြီးမှတ်သားသည့်တင်ညာများကိုအဝိတင်ညာခေါ်တယ်ထင်ရှားကြမ်းတမ်းသည့်အာယုံထင်ရှားကြမ်းတမ်းတယ်ဆိုတာဒီနေရာမှာကြည့်စရာအာယုံ လွယ်လွယ်ကူကူထင်ထင်ရှားရှားသိရင်လည်းဟုတ်တယ်လို့ပဲကိုစာတစ်ကြောင်းကိုဖတ်လိုက်လို့တစ်ချက်တည်းနဲ့ဒါဒိုင်းကနေသိလို့ရှင်လဲဒါသိစဉ်းစားစရာလိုရဲ့လားမလို့တော့ခေါင်းနဲ့တစ်ချက်တည်းအဲအဲ့ဒါကြမ်းတမ်းတယ်လို့ခေါ်တယ်ကို့အတွက်ကလွယ်တဲ့ဟာကိုပြောတာနော်ကြမ်းတမ်းတယ်ဆိုတာကတစ်ခါတလေမှာကင်တဲ့ဟာယူပြီးတော့တော့မထင်နဲ့ကို့အတွက်ကလွယ်လွယ်ကူကူလေးနဲ့နားလဲလို့ရှင်ဒါနီးတယ်လို့ပဲပြောလိုက်တာနင်းလေးလေးဒါလည်းသဘောအသားလေးပဲဆိုတာမျိုးနော်ကို့အတွက်ကတစ်ချက်တည်းနဲ့မှတ်မိတာ အဲ့ဒါမျိုးကျတော့နီးတဲ့အာယုံလို့တင်စားသုံးတယ်ကိုယ့်အတွက်လွယ်ကူရင်နော်ခက်ခဲရင်တော့ဝေးတယ်ဆိုတာမျိုးနဲ့တင်စားသုံးတယ်တော်ယုံတန်ယုံမှတ်လို့ကိုမရအောင်ဟိုးအဝေးကြီးမှာရှိတဲ့ဟာကိုကြည့်ရမှတ်ရတယ်လို့ခက်တယ်လို့ပဲတဲ့ပြီးတော့မှအနီးအာယုံဒါနီးနီးနားနားမှရှိတဲ့အာယုံဒါထင်ရှားတယ်ကိုယ်ထဲမှာအာယုံဆိုတာကတော့စောစောကပြောခဲ့တဲ့အတိုင်းပဲခန္ဓာကိုယ်အတွင်းမှာယုံနံထဲမှာဖြစ်တဲ့အာယုံကိုမှတ်တာကြတော့အတွင်းအာယုံနော်အနီးအာယုံဟိုးအဝေးမှာမှတ်ရတဲ့ဟာကြတော့အဝေးအာယုံလို့ဒီလိုပဲမှတ်ပါ ဒါကြောင့်အနီးမှာရှိတဲ့တင်ညာသည်အဝေးသို့မရောက်ဖြစ်ခိုင်မှာပဲချုပ်တယ်အဝေးမှာရှိတဲ့အာယုံကလည်းအနီးသို့မရောက်သူ့ရဲ့ဖြစ်ခိုင်မှာပဲကုံဆုံးချုပ်ပစ်တယ်ဒါကြောင့်ထိုခဏမှာပင် ကုံဆုံးချုပ်ပစ်ကြလေသောကြောင့်အနိစ္စဒုက္ခအနတ္တသဘောပဲလို့ဒါဆင်ခြင်တာဖြစ်ပါတယ်။ကဲဒီနေ့တော့နောက်တစ်ခုသွားရင်တိတ်ရှည်နေလိမ့်မယ်။ဒီလောက်နေပဲဦးဇင်းတို့เนาะရပ်ထားကြအောင်ဆိုเนาะ။อืมကဲဒါတို့ခေါ်ကြအောင်။ ကင်နားမလဲတာရှိရင်မေးကြပါအဲ့ဒါလေးနဲ့မိုက်ကလေးနဲ့အဲ့ရပြီအဲ့ရှောက်ပါအဲ့တတိတော့ပြီးခဲ့တဲ့လက်ချာတော့ကမေးမေးအဆက်ပါပဲဗျာဝိပါဏသ12ပါး ကိုဟန်နာတွေကအပိဒဟိုကိစ္စပြတ်ပြီးသားဖြစ်ပါတယ်ဗျာအဲ့တော့သူတို့ဟာရှုမှတ်နေမှရှုမရှုမှတ်ပဲနဲ့တောက်လျှောက်ဟိုပယ်ပြီးသားဖြစ်ပါသလားဗျာဥပမာဆိုပါစို့ရှင်မကတ္တပမထေရကြီးဟာသူကိုလက်ကိုမတတ်စင်တဲ့လူပုဂ္ဂိုလ်တယောက်ကလှူဒန်းလိုက်တဲ့ ဒီခါမှာသူ့ရဲ့ပြတ်လက်တစ်စက်ကပြတ်သွားပြီးတော့ခြေခံမှာသူကအဲ့ဒီဇုံကိုအဲ့ဒီရှေ့မှာပဲမင်းမင်းရှက်ရှက်ဒီလက်ပြတ်ကလေးကိုရှေ့ကိုတုံးပြီးတော့ဒီဆုံးကိုသူဖုံးပေးနိုင်ပါတယ်ဗျာအဲ့တော့ဒီအရင်တော့ကဒီဆုံးကိုတတ်တတ်ဖုံးပေးမပဲမပေးပဲနဲ့ဒီလက်ပြတ်ကိုအရင်တတ်တတ်ဒီဆုံးနဲ့မပိုင်မနဲ့အရင်ကတွေ့ဘူးတော့ကဒါရွံစရာမတရီစရာလို့ဟို အများကတတ်မှတ်ခဲ့ပါတယ်ဗျာဒါမှမဟုတ်ပကံများထဲမှာအဲ့ဒီနှစ်ခုရောက်လာအတူတွဲပြီးတော့ဓမင်းနဲ့ရောနေတဲ့အချိန်ကမှဒီရှင်မကတ္တပါကြီးကသူကတင်ညာကိုပိုင်ပိုင်နိုင်နိုင်ငယ်ငိုတော့ကမှငိုတော့ကဒီဟာယွန်စရာလို့သိခဲ့တဲ့ဟာကိုဒီနေရာမှာသူကယွန်စရာလို့မဟုတ်တော့ဘူးသူတင်ညာကိုပြောင်းလိုက်တာလားဒါမှမဟုတ်သူရှုမှတ်နေတဲ့မှာဒါဒါကြီးလေးတက်ကြီးလေးပါပဲဒီဆုံးကလည်းတက်ကြီးလေးပါပဲအဲ့လိုယူဆပြီးတော့ရှုမှတ်ပြီးတော့ ဖုံးပေးတော်မူပါလားဗျာတင်ညာကိုသူပြောင်းလိုက်တာလားဗျာဒီတင်ညာရဟန္တာများကြတော့သူတို့ကဟောရဟန္တာဖြစ်ပြီဆိုလို့ရှိရင်သူကအမြဲတမ်းသူတို့မှာအတိကွဲနေတယ်ဒီမှာဟောဟိုအောက်အရိယာတွေအဆင့်ကတော့သူတို့ကတချို့ဟာလေးတွေမှာဟောတာမန်မရှိမှတ်တဲ့အချိန်တွေမှာကျတော့သူတို့ကဝိပန္နတာလေးတွေရှိတယ်လေဒါသူ့အဆင့်နဲ့သူပေါ့နော်ဒါပေမဲ့ရှိတယ်လို့ပြောရမှာပေါ့ဒါပေမဲ့ရဟန္တာများဖြစ်တဲ့အချိန်ကျတော့သူကတစ်ချိန်လုံးဖြစ်သွားပြီဖြစ်သွားပြီဒါကြောင့်မလို့ဦးဇင်းတို့ဒီစောစောရှင်းတော့က တောတာပန်အဆင့်မှာဟိုဒိဋ္ဌိဟိုရင်းနေဝိပလတကွာနေမယ်ဆိုလို့ရှင်တောတာပန်ရဲ့အည်သွေးဒီရန်တာနေတူသွားမှာပေါ့ရန်တာမှာတစ်ချိန်လုံးအတ္တကင်းတယ်လို့မျိုးပေါ့နော်ဒီတင်ညာဖောက်ပြမှုကင်းတယ်လို့မျိုးတောတာပန်ရှိတယ်ဆိုရင် quality ချင်းတူသွားလိမ့်မယ်ပေါ့လေဒါတော့ရန်တာများမှာကျတော့တစ်ချိန်လုံးရန်တာဖြစ်ပြီးတဲ့အချိန်ကစပြီးတော့မှဒီဝိပလ12ပါကင်းသွားပြီလေကင်းသွားလိုက်တဲ့ခါကျတော့ဒီသူတို့မှာကဦးဇင်းတို့တာမန်ပုဂ္ဂိုလ်များရှုတယ်လို့မှတ်တယ်လို့မျိုးဒီလိုဟာစိတ်တရားမရှိတော့ မရှိတော့သူ့ရဲ့သဘာဝအရာကိုပယ်ကယ်ပြီးသားဖြစ်ပြီသူတို့ရဲ့စိတ်တွေထဲမှာအဲ့ဒါလိုဦးဇင်းတို့ဖြစ်တဲ့တာမန်ပုဂ္ဂိုလ်ယွန်းနာမျိုးကြိုက်တာမကြိုက်တာမျိုးမှရှိမှမရှိတော့ပဲဦးဇင်းတို့ကဒီဟာကိုကပစ္စည်းတစ်ခုကြည့်တဲ့အခါမှာကိုကြိုက်တာမကြိုက်တာနဲ့ကြည့်တာလေဒါတော့ကြိုက်မကြိုက်ဆိုတာကခုနယွန်းနာမယွန်းနာနဲ့ကြည့်ပြီပေါ့အတူတူပဲပေါ့ဆိုတော့သူတို့မှာကအဲရဟန္တာတွေမှာကဥပ္ပခာဝရဏတွေနဲ့ဝရင်ဖြစ်ကြတာကိုဗျာသူတို့နော်ဗျာတော့ဖြစ်အဲ့လိုနေကြတာလေဒီဒေါမနတာဖြစ်တယ်ဆိုမဲ့ဟောရင်နဲ့ဖြစ်တာမျိုးမှမဟုတ်တာနော်ဦးဇင်းတို့ ပုရုဇဉ်တွေဖြစ်တဲ့အောက်အဆင့်တွေဖြစ်တယ်လည်းမဟုတ်တော့ဘူးလေမဟုတ်တော့တဲ့အတွက်ကြောင့်တို့မှာကအမြဲတမ်းပဲဒီအဲဒီဝိပ္ပန္နတာတင်ညာတွေအကုန်လုံးကကဲနေပြီးသားဒါကြောင့်တို့ကြတော့အထူးကြီးရှုစရာမလိုတော့ဘူးရှုစရာမလိုတော့ဘူးเนาะဒါကိုကပင်ကိုစိတ်ကကိုမှကင်းပြီးသားဖြစ်နေတာဖြစ်တဲ့အတွက်ကြောင့်သူဘာမှဓာကြီးကိုမြင်တဲ့အခါမှာစိတ်တစ်မျိုးတစ်မျိုးကနေဖြစ်ပြီးမှနောက်မှဆင်ကျင်လိုက်လို့ပျောက်သွားတာဆိုတာမျိုးမဟုတ်တော့ဘူးအဲလိုကွာတယ် อืมပထမ lecture ကဟာပါဗျာဟိုအရှင်ဘုရားမြတ်မဟာစီဆရာတော်ဘုရားရဲ့ဉာဏ်စဉ်တရားနဲ့ဓမ္မဒါတတရားနဲ့ဟာအဲ့ကိုမှီပြီးတော့ဟောသလားဓမ္မဒါတတီးကြဟော တုတ်ရှိပါလားဗျဓမ္မရတတုတ်တန်တိကျတုတ်ရှိတယ်မြတ်စွာဘုရားအဲ့ဒါကိုမှီးပြီးတော့မဟာစီစီရတော်ဘုရားကဒီညာစဉ်တရားတော်ကိုဟောထားတာဟုတ်တယ်ငကူကတွေးတော့ဒီဓမ္မဒါတာဆိုတာတုတ်ရှိမှမသိဘူးဩဒီဟိုဟိုတော့ကိုတတက်လုံးလှုပ်လာတာကိုကြည့်ပြီးတော့မှန်းကြလို့ပဲပြောလိုက်တယ်လို့ဒီပြီးတော့ရှေးတုန်းကအမှတ်တာပါဒီနေ့မှဩဒီကဏ္ဍဒီလိုရှိတယ်လို့ तू ကလူတွေအဖြစ်ထုတ်เสียသူ့ရဲ့ ပုံသင်ကြီးပဲပြောကြပါစို့နော်ပုံသင်ကြီးဆိုတာဘယ်လိုဆိုင်မျိုးနဲ့လာလာသူ့ရဲ့ category ဘယ်လိုပဲကွဲကွဲနော်သူ့ရဲ့အဆင့်ကိုကိုယ့်ဘာသာကိုခွဲလို့ရအောင်ကိုယ့်ဘာသာကိုကြည့်လို့ရအောင်လို့ပေါ့နော်အဲ့ဒါကိုမြတ်စွာဘုရားကဟောခဲ့တာဆိုတော့အဲ့ဒီဟောတဲ့ဓမ္မရတသုတ်တံကိုအခြေခံပြီးတော့မာဇီဆရာတော်ကြီးကသူ့ရှင်မှာကြိုးကြိုးစားစားနဲ့အားထုတ်ကြမယ်ဆိုရင်ပေါ့လေ45ရေးလောက်ဆိုရင်ဝိပဿနာရဲ့သဘောသွားတွေတော်တော်လေးအတွေ့အကြုံရှိမယ်ရှိပေမဲ့တယောက်နဲ့တယောက်အာအခြေခံပါရမီဉာဏ်ချင်းအားထုတ်ပုံချင်းဝိရိယစက်ပုံချင်းမတူကြတဲ့အတွက်ကြောင့်တယောက်နဲ့တယောက်ကတော့မတူနိုင်ဘူး မတူတော့ तू နာယူရင်နားလေလောက်တယ်လို့ကမ္မထန်ဆရာတွေကဒါယူဆပြီးတော့မှသူကဉာဏ်စဉ်တရားနာတဲ့ခါမှာထည့်ပေးကြတာဖြစ်တဲ့အတွက်တယောက်နဲ့တယောက်ကမတူနိုင်ဘူးမတူနိုင်တော့တချို့လည်းပဲဟိုမြင့်မြင့်ရောက်မဲ့တချို့လည်းအလတ်ပေါ့နော်အဲ့တော့ရောက်ပုံရောက်နေချင်းမတူတဲ့ခါကျတော့ကိုကရှောက်တဲ့အချိန်တုန်းကအမ်ရှောက်ချင်ပေမဲ့ပေါ့မေ့သွားလို့မရှောက်တတ်တာမျိုးရှိတယ်ဒါတော့အဲ့တော့ မိမိရဲ့ဖြစ်ခဲ့ပြစ်ခဲ့ပုံသဘောတရားတွေကိုဆရာတော်ဘုရားကြီးကဒီဒီဖြစ်လာနေတဲ့ဉာဏ်စဉ်တွေကိုသူတစ်ဆင်းချင်းတစ်ဆင်းချင်းရှင်းသွားတာရှင်းသွားတဲ့အခါကျတော့ဒီအဆင်းတွေမှာဒါတွေတွေတွေ့ရကြုံမြင်ရတတ်တဲ့ကြားရတဲ့စသဖြင့်ပေါ့လေရှင်းသွားတော့အဲ့ဒီခါမှာနားထောင်ပြီးတော့အော်ငါတော့ဒီဟာဖြစ်ခဲ့ဘူးရင်ငါဒါကိုရောက်တယ်ဆိုတော့ကိုယ့်ဘာသာကိုဆုံးဖြတ်ပါတဲ့နော်ဟိုဆရာကဟိုဘလောက်လို့ဆိုတာသူမှမဆုံးဖြတ်ဘူးဒါပေမဲ့ဒီတိတ်ခွေရဲ့အဆင့်ကိုနာယူမယ်ဆိုရင်သူ့ရဲ့အထုံးမှုအဲတွေ့ကြုံသူ့ရဲ့ရှောက်မှုပေါ့နော်သူကအများတန်းဟိုရင်ပေါ့အင်တာဗျူးလုပ်တယ်မဟုတ်လား ဒါပြလို့တော့သူအတွေ့အကြုံလေးတွေကိုကြည့်ပြီးတော့မှအာဒီကဒီခွေကိုနာရင်တော့နာလောက်ပြီရလောက်ပြီဆိုပြီးတော့သူနားထောင်နေတဲ့အဆင့်ရှိတယ်ဆိုထည့်ပြီးတာဒါပေမဲ့ဘယ်ညာဖြစ်ပြီလို့ဘယ်သူမှမပြောဘူးနော်အဲ့တော့ကိုပိုင်အဆင့်ကိုယ်တိုင်ချင့်ပြီးတော့မှဒီဓမ္မတာတဆိုတဲ့တရားမှန်ကြီးထဲမှာကြည့်ပြီးတော့ကိုယ့်ရဲ့အဆင့်ကိုယ်တိုင်ပဲဆုံးဖြတ်ပါလို့အဲ့ဒီဟိုမြတ်စွာဘုရားကဒီနာရိကရောင်မှာဟောခဲ့တဲ့တရားအတိုင်းပဲဆရာတော်ဘုရားကြီးကအဲ့လိုနေရခံပြီးတော့ဖြစ်ပုံလေးတွေကိုသူကပြောပြတယ် ဝိပဿနာအထုတ်တဲ့ခါတွေမှာတွေ့ပုံကြုံပုံတွေပေါ့လေဒါတွေကအမတန်ဖို့တန်ပါတယ်ဘာဖြစ်လို့လဲဆိုတော့အမတန်အသေးစိတ်ပါတယ်ဆိုတော့ဝိသုဒ္ဓိမေမှာတောင်းမှဒါကသူလည်းပဲဟိုဉာဏ်စင်တွေမှတ်တိုင်သဘောမျိုးကိုတော့သူပြောတာလေတကယ်အထုတ်တဲ့ခါမှာအများကြီးဒါတဲ့မတူညီဟိုအသက်အဆန်းတွေအများကြီးတွေ့ရတယ်ဆရာတော်ဘုရားကြီးကအဲ့ဒီယောဂီတွေမှာတွေ့ရတတ်တဲ့သဘောတရားတွေကိုခြုံပြီးတော့မှပြောတာလူတိုင်းယောဂီတိုင်းတွေ့မယ်လို့မဆိုလိုဘူးဒါပေမဲ့ဒီနေရာမှာဒါဒါဒါတွေအလုံးဒီတွေ့နေတဲ့သဘောတရားလို့ပြောတာလူတိုင်းဒါတွေ့တယ်လို့မဆိုလိုဘူး တချို့ကလည်းနည်းနည်းထောက်ရုံလောက်ထောက်ပြီးတော့မှဒီလိုသွားတာတွေလည်းရှိတယ်လေအဲဒါကြောင့်ဓမ္မတာသကဒီမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံဃာနီးမှာဟောခဲ့တဲ့တုတ်တံဖြစ်ပါတယ်ခုနရွာကိုရောက်တော့ဟိုလူလည်းသေးပြီဒီလူလည်းသေးပြီဟိုဆရာတို့လည်းပြန်တော်မူပြီဆိုတော့သူတို့ဘယ်ရောက်တယ်လဲဆိုတော့ဒါတွေဒါအကုန်လုံးဖြစ်နေရမှာဆိုပြီးမှမဟုတ်ဘူးဆိုပြီးတော့ကဲရောဟောဒီမယ်ဒီတရားကြည်မုံကြီးထဲမှာကြည်ပြီးတော့မှဒါကိုဆုံးဖြတ်ကြတော့ကိုယ့်ဘာသာကိုပေါ့လေအဲ့ဒီလိုမျိုးဟောရင်ပေးခဲ့တာနော်ဟောခဲ့တာဒါမဲ့ဘုရားလက်ထက်တော်တော့ကတော့ ဖေဥပမာနာဂံဆိုရင်တော့ဗြဟ္မဘုံ ရောက်ပြီလို့တန်းတည်တာပေါ့ပုထုဇဉ်အနေနဲ့ကတော့မှန်းလို့ခက်တယ်ကြပုထုဇဉ်အနေနဲ့ကတော့မှန်းလို့ဟုတ်ပါတယ်ခက်ပါတယ်အဲဒါပေမဲ့ဦးဇင်းတို့ဒီလက္ခဏာဆိုတာရှိတယ်နော်ဦးဇင်းတို့မကြမကြပြောနေတယ်မဟုတ်လားလို့ဒီသောတာပန်ဖြစ်တဲ့အခါမှာ တချို့ကညံအားနေပြီးတော့မှသောတာပတ္တိမေကိုကြားတဲ့ချိန်ကညံအားနေလို့ရှိရင်မိမိသောတာပန်ဖြစ်လိုက်တယ်ဆိုတဲ့ဟာကိုထင်ထင်ရှားရှားဟိုတိတိတာတာကြီးမတွေ့တာလည်းရှိတယ်လေဒါပေမဲ့ဘာပြောင်းတယ်လဲဆိုတော့သူ့ရဲ့အတွင်းစိတ်ပြောင်းသွားတယ်နော်ဒါတော့လူဟာဒီအရိယပုရုဇဉ်ကနေပြီးတော့အရိယကိုပြောင်းတယ်ဆိုတဲ့အခါမှာကိုယ်လုံးကြီးခန္ဓာကိုယ်ရှိရပြောင်းတာမဟုတ်ဘူး ဟောဒီမိမိပုရိသင်ဘွားတော့ကဖြစ်နေတဲ့သဘောတဘာဝအနုတ္တိယဓာတ်တွေကအရိယာဖြစ်တဲ့အချိန်ခါမှာဒီအတွေ့အခေါ်ဒီယူဆသူ့ရဲ့ mentality အဲ့ဒါလိုမရှိတော့ဘူးမရှိတော့တဲ့ခါကျတော့ तू ကတမန်တက်တဲ့ဆုံးဖြတ်ကြီးကြီးနဲ့ကြိတ်မိတ်ပြီးတော့မှရှောင်ရတာမဟုတ်တော့ပဲသဘာဝအရှောင်ဖြစ်သွားတယ်ဥပမာငါးပါးတိလထိန်းတာနော်အရင်မတော့တဲ့အမျိုးပေါ့ဒါတော့ငါးပါးတိလထိန်းတဲ့အခါမှာဦးဇင်းတို့ပုရိသင်နဲ့ငါးပါးတိလထိန်းနေဆိုတာကအကြောင်းအမျိုးမျိုးနဲ့ तू ကထိန်းတာအကြောင်းကအမျိုးမျိုးရှိတယ်နော်ဥပမာထားပါတော့ဗျာ ငါးပါးသီလကိုကျွလင်လို့ရှိရင်ဒီပြစ်ဒီပြစ်ဒီပြစ်တွေရှိတယ်ဆိုတော့အပြစ်ကိုကြောက်လို့ထိန်းတာလည်းရှိတယ်နော်တချို့ကြတော့လည်းပဲဟာငါးပါးသီလထိန်းလို့ရှိရင်အာဒီလိုဒီလိုအကျိုးတွေရတယ်တဲ့အာဘာနာတိပတ်သူတိတဆိုတော့မတတ်လို့ရှိရင်အသက်ရှိတဲ့ဆိုတော့အသက်ရှိခြင်းလို့ရှောင်တာလည်းရှိတယ်လေဆိုတော့ရှောင်တဲ့အခါမှာသီလကိုတချို့ကြတော့လည်းကျွလွန်လို့ရှိရင်ငါလိုပုဂ္ဂိုလ်မျိုးကလုံးရင်တော့မကောင်းဘူးဆိုတော့ကိုယ်ကုံသိခါလေးကိုငဲ့ပြီးတော့ရှောင်တာလည်းရှိတယ်လေအမျိုးမျိုးပေါ့နော်တချို့ကတော့မဟုတ်ဘူးသီလကိုရှောင်တာကဝိပဿနာအတွက်နော်အာအထုတ်တဲ့အခါမှာသီလဟာဖောင်ဒေးရှင်းကောင်းကောင်းရှိထားမှလုံခြုံမှ ဓမ္မတိနယ်ကိုကုလို့လွယ်မယ်ဒါမှလည်းပညာကိုသွားလို့ရမယ်ဆိုတော့ဝိပဿနာတရားအထုတ်တဲ့အခါမှာအထောက်ကူဖြစ်အောင်လို့ဆိုပြီးတော့မှကျန်တာဘာမှမပါဘူးနာမည်ပြစ်မှကြောက်လည်းလည်းမဟုတ်ဘူး तू ကအဲ့ဒါလိုနည်းနဲ့ရှောင်ကြတာဆိုတော့ तू ကပို့ပြီးတော့မှ तू ရှောင်တာဟိုရင်ဖြစ်တယ်ဆိုတော့ဗျာထားပါတော့ပုရိသေအနေနဲ့အဲ့ဒါလိုအကြောင်းမျိုးမျိုးရှိတယ်သောတာပန်ဖြစ်ပြီးတဲ့ခါကျတော့အခုနစောစောတော့ငါဦးဇင်းတို့ပါတဲ့အကြောင်းမျိုးဘာမှမရှိတော့ဘူးဒီဟာတွေကိုရှောင်နေရတာသူ့စိတ်ထဲမှာလေးမနေဘူးကိုယ်ကုံတိတ်ခါပြစ်မှဆိုလို့ရှောင်တာမျိုးလည်းမဟုတ်ဘူးအသက်ရှည်ခြင်းလို့ရှောင်ထားတာလည်းမဟုတ်တော့ဘူး နော်အဲအသက်တို့မှာကြောက်လို့ရှောင်တာလည်းမဟုတ်ဘူးတဘာဝကိုမှအဲ့ဒီကိုတတ်ချင်တဲ့စိတ်ကိုလုံးဝစိတ်ထက်ကပျောက်သွားတာဒါကြောင့်မလို့ရှိရရှိနေတဲ့သူကအောင်ထိန်ထင်းရတယ်မရှိတော့ဘူးဆိုတော့ဒီအောင်အောင်စရာမလိုတော့အဲ့ဒါလို့ကြွာသွားတယ်ဒါတော့ဒီလက္ခဏာကိုကြည့်ပြီးတော့ဒီပုံကတော့ဒါဘလို့ဖြစ်နိုင်တယ်ဒါပဲအဆင့်ဖြစ်နိုင်တယ်ဆိုပြီးတော့မှနော် ဟောမှန်းကြတာပေါ့လေဒါတော့အရိယာတွေရဲ့ထိမ့်တဲ့လက်အဲသူတို့မှာထိမ့်နေတဲ့စွမ်းအင်ရှိတယ်ရှိနေတဲ့ခါကျတော့သောတာပန်နဲ့တဂရကမတူတဂရကနဲ့အနာကမတူဘူးအနာကလောက်ကိုရောက်ပြီဆိုတဲ့ခါကျတော့ဒါပို့ပြီးတော့ထင်ရှားသိတာပါတယ်နော်ဟောဟောဥပမာပြောပြမယ်ပေါ့နော်ဦးဇင်းတို့ကတော့အဆင့်ပိုင်းတာမဟုတ်ပါဘူးဒီမာစီဆရာတော်ဘုရားကြီးကိုတခါမှဆွန်းစားပင့်တဲ့အခါမှာကျန်တဲ့ဆရာတော်တွေလည်းပါတယ်ဒါတော့မာစီဆရာတော်ဘုရားကြီးရဲ့တရားရှိမဲ့ပုံကဖောင်းပိန်ကအသက်အဆန့်ထွင်ပြီးတော့မှသူကလှုပ်တယ်တရားစာအုပ်ထဲမှာမပါဘူးဘာညာဆိုတော့အဲ့ဒီချိန်က တိုက်ခံတွေကိုအမျိုးမျိုးလာပါတယ်ဒါဟိုတင်ကသတင်းစာတွေကစပြီးတော့မှရေးကြတာလေကလောင်တွေလွတ်လပ်တဲ့အချိန်တုန်းကနော်အဲ့ဒီလိုမျိုးအမျိုးမျိုးဖုံဖုံရေးကြပြုကြပါကြညာကြတဲ့အခါမှာတနေ့မှာအဲ့ဒီသူ့ကိုတစ်ချိန်လုံး attack လုပ်နေတဲ့ဘုံကြီးတစ်ပါးကဆွန်းစားအိမ်မှာအတူတူကြတယ်တဲ့ကြတဲ့အခါကျတော့အဲ့ဒီဘုံကြီးကဆရာတော်ကိုစူးစက်ဆက်ကြည့်ပြီးတော့မှကိုသူကတခါတည်းဆွဆွဲတာပြောတာဆိုတာပေါ့လေ ဆိုတော့လူကြားထဲမှာဒီမာစီဆရာတော်တို့ပါတဲ့စွန့်ကြွေအိမ်ဆိုတာကလူတွေဘက်ကလည်းပဲတကယ်ဂုံတီရှိလူလူတွေပဲပေါ့နော်ဘုန်းကြီးတွေလည်းပဲတကယ်အဓိပတိဆရာတော်တွေဒီကြားထဲမှာသူ့ကိုအပြောခံတဲ့အခါမှာဘေးကပါတဲ့ဘုန်းကြီးကသူ့နောက်ကပါတဲ့ဘုန်းကြီးကနေရနှစ်ပိုင်းနေနေရဲပြီးစိတ်ကရှစ်တယ်လို့လို့ဒေါသဖြစ်တယ်လို့လို့ပြောင်းသွားတာချစ်ချင်းအဲ့ဒီအခိုက်မှာတဲ့ဆရာတော်မြတ်ဘလို့နေလဲလို့ကြည့်တော့ဆရာတော်မြတ်ကညိုတာနေတာရဲတာဘာမှမတွေ့ဘူးဘာမှမတွေ့ဘူးဆိုတော့ဆရာတော်ကအနာဂါမြဖြစ်နေပြီလားဆိုပြီးတော့ तू မှန်းတာ तू မှန်းတာ ဒါကမှန်းချစ်ပြောတာဘာဖြစ်လို့လဲအနာကဒေါသပဲတယ်ဒါပေမဲ့ဦးဇင်းတို့တာမန်ကတော့ဒါမှန်တာပဲဖြစ်တယ်လေဒါဟုတ်တယ်လို့မဆိုလိုဘူးဒါတော့ထားပါတော့နော်အဲ့ဒီလိုမျိုးဒီအရိယာပုဂ္ဂိုလ်တွေကိုလောကဓာတ်နဲ့တွေ့တဲ့အချိန်ခါမျိုးတွေမှာပုထုဇဉ်တွေလှုပ်ခါရမ်းပြီးတော့မှတွတ်တွတ်ခေါင်ခံလဲရတဲ့မိပွင့်လောင်ခံလဲရတဲ့အချိန်ခါမှာအရိယာတွေကမတုံ့လောက်ဘူးလေဒါကြောင့်မလို့ဖုတ်ထတ်တာလောကဓမိစိတ်တန်ယတနာကံပတိဘုဒ္ဓဇံခေမအေဒံမင်္ဂလာမုဒ္ဒ လောကရန်ကြုံယုံတမ်းပါမတုံစမ်းတဲ့စိတ်ခိုင်းစီဟုတ်တယ်မလားလို့အဲ့ဒါလိုကြွားသွားတာဒါတော့ပုရိဇဉ်နဲ့အရိယာဟာတစ်ဆက်တစ်တိုင်းတစ်တိုင်းတစ်တိုင်းပုရိဇဉ်ရဲ့လောကရန်ခန္ဓာကြီးစွမ်းအားနဲ့အရိယာရဲ့ခန္ဓာကြီးစွမ်းအားဘာမှမဆိုင်ဘူးမြင့်လေးလေးပိုကွာလေးလေးဖြစ်တော့ဒါဟာကွာခြားချက် different တစ်ခုခုရှိပြီဆိုလို့ရှိရင်ကြင်ကြံချက်ကွာခြားမှုရှိလို့ပဲဆိုတော့ဒါသူဘလို့လောက်ထိရှောင်နိုင်တယ်လဲလောကရန်ဘလောက်ထိခံနိုင်တယ်လဲကြည့်ပြီးတော့မှ ဟောဒါပဲအဆင့်တော့ဖြစ်နိုင်တယ်ဆိုပြီးတော့မှန်းကြတယ်တချို့ကြတော့လဲဒါပရင်ဟိုရင်ပေါ့ဗျာကိုလွန်တဲ့အခါကျတော့ဓာတ်တော်ကြတာကြည့်ပြီးတော့ရဟန္တာဖြစ်တယ်လို့ပြောကြတာပေါ့နော်ဓာတ်တော်ကြတာကြည့်ပြီးတော့ဒါတော့အဲ့ဒီလိုအချင်းရတယ်ကြည့်ပြီးတော့ဘုရုဇင်နဲ့အနေနဲ့တော့အဲလက္ခဏာတွေကိုကြည့်ပြီးမှန်းဆယုံပေါ့ရမှာပေါ့နော်ဒါပေမဲ့အတိကြတော့ပဲသိမလဲနော်ဟုတ်တယ်ခိုင်ကုန်ကြရင်လည်းအမျှဝေကြတာပေါ့နော်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 ရွယ်ကာတာတိုင်းရစေသောယနေ့ယခုပြုပြုသည်များမြတ်ဘာကကိုမိဘဆရာမျိုးတကားနှင့်ကိုမဆောင်ချက်ကိုဆောင်နှကအရင်စ၍ရှိသည်မြလုံးစုံဘုံ30တည်းဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေဘေင့ဝေသည် မြာထွေသာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြမမြအမြ ယူတော်မူကြပါကုန်လောသာဓုသာဓု